ဒီနေ့1384ခုတရင်ကျော်လာစုပ်၄ရက်2012ခုနှစ်နိုဝင်ဘာလ3ရက်စနေနေ့ညချမ်းချိန်ခါကာလမှာဦးဇင်းတို့လေလာဖို့တမထားတဲ့ဓမ္မစစ်ကဘဝဒနာသုတ်ဓမ္မစစ်ကြာသုတ်ပေါ့မြန်မာလိုအဲ့ဒါကိုဆက်လက်ပြီးတော့လေ့လာကြပါမယ်ပြီးခဲ့တဲ့ဘက်ကတော့ဦးဇင်းလက်သိမအားတဲ့အတွက် အဖွင့်နေတာနဲ့ပါဠိမြန်မာနှစ်ဘာသာနဲ့တော့ပူဇော်ပြီးပြီဒါတော့ဒီတစ်ပတ်ကစပြီးတော့ဓမ္မစကြာလိုအပ်ရင်တော့လည်းပါဠိလေးကိုနည်းနည်းပြီးတော့ပြန်ပြန်ပြီးတော့ကြည့်မယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့စကလုံးလေးတွေအသုံးတော့ကတခါတလေမှာအဲ့စကလုံးလေးတစ်လုံးကိုရပြီးသားကြစ်ထားတဲ့စကလုံးလေးတစ်လုံးကိုလေ့လာရတာ အတိပ္ပယ်သိပြီးတော့မှမှတ်ထားတဲ့အချိန်ကျရင်အဲ့စကလုံးလေးကိုပြောရတာအရသာသိပါတာပဲမသိဘဲနဲ့ပြောရတာဒီသိပြီးပြောရတာပိုကောင်းတာပေါ့နော်အဲ့ဒါကြောင့်လိုအပ်လို့ရှိရင်ဦးဇင်းတို့အဓမ္မစစ်ကြပါလေးလေးတွေပြန်ပြန်ကြည့်မယ်အဲ့ဒီတော့ဒီပြီးခဲ့တဲ့ပတ်တုန်းကပေးထားတဲ့ဓမ္မစစ်ကြပါဠိနဲ့မြန်မာတကယ်လို့မရတဲ့ပုဂ္ဂိုလ်များအဲ့ဒါလေးတော့ဆောင်းထားပေါ့အ ဒီနေ့ကနည်းနည်းပွဲပွဲဆက်ကများတော့အတန်းကုန်ရင်းလာနေ့လေတနာရီကလေးတွေက2နာရီဆိုတော့3နာရီអော်ပြီးပြီဆိုတော့နောက်တနာရီ2နာရီအတန်းတော်တော်ချွေတာထားရလားဓမ္မစက်ကဘောဒနာတုတ်တံအပြည့်စုံ နာမည်ဆိုကြည့်စမ်းပါဦးဓမ္မစက်ကဘောဒနာတေချာလေးမှတ်ထားနော်ဒီဘောဒနာဆိုတဲ့စကားလုံးလေးအဓိပ္ပာယ်ဘာကြောင့်ဒီလို လေးနဲ့တလဲဆိုတာလစ်လာရင်းနဲ့တွေ့လာလိမ့်မယ်ဒီစကလုံးဟာအမတန်မှခုနပြောတဲ့အတိုင်းပဲမတိသေးခင်ကတော့ဓမ္မစစ်ကြာတုတ်ပဲပြောတာပဲအဲ့ဓမ္မစစ်ကြာလို့ပြောရတာကအဲ့ဓမ္မစစ်ကပောတနာရေပောတနာအဓိပ္ပာယ်ဒီပြင်ဓမ္မစစ်ကြာမပြောချင်တော့အဓိပ္ပာယ်မတူလို့အဲ့တော့ကိုကအခုလိုတုတ်တန်လေ့လာတဲ့ခါကျတော့ဦးဇင်းတို့တရားဟောတာမဟုတ်ဘူးမဟုတ်တဲ့အတွက်ကြောင့်စကလုံးလေးတွေကိုပြည့်ပြည့်စုံစုံနော် လေ့လာရအောင်တရားဟောတာကတော့နားထောင်ကောင်းတာနားထောင်ကောင်းဟောတာလည်းရှိတယ်အချိန်ကုန်အောင်ဟောတာလည်းရှိတယ်နော်အမျိုးမျိုးပေါ်ရွေးချယ်မျိုးမျိုးတွေဟောတာဥစဉ်တဲ့သင်တာတော့တကယ်ကိုလေးလေးနက်နက်သိစေချင်တာလေးလေးနက်နက်သိစေချင်တဲ့အတွက်ဥစဉ်တော့ခပ်ဖြည်းဖြည်းပဲသွားမယ်ဒီဓမ္မစစ်ကဘောဓနာသုတ်ဟာဥစဉ်အခုအဲ့ဒီခေါင်းစဉ်ရဲ့အောက်မှာ reference ပေးထားတာရှိတယ်သူရဲ့ပါတဲ့ဘယ်မှာရှိတယ်လဲဆိုရင်ဝိနည်းမဟာဝါဆိုတာကဥစဉ်တို့ ဝိနိပိရိကထက်မှာမဟာဝါဆိုတဲ့ကြံကြီးအထူကြီးတအုပ်ရှိတယ်တတရမြောက်စာအုပ်အဲ့ထက်မှာလည်းပါတယ်နော်ပါတဲ့ခါဘယ်နေရာမှာပါတယ်လဲဆိုတာလေးလေးလည်းသိအောင်လို့ပြီးတော့တန်ယုတ်တနေကထဲမှာမဟာဝက်ကတန်ယုတ်ဆိုတာတန်ယုတ်၅ချမ်းတဲ့ကမဟာဝက်ကတန်ယုတ်ဆိုတာရှိတယ်စာအုပ်တွေကတန်ယုတ်၅ချမ်းကို၃အုပ်နဲ့သူတို့ကပေါင်းထားတာဆိုတော့ပါဠိတော်စာအုပ်မှာကြည့်မယ်ဆိုရင်စာမျက်နှာ368မှာရှိမယ် ပြီးတော့ပဋိသင်္ပိဒမေဆိုပြီးတော့မှလည်းရှိသေးတယ်အဲ့ဒီကျမ်းမှာလည်းပါတယ်329စာမျက်နှာအဲ့တော့ဓမ္မစက္ကဘောဓနာတုတ်ဟာအဲ့ဒီကျမ်း3ကျမ်းမှာပါတယ်တချို့အားလေးတွေနည်းနည်းလေးမတူအဆုံးသက်ကလေးတွေမှာမတူတာလေးတွေလည်းရှိတယ်များသောအားဖြင့်တော့မာဝိကတန်ယုတ်ပါဠိတော်တဲ့ဟာကိုယူယူပြီးတော့ပြောတယ်အဆုံးလေးတွေမှာနည်းနည်းလေးမတူတာလေးတွေရှိတယ်ဒါတော့ဦးဇင်းတို့လေ့လာရင်းနဲ့ဘယ်လိုရှိသလဲဆိုတာလေးတွေထည့်ပြောသွားမယ် ပြီးတော့ဘာလဲဆိုရင်ဒီဦးဇင်းတို့စရမှုမှာဒီ editing လုပ်ထားတာ editor editing 30ရှိတယ်ဘုန်းကြီးတို့စရမှုမှာဒီ1954ခုနှစ်ကသံဃာနာတင်တာအဲ့ဒီမတိုင်ခင်တုန်းကသူကဒီကျမ်းစာတွေကို edit လုပ်ရတယ်အရင်လုပ်ထားနေရတာနော် edit လုပ်တဲ့ခါကျတော့ပထမမူရင်း original စပြီးစလုပ်တဲ့ edit ဖို့မူလဝိသောရကလို့ခေါ်တယ်မူလဆိုတာပထမဇုံအဆင့် တုတ်တင်ခြင်းအဖွဲ့ဒါက original editing comedy ပေါ့ပြီးတော့အဲ့ဒါကိုနောက်ထပ်တခါပြန်ပြီးတော့ re-audit လုပ်တဲ့ဟာရှိသေးတယ်ထပ်ဆင့်ပြန်ပြီးတော့မှ editing လုပ်တာပြီးတော့နောက်ဆုံးကြမှာအပိသက်ဩသနာနော်ဩသနာဆိုတာနောက်ဆုံးပိတ်နော်ဝိသောရကပေါ့ဩသနာဝိသောရကဆိုတာနောက်ဆုံးပိတ်ဒါ final editing ခေါ်တယ် final edition လုပ်တာ ဆိုတော့အဲ့ဒီလို addition နဲ့လုပ်ပေမဲ့အဲ့ဒီသူတို့ comedy တွေထဲမှာလုပ်တဲ့ပါကြတဲ့ဘုန်းကြီးတွေကတစ်ဖွဲ့နဲ့တစ်ဖွဲ့မတူကြဘူးမတူကြတဲ့အခါကျတော့ဦးဇင်းတို့ diversion တွေကိုယူတော့တိရစ္ဆာန်ကနေလာတာရှိတယ်ထိုင်းကလာတာရှိတယ်ကမ္ဘောဒီးယားလာတာရှိတယ်နောက်ပြီးတော့လန်ဒန်မှာ PTX လို့ခေါ်တဲ့ Bali Tech Society နေရှိထားတဲ့ဒါတွေကိုသူတို့အားလုံးကြည့်ပြီးတော့မှသူတို့ကြိုက်တဲ့ပါဠိကို အပေါ်ကို တင်တယ်သူတို့အကြိုက်နေတဲ့ပါဠိကို footnote underline အောက်ကထားတယ်ဒါတော့သူတို့ ပါဠိစာအုပ်တွေကြည့်လို့ရှိရင်အောက်မှာအတိုလေးတွေနေရေးထားတာရှိတယ်အဲ့ဒါကအောက်ကိုချလိုက်တယ်ဆိုရင်သူတို့အကြိုက်နဲ့လို့ချတာအပေါ်မှာတင်တဲ့မူကအဲ့ဒီကော်မတီမှာပါတဲ့ဘုန်းကြီးတွေကအားလုံးသဘောတူဒါကိုတို့ကြိုက်တယ်လို့ approve ဖြစ်ပြီးမှတင်ထားတာဒါပေမဲ့အဲ့ဒီအဖွဲ့မှာမပါတဲ့ဒီပြင်ပါဠိတွေကတချို့အောက်ကိုချထားတဲ့ပါဠိကိုကြိုက်တာလည်းရှိတယ်မတင်လိုက်တဲ့ပါဠိပြောတာဒါကြောင့်အဲ့ဒီမှာဓမ္မစကြာမှာအဲ့ဒါတွေရှိတယ်အဲ့ဒါကိုမာစီဆိုတော့ရထောက်ပြထားတာရှိတယ်ဒါတော့ဦးဇင်းတို့ ပါဠိပဲမသင်တော်လည်းပဲဘုသူတာဖြစ်အဲ့ဒါလေးတွေတချို့နေရာမှာထည့်ပြောပေးမယ်ဒါတော့ကောင်းပြီဓမ္မစက်ကဘောဓနာတုတ်ကိုအလုံးသိကြတဲ့အတိုင်းဟောကြတာမြတ်စွာဘုရားဘာဖြစ်လို့ဦးဇင်းကဒါလေးထက်ထက်ပေးတယ်လဲဆိုရင်တုတ်တန်တွေမှာတချို့တချို့တုတ်တန်တွေကမြတ်စွာဘုရားမဟောပဲတပည့်တာဝကကဟောတာတွေလည်းရှိလို့ဒါကြောင့်ဟောကြားသူကဘယ်သူလဲအရင်တုန်းကဦးဇင်းတို့ဟောရင်တာဝကတွေဟောတဲ့တုတ်တွေလေ့လာခဲ့ပြီးပြီနော်ဒါကြောင့် တုတ်တန်တိုင်းတုတ်တန်တိုင်းကဘုရားဟောတာမဟုတ်ဘူးဘုရားကဒါကိုအပရုလုပ်ပေးလိုက်တဲ့အတွက်ဘုရားဟောဖြစ်သွားတာ original ကတပည့်ကဟောတာအဲ့ဒါမျိုးတွေလည်းရှိတဲ့အတွက်မူရင်း original ကဘာတူလဲဆိုတာသိအောင်လို့ဦးဇင်းကထက်ထက်ပေးတာဓမ္မစကားဘောဓနာသုတ်ဟောကြားတဲ့သူမြတ်စွာဘုရားဖြစ်တယ်တရားနာတဲ့သူသိကြတဲ့အတိုင်းလူသားတွေကပင်စဝိက9ဦးဒါပေမဲ့နတ်ပြမှာကတော့မရည်တွက်နိုင်ဘူးเนาะအများကြီးပဲ နောက်ပြီးတော့အကြောင်းအရာကဘာလဲဆိုရင်ဒီဓမ္မစကပုဒ္ဒနာသုတ်တံမှာဒါဂျစ်လက်တခုလည်းပြောစမ်းမှာဆိုရင်မေဆီမာပฏิပဒါလမ်းစဉ်နဲ့တစ္ဆာလေးပါပြောခြင်းတာဒါပဲဒါအချုပ်ပဲဓမ္မစကပုဒ္ဒနာသုတ်ကိုတစ်လုံးနဲ့ပြောစမ်းမှာဆိုရင်မေဆီမာလမ်းစဉ်ပြတာမေဆီမာလမ်းစဉ်အောက်မှာမှာတစ္ဆာလေးပါပဲထည့်ပြောသွားတာလေဒါတော့မေဆီမာလမ်းစဉ်ဘာကြောင့်ပြတယ်လဲဒီနေ့မေဆီမာလမ်းစဉ်ကို तू မပြောသေးခင်မှာကိုပြောခြင်းတဲ့မေဆီမာလမ်းစဉ်ကိုမဟောဘူးတက်ရဲ့ ဒွေမေဘိက္ခူဝေဆိုပြီးတော့မှမလောက်ရမယ့်ဟာအရင်ပြောတယ်ဘာကြောင့်ပြောသလဲဒါတော့ဒွေမေဘိက္ခူဝေဆိုအေဝမတုတံစပြီးတော့မှလေ့လာလိုက်မယ်ဆိုရင်ဒွေမေဘိက္ခူဝေဘာကြောင့်ဟောသလဲဆိုတာကိုနားလည်ဖို့မလွယ်ဘူးမလွယ်တဲ့အတွက်ကြောင့်ဦးဇင်းတို့ဟိုး all the way back နောက်ကိုအကုန်ပြန်သွားရတယ်ဒါမှဒီနေရာဒီပြောတဲ့စကားကိုသိမှာဟုတ်တယ်မဟုတ်လားထားပါတော့နှစ်ပေါင်းများစွာလေ့လာပြီးသူတေသနာလောက်လာခဲ့တဲ့ပုဂ္ဂိုလ်တယောက်ကနော် သူကမီတင်တစ်ခုမှာအားလုံးသူတို့ပညာရှင်တွေမီတင်တစ်ခုမှာဒါကိုမလို့အောင်မှားတယ်လို့ပြောလိုက်တယ်ဆိုလို့ရှိရင်သူအကြောင်းရှိတယ်သူလှုပ်ထားတဲ့လေ့လာတဲ့သူတေသနာကသူဘာကြောင့်မှားတယ်လဲဆိုတော့ why ဆိုတော့ question ကို तू အဲ့ဒါပြောချင်ဘယ်နဲ့ပြောမလဲနောက်ကိုပြန်ပြောရတော့ငါဘယ်တော့ငါဘာလုပ်ခဲ့တာဘာလုပ်ခဲ့တာဘာလုပ်ခဲ့တာဘာလုပ်ခဲ့တာဒါကြောင့်မလို့ဒါမှားတယ် तू အဲ့လိုချရမှာဟုတ်တယ်မဟုတ်လားဒါတော့မြတ်စွာဘုရား no နဲ့စထားတာဒွေမေဘေကိုအန္တာပပိစိတနာနတ်သေဝိတ္တပါ မလုံနဲ့မကျင့်နဲ့မမီဝဲနဲ့ဆိုကြတဲ့ဒီလိုနိုးနေစားထားတာအကြောင်းရှိတယ်ဒါကြောင့်မလို့အဲဒါပါတော့အချိန်ကာလအဖြစ်လည်းပဲတိပြင်တုတ်တန်နေမှာဟောရင်ဦးဇင်းတို့အေဝမတုတန်ဆိုတာအခါတစ်ပါးတော့ငါဒီလိုပဲပြောခဲ့တယ်ဓမ္မစင်္ဂဘောဓနာတုတ်ကပထမဆုံးဟောတဲ့တုတ်တန်ဖြစ်တဲ့တွေ့အဲ့ဒါကြတော့ဦးဇင်းတို့ trace လုပ်လို့ရတယ်ရေရောအချိန်ရောတိတိကျကျပြန်လိုက်လို့ရတယ်သူတို့အဲ့ဒီခေတ်ခေါ်ဆိုရင်တော့မဟာတိကရတရား၃ခုဝါဇူလာပြည့်နေ့ ဒါကဟောတော့ကအခေါ်တိုင်းပြောတာဒီနေ့ခေတ်ခေါ်ပြောမယ်ဆိုလို့ရှိရင်သာသနာသစ်ကလေးက2556ဘယ်လောက်လဲ2556 2556မှာဘုရားအနေနဲ့နေသွားတာကဘုရားရဲ့ဝါက45ဒါတော့ပထမဆုံးဘုရားဖြစ်ဖြစ်ချင်းဟောတာဖြစ်တယ်တင်တခါပြန်ပြီးတော့45ပြန်ပေါင်းပြန်ပေါင်းလို့လို့ရှိရင်2600နဲ့တခု နော်2600တခုလွန်ခဲ့တဲ့နှစ်ပေါင်း2600နဲ့တခုနှစ်ကနေဟောတာဟောဒီတုတ်တာအဲ့ဒါနော်ဟောဇလာပြင်းနေမှာဟောထားတာဆိုတော့ဦးဇင်းတို့ကအဲ့ဒါကြတော့ဒီတုတ်တန်ရဲ့နှစ်ကိုတိတိကျကျပြန်ပြောလို့ရအဲ့ဒီတော့ဒီဓမ္မစကဘောဓနာတုတ်ကိုဟောတဲ့အခါမှာအထာကထာမှာဘလို့ဖွင့်ထားတယ်လဲဆိုရင်ဒီဓမ္မစကဘောဓနာသုတ်တံဟာဗုဒ္ဓဇင်ရဲ့ foundation ချတာတဏိဒါ ဝါဒတစ်ခုကိုပြောရမယ်ဆိုတော့ platform ချတာဖြစ်တဲ့အတွက်ကြောင့်မလို့မြတ်စွာဘုရားကဒီစကလုံးတွေကိုပြောနိုင်အောင်ဟောနိုင်အောင်တနည်းကသဗ္ဗမြတ်စွာဘုရားသာသနာကွယ်တော့ကရက်သွားတဲ့ဒီစစ်ကြီးကိုပြန်နှိုးရမှာအခုစစ်နှိုးနေတာနော်စစ်ဆိုတာလဲရမှာမဟုတ်လားဘောဒနာဆိုတာလဲတာပြောတာဆိုတော့အခုရက်နေတယ်စောစော तू မပွင့်ငယ်ရက်နေတဲ့စစ်ကိုပြန်လှည့်ရမှာပြန်နှိုးရမှာစစ်ဆိုတာလဲရမှာ ဆိုတော့အဲ့ဒီရက်သွားတဲ့စစ်ကိုကသဗ္ဗဘုရားရှင်ပြီးတော့ကကွယ်တော့ကရက်ပြီး အခုပြန်နှိုးမယ်နှိုးမှဖြစ်တဲ့အတွက်ကြောင့်မလို့အကြောင်းခံရတယ်အကြောင်းခံတဲ့အခါကျတော့အကြောင်းကိုဏိဒံလို့ခေါ်တယ်ဒုစစ်ကြီးကိုဘလို့လို့သူနှိုးမလဲဘာကြောင့်ဒါနဲ့စတယ်လဲဆိုတော့ဦးဇင်းတို့ဓမ္မစကဗောဓနာတုတ်ကိုမဟုတ်ခင်မှာဧဝမေတုတံဧကတမေယမကွာဗာရဏတိယံလို့စလိုက်မယ်ဆိုရင်ဒါကပ်ပြီးတော့စတာဖြစ်တဲ့အတွက်ဘာကြောင့်ပြောလိုက်မှမသိတော့ဘူးနော် အဲ့တော့ဦးဇင်းတို့အဲ့ဒါနားလည်အောင်နောက်ကိုပြန်သွားရတယ်သွားတော့ဏိဒံ၃မျိုးရှိတယ်ဝေသောအကြောင်းကိုဒူရေဏိဒံလို့ခေါ်တယ်ဒူရေဆိုတာဝေးတာဒူရေဏိဒံဝေသော အကြောင်းနော်အာဝိဒူရေဏိဒံမနီးမဝေးအကြောင်းတန်တိကေဏိဒံဟောရမယ်လက်ရှိကပ်ဖြစ်နေတဲ့အေဝမတုတံကိုပြောတာဒါတော့ဒူရဏီတန်းဆိုတာဘယ်ကနေစမလဲဆိုမြတ်စွာဘုရားဘုရားဖြစ်ကိုဆုတောင်းတော့ငါဒီပင်္ဂရာဘုရားခြေရင်းမှာ ဗျာဒိရတဲ့အချိန်ကစပြီးတော့ဘုရားမဖြစ်ခင်လေဒုတိယနတ်ပြည်မှာတေတကေတုဆိုတဲ့နတ်သားဖြစ်တယ်အဲ့ဒါပြီးရင်သူလူပြည်ဖြစ်တော့မှာဆင်းတော့မှာဆိုတော့ဒီဒုရဏီတန်းဆိုတဲ့အခါမှာဒီပင်္ဂရာဘုရားခြေရင်ကနေပြီးသွားလိုက်တာနောက်ဆုံးဒုတိယနတ်ပြည်မှာတေတကေတုလို့ခေါ်တဲ့နတ်သားဖြစ်သည့်တိုင်အောင်အကြောင်းအဲ့ဒီဂျားရအကြောင်းတရားအလုံးကိုဝေသောအကြောင်းဖြစ်လို့ဒူရီနီဒန်လို့ခေါ်တယ်။အဲ့ဒါကတော့သိများလိုက်တဲ့သူဦးဇင်းတို့ဒီတင်တန်းမှာထည့်မပြောတော့ဘူး နော်တိမ်ကျဲလွန်းနေတာကြီးကအာဝိတူတွေနေတဲ့ဆိုတာမနီးမဝေးအကြောင်းတရားတိမ် recently လို့ပြောခြင်းပြောလက်ရှိဘဝမှာဖြစ်တဲ့အကြောင်းအဲ့ဒါဘယ်ကစတယ်လဲဆိုရင်တုတိတနတ်ပြည်ကနေပြီးတော့လူပြည်ကိုရောက်တယ်ဖွာတော်မူတဲ့အချိန်ကစပြီးတော့မှဘောဓိမန္တိုင်ဆိုတာဖျားဖြစ်သည့်တိုင်အောင်မွေးတဲ့အချိန်ကစပြီးဖျားဖြစ်သည့်တိုင်အောင်အချိန်ကလေးတည်ဖျားဖြစ်တဲ့အချိန်ကနေနောက်ကိုပြန်ကြည့်လိုက်ရင်တိတ်မဝေးသေးဘူးအဲ့ဒါကြောင့်မနီးမဝေးသောအကြောင်းတရား ပါဠိလိုအာဝိဒူရီတဲ့ဆိုကြည့်ပါဦးမနီးမဝေးအကြောင်းတရားဟွန်းအဲ့ဒီအကြောင်းကိုတော့ထည့်ပြောမယ်ဒါမှဦးဇင်းတို့အဲ့ဒါလောက်ပြောမှနောက်မှဘာကြောင့်မလို့အတ္တကိလမထာနုယောဂကာမတုခံလိကနုယောဂကိုဘာကြောင့်ပြည့်စွာဘုရားချစ်ချစ်ပယ်ပလိုက်တာလဲအဲ့ဒီကြမှာပေါ်လိမ့်မယ်သုံးမစုံမပေါ်ဘူးပြီးတော့မှအဲ့ဒီအချိန်ခါမှာအဲ့ဒီအချိန်ခါတော့မှရှိနေတဲ့လူတွေရဲ့သမိုင်းသဘောလေးပေါ့နော် လူတွေရဲ့ ခံယူချက်ဘာတွေဖြစ်နေတယ်လဲဆိုရင်တမိုင်းလေးလည်းနည်းနည်းပါးပါးလှည့်ကြည့်မှအရသာပိုးပြီးတော့ပါသွားလိမ့်မယ်ပြီးတော့နောက်ဆုံးတန်တိကေနိဒန်ဆိုတာတော့ဓမ္မစစ်ကြဟောဖို့စလိုက်ပြီအေဝမတုတံဧကံတမယဘဂဝါဗာရဏတိယံဆိုတဲ့နေရာကအဲ့ဒါကကတ်ရဲ့အကြောင်းတရားဖြစ်လို့နေတော့အကြောင်းလို့ခေါ်တယ်ဒါတော့ဦးဇင်းတို့ခုနပြောပြီးမနိမဝေဖြစ်တဲ့အာဝိတုတွေနိဒန်ကလည်းစမှာဖြစ်တဲ့အတွက်အလုံးသိကြပြီးသားအကြောင်းအရာကိုဦးဇင်းကနည်းနည်းလေးပဲ တို့ယုံကလေးဇလန်းလေးကိုဆွဲသွားလို့ရအောင်ပေါ့နော်တူတူပဲပြောမယ်တိတ်တော့အကျင့်မချစ်ဘူးလိုအပ်တဲ့နေရာကျရင်တော့ချက်ပြောမယ်နိဒန်းသုံးခုမှာဒုတိယနံပါတ်1ဖြစ်တဲ့အဝိဓုရိနိဒန်းဆိုတာအခုစရမယ်ဒါတော့မြတ်စွာဘုရားအလောင်းတော်ဟာတိတကေတုနတ်တုတိတနတ်ပြည်ကနေစွတ်တည်ပြီးတော့လူပြည်ကိုနော်ဘုရားဖြစ်ဖြစ်ဖို့အတွက်နတ်သားတွေဝိုင်းတောင်းပန်လို့လူပြည်ကိုဆင်းပြီလူပြည်ကိုဆင်းတဲ့ခါကျတော့တူတူပြောကြဆိုသက်ကတိုင်း တိုင်းအနေနဲ့တက်ကတိုင်းကပိလဝနေပြီးတော့ခမဲတော်သုတ်တော်ရဏမင်းကြီးရဲ့တောင်ညာတင်ထားတဲ့မိဖုရားဖြစ်တဲ့မဟာမာယာဒေဝီရဲ့ဝမ်းကြာတိုင်းမှာမဟာသက်ကလေး69ခုဝါဇူလာပြည့်ဇာတာပတိနေ့မှာတန်တေယူတယ်ဒါကဘုရားရှိခိုးစာထဲမှာပါပြီးသားပြီးတော့မှနောက်ဆယ်လပြည့်တဲ့မဟာသက်ကလေး68ကစုံလပြည့်တောက်ကြနေ့မှာလုံပိနီအင်ဂျင်တော်မှာဖွာတယ်ဒါကအလုံးသိကြပြီးသားဖြစ်တယ်တော့သိပြီးတော့အချင်းမချစ်တော့ ကောင်းပြီအဲ့ဒီချိန်ကမှနည်းနည်းဘုသူရဖြစ်စရာလေးကမေရမာယာဟာတားတော့ဒိဋ္ဌထမင်းသားကိုအသက်ကြီးမှအသက်ကျော်မှအသက်ရင့်မှ မွေးဖွားရတယ်လို့ဆိုတယ်အဲ့ဒါလေးကြတော့နည်းနည်းအသိနည်းလိမ့်မယ်နော်မေရမာယာတားဖွားတဲ့အချိန်တုန်းကတမန္တစကုဒေပနီမှာပြောတာစပညာတငါစပညာတငါမာတဝဲ၃ရက်ပဲ မကယ်မရွတ်မေတော်သစ်ဆိုပြီးတော့မှတမန္တစစ်ကိုဒီပနီကျမ်းမှာဆိုထားတာရှိတယ်။ဒါတော့အလောင်းတော်ကိုဖွားလိုက်ခြင်းကမေတော်မာယာရဲ့အသက်ဒီ96နှစ်၄လ29ရက်အသက်ကြီးပြီတဲ့။နော်96နှစ်၄လ29နှစ်ပြည့်တဲ့အချိန်ကမှမြတ်စွာဘုရားကိုမွေးရတာ။ဒါကြောင့်မလို့ ရှင်မတင်မောင်ဇက်တွေထဲမှာဒီအချိန်ကသားဖွာရတော့မှအချိန်မဟုတ်ဘူးဆိုပြီးတော့မှပြောကြဆိုကြတာအဲ့ဒါကြောင့်ပြောတာနော်အမျိုးသမီးတယောက်ဟာဒါပေမဲ့အမှန်ကတော့အဲ့ဒီခေတ်တုန်းကနည်းနည်းပြောတာဆိုလို့ဦးစင်းနောက်ထပ်မှတ်ထားတာတောင်ရှိတယ်အခုမယူခဲ့လို့အသက်60မှာဖွာတာအခုရှိနေတယ်ဒါဆိုတော့မေတော်မယားငဲတော်ငယ်နေသေးတယ်နော်ဒါမဖြစ်စပူထူးခဲစွာ ဖြစ်တဲ့အကြောင်းရတယ်တခါတော့ကနော်အဲ့ဒါတော့ ဒါတော့အဲ့ဒီတုန်းကတော့ဦးဇင်းတို့မြန်မာပြည်မှာနေတော့ကတော့56နှစ်ဆိုတာမဖြစ်နိုင်တော့ဘူးရေလို့တောင်ထင်ထားတာဟာအခုဒီရောက်တဲ့အခါကျတော့ဖြစ်နိုင်တယ်60မှာဘူးတောက်ဖွာတာရှိနေတယ်ဆိုတဲ့အခါကျတော့ဟောတော့ကအနေနဲ့တော့ဒါတွေဟာယုတ်တိမတန်ဘူးတို့ဘာတို့ညာတို့ပေါ့နော်ဒါတော့ဟောတော့ကဆိုလို့ရှိရင်တော့ပြောရမယ်ဆိုရင်အာပုံပြင်တဲ့ကဇာန်လလို့ဖြစ်နေတယ်ဒါပေမဲ့တကယ်ဒီနေ့ခေတ်ကူဖြစ်နေတဲ့အခါကျတော့လူတွေငင်းလို့မရတော့ဘူးဒါတွေကအမတန်ထူးဆန်းအံ့ဩဖွယ်တွေရှိနေတယ်ဆိုတာသိစေခြင်းလို့ဦးဇင်းနည်းနည်းထည့်ပြတာပါမေရမာယာရဲ့ အသက်ဟာ56နှစ်၄လ28ရက်ဆိုတာဟာဖြစ်နိုင်တယ်။ဘာဖြစ်လဲလဲဒီနေ့60ပါမှတောင်းမှမွေးသေးတာ။အဲ့တော့ကောင်းပြီမွေးဖွားပြီးလို့9ရက်ကြာမှနာမည်ပေးကေမွန်တမင်္ဂလာလုပ်တယ်။အဲ့တော့ကေမွန်တတဲ့အခါမှာပုံနာပညာရှိပေါင်း100နဲ့800ကိုနန်းတော်တဲ့ဖိတ်ကြာကြာနာနာကျွေးမွေးအခမ်းပြီးတဲ့အခါကျတော့အဲ့ဒီထက်ကမှအတော်ဆုံးပုံနာ၈ယောက်ကိုထပ်ရွေးရွေးပြီးတော့မှဟောဒီမွေးဖွားလိုက်တဲ့သားတော်ကလေးကို နမိတ်လက္ခဏာဖတ်တာနမိတ်လက္ခဏာဖတ်တဲ့အခါကျတော့ဒီပုံနာ၈ယောက်နာမည်လေးဘုဒ္ဓရာဖြစ်အောင်ထည့်ထားတာရှိတယ်ရာမပုံနာဒဇပုံနာလက္ခဏာပုံနာလောဇောတိမန္တပုံနာယင်ညပုံနာသူဘောဇပုံနာသူယာမပုံနာနော်အဲ့ဒီ9ယောက်ထဲကအဲ့ပေါ့10ယောက်ထဲကအဲ့ဒီ9ယောက်ကတော့အလောင်းတော်ရဲ့ရုပ်အစင်းအင်္ဂါလက္ခဏာကိုကြည့်ပြီးတော့ 32ပါးသောယောက်ျားများတို့လက္ခဏာနဲ့80သောလက္ခဏာတော်ငယ်တို့နဲ့ပြည့်စုံတဲ့ယောက်ျားဖြစ်တဲ့အတွက်တဲ့သူတို့ကဤသာဝန်ဆိုတဲ့သဘောမျိုးလက်နှချောင်းထောင်ပြီးလူဘုံလူဘဝလူလောကနဲ့နေရင်စစ်ကြဝရမင်းဖြစ်မယ်တောထွက်ပြီးတော့သင်္ကန်းဝတ်မယ်ဆိုတော့ဖျားဖြစ်မယ်လို့ဟောတယ်ဒါတော့ကျမ်းဂန်ထဲမှာမပါဘူးဦးဇင်းအဲ့ဒီနေရာစာအုပ်ကလေးပိတ်ပြီးစဉ်းစားကြည့်တယ်ပြိဿတွေလည်းစဉ်းစားကြည့်ပေါ့နော် ပုံနာတွေကတရားရှိယောက်ကိုဖိတ်တုံးကတကယ်နိုင်ငံတော်ရဲ့ဘယင်ကဖိတ်ထားတာအတော်ရကအတော်ဆုံးပုံနာတယ်အဲ့ဒီထက်မှမှထက်ဆင့်ပြန်ပြီးရှစ်ယောက်ကိုပြန်ရွေးထုတ်တယ်ဒီရှစ်ယောက်လုံးကညံ့နေမှာမလားမညံ့နိုင်ဘူးဒါဥစဉ်စဉ်းစားတာဥစဉ်တို့ဝိုင်းစဉ်းစားလိုက်ကြစို့ဒါတော့သူတို့နော်ဘာကြောင့်မလို့လက်နှချောင်းထောင်ပြီးတော့ဤသာဝန်ပြောသွားတယ်လေစေကြဝရမင်းဖြစ်ခြင်းဖြစ်မယ် တော့မဟုတ်ဘုရားဖြစ်ခြင်းဖြစ်မယ်လို့ပြောတာကအဲ့ဒီချိန်ကမှာဝိဇ္ဇတို့ဘယင်အနာမှာနေတဲ့ပုဂ္ဂိုလ်တွေဆိုတာဘောင်းတောင်ငိမ့်အကဲတော်ကဘာလို့မှာလဲသိရမယ်ဆိုတဲ့အခါကျတော့ဘယင်ကြီးကမပြောသေးပေမဲ့ဦးဇင်းစဉ်းစားကြည့်တာစာထဲမပါဘူးနော်ကြိုက်ရင်လက်ခံမကြိုက်ရင်လက်မခံနဲ့ဘယင်ကြီးကဖျားဖြစ်တာနဲ့စေကြဝရမင်းဖြစ်တာဘယ်သင်းကြိုက်မလဲစေကြဝရမင်းမဖြစ်စေခြင်းပါပေါ့ဘယင်ကြီးကအဲ့ဒါဖြစ်စေခြင်းပဲဆိုရင် तू ဖြစ်စေခြင်းအောင်လို့နော် သူ့အချက်ကလေးလည်းထည့်တဲ့သဘောရှိတယ်မဖြစ်နိုင်ဘူးလားအဲ့လိုဘယ်နားမှာနေလို့မတော်လို့သေဥစာမိုင်းဟဲ့ကောင်မဲငါသားကိုမင်းကဘာလို့လာပြီးတော့ဖျားဖြစ်မယ်လို့ပြောတာလဲငါတူတူသောသားသူ့ကိုငါထိမွေနာမယ်ပဲပေးချင်တာမင်းဗဇက်ပုံကြီးနေဘာဖြစ်တယ်ညာဖြစ်တယ်တပ်ပြစ်စမ်းကွာဆိုရင်ကဲဘယ်လိုလုပ်မလဲစဉ်းစားကြည့်လေဘယင်သားအကြောင်းသုံးပါမရွေးဘူးအဲဥစဉ်စဉ်းစားကြည့်လေအင်းဒီလူတွေမညံ့တော့ဘူးမညံ့မဲနဲ့ဘာဖြစ်လို့ဒီလိုနော်စေချာဝရမင်းဒေါ်လာကောင်ဖျားတယ်လောက်ကောင်ဖြစ်မယ်ဆိုတော့ ဘယင်ကြီးခန္ဓာအောင်ပြောတာထင်တယ်လို့ဦးဇင်းတော်ဒီလိုပဲစဉ်းစားမိလိုက်တယ်ဒါပေမဲ့နောက်ဆုံးကုဋ္ဌညပုံနာကုဋ္ဌညအနွယ်ဘွားသူ့နာမည်ကသူဒတ္တရမှတ်တာသူ့နာမည်ကကုဋ္ဌညမဟုတ်ဘူးကုဋ္ဌညဆိုတာသူတို့ရဲ့အနွယ်ဒါတော့လူကိုခေါ်တဲ့ခါမှာတော့ तू ကလေးစားအောင်လို့အနွယ်နဲ့ခေါ်ကြတယ်ရှေးတုန်းကဒါတော့သူဒတ္တကသူ့ရဲ့ personal name သူဒတ္တတဲ့နော် ဒါတော့သူတ္တတလို့ခေါ်တဲ့ကွန်တညပေါ့နော်ကွန်တညအနွယ်ဖြစ်တဲ့သူတ္တတကြတော့ तू ကတော့တတိရှိပုံပေါက်တယ်စာအုပ်အတိုင်းပြောလို့ရှိရင်တော့လည်းပဲပိုပညာတော်ပုံပေါက်တယ်ပေါ့ဒါကတော့စာအုပ်အတိုင်းပြောတာတနည်းစာအုပ်ထဲမှာမပါတဲ့အကြောင်းတွေပြောရင်ဒီငယ်လဲငယ်တယ်တတိလည်းရှိပုံပေါက်တယ်ဒါကြောင့်တစ်ချောင်းနဲ့ပဲထောင်ပြီးတော့32ပါးသောယောက်ျားမြတ်တို့လက္ခဏာလက္ခဏာတော့80တို့နဲ့ပြည့်စုံတဲ့ယောက်ျားဘုရားပဲဖြစ်မယ်ဟောဒီစစ်ကြောင်လောကမှာစစ်ကြောင်တွေမမဖြစ်ဘူး အဲ့ဒီလိုဟောပြီးတော့သူကနော်ဒီတိုင်းမဟုတ်ဘူးဘာကြောင့်မလို့ဖျားဖြစ်မလဲဆိုတာကအကြောင်းကရှိသေးတာ哦ဆိုတော့သူအိုသူနာသူသည်ရဟန်းမြတ်ကိုမြင်တဲ့အချိန်ကမှာတောထွက်ပြီးဖျားဖြစ်မယ်ဆိုတော့ဟောသူထွက်မဲ့အကြောင်းက၄ပါးကဘယင်းကြီးကအမိဖမ်းထားလိုက်ပြီးပြီအဲ့ဒီအချိန်ကကောင်းပြီငါသာ တောထွက်မယ်ဆိုမင်းတို့ငါ့ကိုပြောစမ်းဘာကြောင့်ထွက်မှာလဲလူဘဝမှာဘယင်းဖြစ်မနေပဲနဲ့တောထွက်မယ်ဆိုဘာကြောင့်ထွက်မှာလဲသူအိုသူနာသူသည် သူယဟန်ကိုတွေ့တဲ့အခါမှာတန်ဝကတွေဖြစ်ပြီးတော့နော်ဒီယဟန်ကနေပြီးတော့မှဒါထွတ်မြောက်ရလမ်းကြောင်းဖြစ်လမ်းညွန်ဖြစ်လို့အိုနာတိပုဂ္ဂိုလ်ကိုတွေ့လို့ထိတ်လန့်တယ်ယဟန်ကိုတွေ့တဲ့အတွက်ထွက်လမ်းကိုမြင်တယ်ဒီအကြောင်းကြောင့်တော့ထွက်လိမ့်မယ်ဆိုတော့ဒါဘင်းကြီးကအဲ့ဒီမှာအကြကောက်သွားပြီနော်အကြကောက်သွားပြီအကြကောက်တော့ထားပါတော့ဒါကို तू မှတ်ထားတယ်ဒါတော့ဒီမှာနာမည်ပေးမင်္ဂလာဖြစ်တဲ့အတွက်ဒီပုံသားတွေအလုံးကစူးပြီးတော့ ခုပြောခဲ့တဲ့32ပါးသောယောက်ျားမြတ်တို့လက္ခဏာလက္ခဏာတော်ငယ်80နဲ့ပြည့်စုံနေတဲ့ယောက်ျားမြတ်ဖြစ်တဲ့အတွက်နော်ဒီပုဂ္ဂိုလ်သည်တဲ့လောကဤအကျိုးစီးပွားမှန်သမျှကိုသူလှုပ်ချင်တဲ့အလုပ်ကိုပြည်စည်းအောင်မြင်အောင်ဆောင်ရွက်တော်မူမည်အကြောင်းနိမိတ်ကိုအစွဲပြုပြီးတော့သိဒ္ဓထနာမည်မဲ့တယ်သူရဲ့ပြုတ်ပတ်နာမည်ကသူရဲ့လုံမဲ့လုပ်ငန်းအကျိုးမှန်သမျှ လှုပ်ချင်တာမှန်သမျှကိုပြီးစီးအောင်လှုပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်လို့ဒိဋ္ဌထဒိဋ္ဌိပြီးတယ်ဆိုတာမရှိဘူးလားလို့ဒိဋ္ဌဆိုတာပြီးတာအထဆိုတာတကယ်အကျိုးဒါတော့သူလိုချင်တဲ့အကျိုးပါလားဖျားဖြစ်ရမယ်ဖျားဖြစ်တဲ့တတ္တဝါတွေကိုခြေချွတ်ရမယ်ဒါသူ့အကျိုးအဲ့ဒီအကျိုးကိုပြီးလိမ့်မယ်ရေလို့ပြုပ္ပနမိတ်နဲ့ပုပ္ပကနေရှေ့ကထုတ်ပြီးတော့ဒိဋ္ဌထလို့ဖွားမြင်ပြီးတော့ငါးရမြောက်တဲ့နေမှာနာမည်ပေးခဲ့တာနော်ဒါတော့မြတ်စွာဘုရားအလောင်းတော်ကို ဒိဋ္ဌထလို့ပေးတာသည်သူ့ရဲ့လုံမဲ့လုပ်ငန်းကြီးကိုရှေ့ကနေမွေးတဲ့ချင်းကစားလက္ခဏာတော်ကိုကြည့်ပြီးတော့သူ့ရဲ့ရည်ရွယ်ချက်အလုံးပြီးလိမ့်မယ်ဆိုတဲ့ဟာကိုတစ်ခါတည်းဖတ်ပြောလိုက်ပြီးပြီ။နော်ဒါကြောင့်ဒိဋ္ဌထလို့ခေါ်တယ်လို့မှတ်ထား။ကောင်းပြီအဲ့ဒီတော့ပင်စဝိကေ၅ခုအကြောင်းပြောကြတဲ့အခါမှာဦးဇင်းတို့ဖွင့်တဲ့ခုနကပြောတဲ့ကျမ်းဂန်တွေပါတာလည်းများတယ်ဒီဓမ္မစကြာကိုပြောတဲ့အခါမှာဦးဇင်းတို့ကအခုနကပြောတဲ့ဝိနိမဟာဝါ တန်ယုံမာဝကပါဠိတော်မှာပါတယ်ဓမ္မစက်ကဗုဒ္ဓနာသုတ်ပြီးတော့မှပြိတ္တာပြိတ္တာမှာသုံးခုပါတယ်ဆိုပေမဲ့ဒီဒုက္ခရစရိယာအကျင့်ကြီးမှားတာကြီးကိုမြတ်စွာဘုရားပြန်ပြန်ပြီးတော့အလင်းတင်တင်ဟောတဲ့အခါတည်းမှာဒီပြင်ဒီပြင်နေရာတွေမှာလည်းရှိတယ်နော်ဒီပြင်နေရာတွေမှာလည်းရှိတယ်အဲ့တော့ရှိတဲ့အခါကျတော့အဲ့ဒီသုတ်တန်တွေကိုပါဦးဇင်းတို့ကပြန်ပြီးတော့ကြည်ရတယ်ကြည်ပြီးတော့အလုံးကိုခြုံပြီးပြောမှသာလင်ပြည့်စုံမယ်ဥမာမဟာသစ္စကသုတ်တို့လို့နောက်ပြီးတော့မှဟောကဗောဓိမင်းသားကိုဟောတဲ့သုတ်တော်သုတ်တို့လို့နောက်ဗောဓိရာဇကုမာရမင်းသားကိုဟောတာတွေလည်းဒါထပ်ဟောတာပဲ ပြီးတော့မှဟောကယဟန်ဝတ္တတောထွတ်တာနဲ့ပတ်သက်ပြီးတော့ပပိစာသုတ်တို့ဗရာဏသုတ်တို့ဆိုတာတွေရှိတယ်အဲ့ဒါတွေထပ်ပြောမှပြည့်စုံတယ်သို့မဟုတ်ဆိုမပြည့်စုံဘူးဒါတော့ကျမ်းကများတော့ဖွင့်ဆိုတဲ့ကျမ်းဆရာကမတူတော့အဲ့ဒီမှာလည်းပဲ qualitative ကလေးတွေရှိတယ်ပိစာဝိကေ9ဥကိုဒီ9ဥဘယ်သူလဲဆိုတဲ့ခေါင်းတက်တာလေးတွေမှာမူကွဲတာဖြစ်တဲ့အတွက်ဦးဇုံတို့ပြိဿနည်းနည်းလေ့လာကြည့်အောင်ဦးဇုံတို့ဝင်းကြီးကျမ်းကြီးကိုဖွင့်ဆိုတဲ့တာရထ divinity ကကျမ်းကြီးမှာကြတော့ အခုနကပြောတဲ့ပုံနာ၈ယောက်ထဲမှာဂွန်းတင်ညနဲ့တကွကျန်တဲ့၄ယောက်ဆိုတာအလုံးပေါင်း9ယောက်ဒီသူတို့9ယောက်ကဘုရားဖြစ်မယ်ဆိုတာကိုတေချာပေါက်သိတယ်တဲ့ဘုရားဖြစ်မယ်ဆိုတာတေချာပေါက်သိတဲ့ခါတည်းကသူကလက်ညှိုးတစ်ချောင်းနဲ့ထောင်ပြီးတော့မှဘုရားဖြစ်မယ်လို့ဟောဟောပြီးတဲ့ခါကျတော့သူတို့အဲ့ဒီနာမည်ပေးမင်္ဂလာကနေဘုရင်ရှိကနေရတဲ့စုရလက်တော်တွေကိုသူတို့ကယူအင်ကိုပြန်ဆွေတွေမျိုးတွေကိုစွန့်ကြဲပြီးတော့ ကဲဒါတော့ဘုရားဖြစ်တဲ့အခါကျရင်တို့အဦးဆုံးတရားနာရအောင်သင်္ကန်းဝကြဆိုဆိုပြီးတော့ကွန်တညာပုံနာဥဆောင်တဲ့9ယောက်အလုံးပေါင်း9ယောက်နော်ကတောအရင်ထွက်သင်္ကန်းဝနဲ့နဲ့သင်္ကန်းဝပြီးတော့တို့ကမြတ်စွာဘုရားအလောင်းတော်တောထွက်မရစ်ကိုနားထောင်ပြီးစောင့်နေတာသင်္ကန်းဝပြီးတောထွက်စောင့်တယ်ဒါကတမုံဒါဝင်းနီးကိုဖွင့်တယ်ဝင်းနီးကျန်ကသရတဒီပနီကဆိုတာနော်ဒါတော့နောက်တစ်ခုကတော့မတူဘူးဗုဒ္ဓဝင်အထကတာဗုဒ္ဓဝင်ဆိုတာဘုရားရဲ့အကြောင်းကို ပြန်ပြီးတော့ပြောတဲ့ဒီ history ပေါ့အဲ့ဒီစာအုပ်ကဗုဒ္ဓဝန္တလို့ခေါ်တယ်သူကိုပြန်ဖွင့်ဆိုတဲ့အထကထာပြီးတော့ဇတ်ဆိုတာကဘုရားเจ้าနေပြန်ပြောတော့ဇတ်ရဲ့ပထမဆုံးအထကထာပွင့်မှာလည်းပဲဒီเจ้าနေပြန်ပါတာပဲဒါတော့စာအုပ်တွေမှာဟိုမှာလည်းပါဒီမှာလည်းပါပါတဲ့ခါကျတော့တချို့စာအုပ်ကတူတယ်တချို့စာအုပ်ကမတူဘူးဘာကြောင့်မတူသေးလဲဆိုရင်ဖွင့်ဆိုတဲ့ထာဂရဆရာတွေကသူရှိမှရှိပြီးသားဆရာဟောင်းတွေကိုပြန်ယူဖွင့်တာဖြစ်တဲ့တည်းသူကမပြင်ဘူးမပြင်တော့မတူပေမဲ့ဒီတိုင်းထားလိုက်တယ်ဒါကြောင့်မတူတာမသိလို့မဟုတ်ဘူး သူတို့စာအုပ်ကွဲတာကိုသိတယ်ဒါကြောင့်ရှိပြီးသားရှေးအထာတာဟောင်းကိုပြန်ပြီးတော့ရေးကြတဲ့အသက်ဖြစ်တဲ့အတွက်မူရင်းရှိတာကိုပဲချဲ့ရေးတာဖြစ်တယ်ပြင်မရေးဘူးအဲ့ထက်ကရှိရင်ရှိတဲ့အတိုင်းပဲထားတယ်ဒါကြောင့်မာဒီဗုဒ္ဓဝင်အထာကရာနဲ့ဇတ်ထာကရာမှာဆိုလိုတာကြတော့သူကဒီပုံနာ9ယောက်ကပုံနာအိုကြီးတွေဖြစ်နေပြီပုံနာအိုကြီးတွေဖြစ်တော့သူတို့ကတွက်ကြည့်တယ်တိဋ္ဌာမင်းသား29နှစ်မှာဒေါထုပြီ35နှစ်ကြာမှဘုရားဖြစ်မယ်ဆိုရင်သူတို့လက်ရှိကအိုးနေပြီ 35နှစ်ကြာမှဘုရားပြည့်တောထွက်ပြီးမှတရားဟောမယ်ဆိုရင်တော့အဲတောထွက်35နှစ်ကြာမှဖြစ်တရားဟောမယ်ဆိုရင်တို့အသက်ကမမီတော့ဘူးတည်ပြီလို့ဆိုလိုတယ်ဒါကြောင့်မလို့တို့ကအိမ်ပြန်ရတဲ့စုစုတော်ငွေလေးအဲဟိုတဲ့လေးကိုပြောတို့သားတွေခေါ်ခေါ်ပြီးတော့သေတ္တမင်းသားဘုရားဖြစ်လိမ့်မယ်ဘုရားဖြစ်လိမ့်မှာဖြစ်တဲ့အတွက်မင်းတို့တောထွက်ပြီးမှအဲ့ဒီသူတောထွက်တဲ့ချိန်ကျမင်းတို့သင်္ကန်းဝတ်ပြီးတော့မှသူ့ရဲ့အဦးဆုံးသောတရားကိုမင်းတို့နာကြတို့တွေကတော့အသက်ကြီးပြီဆိုတော့တို့တွေအဲ့ဒီချိန်ကျသေပြီလို့မှားထားတာ မှားထားကြတဲ့အခါကျတော့ကွန်တညပုံသားရဲ့အခုနကနော်ကျန်တဲ့ပုံသားတွေမှာသားတွေရှိတော့မြတ်စွာဘုရားလည်းတောထွက်ပြီလို့ကြားတဲ့အခါကျတော့ကွန်တညပုံသားကနေအခုနကပုံသားဦးကြီးတဲ့သားခုနှစ်ယောက်ကိုသွားပြောတယ်ဒေဒတာမင်းသားတောထွက်ပြီဒါကြောင့်မလို့မင်းတို့အဖေတွေကလည်းပဲတရားဥနာရအောင်သင်္ကန်းဝတ်ပြီးတော့မှတရားသင်္ကန်းဝတ်ကြလို့မှာခဲ့တော့မင်းတို့ကိုင်ဒါဆိုလို့ရှိရင်ငါတော့တောထွက်ပြီးတော့သင်္ကန်းဝတ်တော့မယ်မင်းတို့လက်ခဲ့ကြလို့ခေါ်တဲ့အခါကျတော့၄ယောက်ပဲပါလာ ကျန်တဲ့သုံးယောက်ကပါမလာဘူးမပါလာတော့သူ့နောက်ကိုလက်ခဲ့တဲ့၄ယောက်ရဲ့သူ့ရဲ့ပေါင်းလိုက်တော့ဘယ်နှယောက်ဖြစ်သွားလဲ၅ယောက်ဆိုတော့ခါကြတော့ပထမပြောတာကဘေဒင်ခေါ်တဲ့ပုံသားတွေကိုယ်တိုင် တောထွက်ပြီးလိုက်လာတာဒုတိယမူမှာကြတော့ဗုဒ္ဓဝင်ထာဂရာနဲ့ဇတ်ထာဂရာကြတော့အဲ့ဒါမဟုတ်ဘူးပုံသားဦးကြီး9ယောက်ကသူတို့အသက်ကြီးလို့ဒီတရားကိုနာနေလောက်အသက်မရှိတော့တဲ့အတွက်ကြောင့်သားတွေမှားခဲ့လို့သားလေးယောက်နဲ့ကိုနှစ်ချောင်ပုံသားတော့ငယ်သေးတော့မိတယ် မိတဲ့အတွက်အဲ့ဒီကိုနေညာဘုံသားကခေါ်လာခဲ့တော့၄ယောက်ပါလာတယ်ပါလာတဲ့အဲ့ဘုံသား၄ယောက်နဲ့ကိုနေညာဘုံသားကအဲ့ဒီခါမှာဒေါ်ထွဲသင်္ကန်းဝတ်ပြီးတော့မှဘုရားလောင်းတော်ဒီဥရဝေလာတောကိုရောက်တဲ့အချိန်ကျတော့သူတို့မှီးလာတယ်ဆိုတဲ့အခါကျတော့ဒီပုံသား၅ယောက်ဟာဦးဇင်းတို့ဘုဒ္ဓဖြစ်အောင်လို့မှတ်ထားပေါ့နော်ဦးဇင်းတို့သိနေတဲ့ဂုဏ္ဍညာဝိပဗတ္တိယမာနအသစ္စည်းဆိုလို့ပြီးတော့နာမည်ခေါ်ပြီးတော့ပြောနေတဲ့ဟာတွေဒီ ဒုတိယမူဖြစ်တဲ့ဗုဒ္ဓဝန်ထာဂရနဲ့ဇတ်ထာဂရကပြောတဲ့နာမည်တွေပရမဖွင့်ပြတဲ့သရထဒီပနိဒီကာမှာကကွန်တညာပုံနာနဲ့တကွာကျန်တဲ့၄ယောက်ဆိုတော့နာမည်မပါဘူးနာမည်မပါခဲ့ဘူးဘယ်သူတွေမှလည်းမသိဘူးเนาะအဲ့ဒါလို့ဒါကြောင့်မိမိတို့ပြောနေတဲ့နာမည်တွေကိုဘယ်ကျမ်းမှာရှိသလဲလို့သိချင်တိတိကျကျသိအောင်လို့ဦးစင်းကအဲ့ဒါလို့ဒီဗုဒ္ဓဝင်စာအုပ်ရှိတဲ့ပုဂ္ဂိုလ်များဗုဒ္ဓဝင်မှာလည်းကြည့်လို့ရတယ်ဒါမင်းကဆရာတို့ရဲ့အဲ့ဒါတွေထည့်ထားတယ်ဦးစင်းအဲ့ဒီကပဲနည်းနည်း နော်ခြုံပြီးတော့မှတိယုံလေးရေးပြထားတယ်တချို့ကဘုဒ္ဓံစောက်ကြီးကြီးတော့လန့်ပြီးတော့မဖတ်မှသိကြတယ်ဖတ်ရှင်ရဲ့အတွဲနံပါတ်2မှာရှိတယ်နော်အတွဲနံပါတ်2မှာရှိတယ်အဲ့တော့ကောင်းပြီဒီအခုနကလက္ခဏာဟောတဲ့ပုံသားတွေကအိုနာသေးယဟန်ဆိုတဲ့နမိတ်လေးပါးကိုမြင်ပြီးတော့မှတောထွက်မယ်ဆိုတော့အဲ့ဒီမှာတိဋ္ဌတာမင်းသားကအဲ့ဒီချင်းကစပြီးတော့ သူသားစစ်ကြဝရမင်းဖြစ်ရေးယဟန်မပြုတ်ရေးအဲ့ဒီမှာစပြီးတော့ master plan ချပြီ gain အဲ့ဒီမှာစချပြီဒါဟာထည့်ပြီးတော့ဦးဇင်းတို့ဟောမဲ့ဓမ္မစစ်ကြနဲ့ဆက်နွယ်အောင်ကိုစဉ်းစားရမယ်ဒီသူသားကိုဖယားမဖြစ်ရေးဘာကြီးလုံးမလဲလောကမှာစစ်ကြဝရမင်းတမျှခံစားမဲ့စီးစိမ်တွေကိုအဲ့ဒီမှာစပြီး plan ချတော့တာအဲ့ဒီမှာစ plan ချတော့တာရွေသူသားအမတ်တရသားတွေနဲ့အပြောပါ စော်ဘကစားဖို့တွေထားနော်သူအိုသူနာသူသေးသူဆိုတာတွေကတွေ့ပြီးတန်ဝေကရမှာဖြစ်တဲ့တွေ့ကြောင်းမလို့အိုနေတဲ့ပုံကိုယ်တွေနာနေတဲ့ဒုက္ခိတသေးတွေအာသိနေတဲ့မသားကလောင်းနေဆိုလို့ရှိရင်နန်းတော်ရဲ့နှစ်မိုင်အကွာကအဝေးကနေမလာရကျုပ်တို့လိုကရုံဖုံးကြီးလည်းမကတ်ရတုတ်တထမင်းသားလုံပုံတော့အဲတုတ်တထမင်းဒေါထွက်မှာဆိုလို့တုတ်တော်တထမင်းလုံပုံနော် ဒါတော့သူသားတော်မထွေရေးကိုနော်သူ့ရဲ့နန်းတော်နဲ့တကာဟုတ်ဆိုတာနှစ်မိုင်တမိုင်မှာ၈ဖာလောက်ရှိတယ်အပေါ့တမိုင်မှာ၈မိုင်အဲတဖာတယူဇနာမှာ၈မိုင်ရှိတယ်တကာဟုတ်ဆိုတော့၄ပုံတပုံဆိုရင်နှစ်မိုင်အဝေးအဝေးကြီးနှစ်မိုင်အနီးမှာနော်အိုတဲ့သူနာတဲ့သူဦးဇင်းစဉ်းစားကြည့်တယ်ဖះကအိုရာနာရာဆိုတာလူကအယုတ်ဆိုးနေတဲ့ချိန်ဒါတော့အိုတဲ့သူလို့ပြောတဲ့နေရာမှာမအိုသေးဘူးငငယ်ရွယ်ရွယ်အယုတ်ဆိုးရင်လည်းအလာခံမှာမဟုတ်ဘူး ဟုတ်တယ်မဟုတ်လားအယုတ်ဆိုးကြမ်းတမ်းနေတာကြီးတွေ့လဲတာဝန်ကဖြစ်စရာမကောင်းဘူးလားဒါတော့သူနန်းတော်မှာသူ့ကိုချမ်းရမ်းတာတွေဟာအကုန်လုံးချောချောလှလှနော်အရွယ်နုနုငယ်ငယ်ပြည့်ပြည့်စုံစုံလေးတွေကြီးပဲအကုန်ကျင်တဲ့စရာကောင်းတဲ့အာယုံအဲ့ဒါလေးတွေဖန်ဆင်းတာအဲ့ဒီတော့အရွယ်ရောက်လို့ရင်ဖြစ်တဲ့ခါမှာလည်းပဲအကုန်လုံးတီးကြမှုတ်ကြကားကြခုံကြမဲ့ orchestra wine ကိုက female orchestra wine နဲ့ထားတာယောက်ျားတော့မပါဘူး နော်ဒါကိုထည့်စဉ်းစားဖို့ပြောတာခင်ဗျားတို့ကာမတုခံလိကအဲ့ကြမှာဘာကြောင့်လှုပ်တယ်လဲဆိုတာပြောလိမ့်မယ်အခုစနေပြီခင်ကာမတုခံလိကလူမှန်းတော့မသိသေးဘူးအဲ့ဒါထည့်မပြောခင်ဗျားတို့ကာမတုခံလိကဘာမှသဘောပေါက်မှာမဟုတ်ဘူးအခုစပြီပလန်ချပြီဒါကြောင့်ဦးဇော all the way back ပြန်သွားရတယ်အဲ့ဒီတော့အဲ့ဒီချင်းကစပြီးတော့မှဒီဒုရဒနာမင်းကြီးရဲ့ဘုရားမဖြစ်ရေးသူသားနော်တော်မထွေရေး စေချဝရမင်းဖြစ်ဖြစ်စေချဝရမင်းကြီးရဲ့ဖခင်မဲ့သူလှုပ်ချင်တာအဲ့ဒီကစပြီးတော့ချလိုက်တာဟာနော်ဒါပလန်စနေပြီအဲ့ဒီကစအထင်းတော်တွေကစပြီးတော့သူလှုပ်ပြီးနောက်တော့သူ့ရဲ့ထုံးစံအတိုင်းနော်နည်းနည်းလေးသူတို့တနေ့တခါနိုင်ငံတော်မှာဒီနိုင်ငံတော်ရဲ့ဘီညီကိုယ်တိုင်ဝင်ပြီးတော့ထွန်းတဲ့လက်ထွန်းမင်္ဂလာလှုပ်တဲ့ခါကျတော့သားတော်လေးလည်းခေါ်သွားတယ်ခေါ်သွားပြီးတဲ့ခါကျတော့သားတော်လေးကိုလည်းပဲအထင်းနေနဲ့ဗားနေနဲ့တပြေပြေအောက်မှာသူကအကုန်လုံးမျက်နှာကြည့်တင်နဲ့ကာယံတင်းနေနဲ့ကာယံစောင့်နေနေထားခဲ့တယ် ဒါတော့ဟိုမှာကနိုင်ငံတော်ကတခါတည်းဘင်းကြီးကိုလည်းလက်ထွန်မှာဆိုတော့အကုန်လုံးအမတ်တွေပါအကုန်လုံးမူမတေနာပတိတွေပါအကုန်လုံးထွန်ညရတာနော်လေယာမြေဆက်ပြူးရည်တွေအဲ့ဒါတော့အဲ့ဒီချိန်ခါမှာတကယ်ပျော်ပွဲရွှင်ပွဲအတီးတွေအမုတ်တွေအကတွေခုံနေနေဟိုဘက်ကလည်းပွဲရဆအာကာကြခုံညတီးကြမှုတ်ကြအားပေးကြသူ့လဲခွဲလဲခွဲဟိုကြီးဟိုဘရင်ကြီးဘာရင်ညာရင်နေអော်မှာပေါ့ဘလုံးပွဲអော်သလိုပဲသူကြိုက်တဲ့လူអော်မှာပဲអော်တော့ဟိုဘက်ကလည်းယုံယုံနဲ့ဒဝုံနဲ့អော်လေတပြေပြေအောက်ကျန်တဲ့အထိန်တော်တွေကလည်းလှုပ်စီလှုပ်စီဖြစ်လေ ကြည့်ချင်ပြီလေသူတို့ဒီမှာထိုင်ကြနေခဲ့တယ်ဆိုတော့အဲ့ဒီတော့သူတို့ကလည်းဟိုဘက်ကအတန်းကဝုံထလေဒီဘက်ကလည်းလှုပ်စီလှုပ်စီဖြစ်လေဒါတော့ကလေးကြည့်တယ်ဒေတာတာမင်းသားလေးကအဲတပြည့်ပြည့်နဲ့အိပ်ပြီပေါ့အိပ်တော့သူအိမ်နေပြီအဆောင်ရှောင်မလို့ဘူးနေလဲရိတ်တယ်အပေါ်မိုးလဲရှိတယ်ဆိုတော့အသားလေးထွားပြီးထားပြီးတော့အိမ်မှာသွားကြည့်တာသွားကြည့်တော့ဟိုဘက်ကအားပေးတာကြီးရင်ကြီးရင်ကလည်းမေ့နေတာမေ့နေတော့နေကစောစောတက်နေတယ်နောက်တော့ဒီလိုစောင်းသွားတယ် ကျန်တဲ့အပင်တွေမှန်သမျှအရစ်ကနော်ဘလောက်လောက်လဲ45 degree လောက်စောင်းသွားပြီ45 degree လောက်စောင်းတဲ့အခါမှာဒီစီပြပြင်ကအရစ်ကဒီလိုဖြစ်နေတယ်ထူးထူးဆန်းဆန်းနေနေမရွေးဘူးအဲ့ဒီနေကြံနေခဲ့တဲ့အရစ်ကအမှန်စောင်းရအောင်စောင်းမယ်ဆိုနေထိုးတော့လို့ဆိုလိုတယ်ဆိုတော့အလောင်းတော်ပင်မှာအပေါ်မှာရှိတဲ့အရစ်ကမစောင်းမဖြစ်နေတာနောက်တင်းနေလီလိုလိုက်ကလေးလည်းဖွင့်ကြည့်လိုက်ရောအလောင်းတော်ကမှမတ်တက်ကလေး ဟို sorry ထိုင်ရက်နဲ့နော်ဇံဝင်စားတာဖြစ်နေတာဒါတော့သူကလည်းပဲအဲ့ဒီချိန်ကမှနည်းနည်းလေးဒီသူဘင်းသားကအထိန်တော်တွေလှုပ်စီလှုပ်စီရွက်စီရွက်စီနဲ့အတန်နဲ့တိုးတိုးတိုးတိုးပြောတာမကြတော့ဘူးဆိုတဲ့ကသူကသိတယ်အဲ့ဒီခါမှဒါလေးထပြီးတော့သူကဇံဝင်စားတာဒါတော့ငယ်ငယ်ရွယ်ရွယ်ကလေးကရက်တိကြလာတိကြတော့မပါဘူးနှစ်သားလောက်ပဲရှိမှာပေါ့နော်တလားတစ်နှစ်ပြည့်ကနေဒါတိတော့မပိုနိုင်ဘူး ဒီအရွယ်ကလေးဟာထိုင်နေသလားဆိုတော့ကလေးမိတွေပြောစမ်းတစ်နှစ်ပြင်ကလေးထိုင်လားသိကောင်းကောင်းထိုင်မှမထင်သေးဘူး6လထိုင်ပြီနော်อืมဒါဆိုရင်တော့ဩဒါဆိုရင် तू ကတော့ meditation position နဲ့ကို तू အောက်တွင်းဖြစ်နေတာဆိုတော့ तू ကတချို့နေရာမှာဒါကိုနည်းနည်းစောရကတက်တာရှိတယ်ဒီလောက်အရွယ်လေးကိုထားပါနှစ်သားမပြည့်သေးဘူးနော်ဒါကြီးတဘာဝမကြဘူးဆိုပြီးတော့အဲ့ဒီလိုမျိုးစောရကတက်တာရှိလို့ပြောတာ เนาะဒါတော့သူတို့ကအမြဲတမ်းကြည့်တဲ့အခါမှာဒီ life ကိုပဲကြည့်တယ်ဒီဘဝကိုပဲကြည့်ဒါတော့ဒီကလေးကိုလည်းပဲတာမညထားပါတော့เนาะအလောင်းတော်ကိုတာမညကလေးတယောက်လိုပဲတစ်ခါပြန်ကြည့်တဲ့အခါတွေမှာအဲ့ဒီမှာပြဿနာကရှိတယ်မြတ်စွာဘုရားကိုတိဆောက်ပေးလိုက်တဲ့ကံဟာလေးစင်ချင်းတဲ့ကဘာတသိမ့်ပါရမီဖြည့်ပြီးတော့အဆုံးအစွန်ထိမြင့်ထားတဲ့အပြည့်စုံဆုံးကုသိုလ်နဲ့တိဆောက်ပေးတဲ့ခန္ဓာကိုယ်ဒီရိုးရိုးလူနဲ့တူနေမှာမလား သူ့မှာရှိနေတဲ့ရတာရတနာကြောတွေဆိုတာဟာဝေဇုံတို့ကနတ်တုဒ္ဒစားရင်အကုန်လုံးမိတောင်လောင်မတက်ခံရမှာမြတ်စွာဘုရားစားလို့ရတယ်ဘာစကတိဆိုသူ့ရဲ့ digestion ကဘယ်လောက်ကောင်းလဲဆိုတော့သူ့မှာရှိနေတဲ့အသွေးသားအကြောတိဆောင်မှုတွေဥစဉ်တွေကတာမညာပုဂ္ဂိုလ်တယောက်တိဆောင်မှုနဲ့လုံးဝမတူနိုင်ဘူးဒါကတကြောင်ဘာကြောင့်လဲကံမစားယုတ်ကံနဲ့တိဆောက်ပေးထားတဲ့ယုတ်တာကဒါကံကပေးတဲ့ယုတ်ကံကဆောက်ထားတာနောက်တစ်ခုမြတ်စွာဘုရားကဒီလက်သိကျင့်တဲ့ကဘာတသိန်းကိုပါရမီဖြည့်တဲ့အခါမှာက ဒီတရားအကျင့်တွေဇံအကျင့်တွေကကျင့်ခဲ့ပြီးပြီကျင့်ခဲ့ပြီးလို့ဒါကိုသူ့ဘာသာသူဘာလို့ရမလဲဆိုတာလေးဟာကအကောင်လုံးကသူ့မှာအဖြေတွေရှိနေတယ်ဘလို့ထိုင်ပါလဲဘလို့ကျင့်ပါဘလို့မှတ်ပါလဲ object ကဘာယူမှလဲဆိုတော့ဒီဟာတွေ instruction တွေအလုပ်ပုံလုံးတွေအကုန်တည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ ဒီအချိန်လောတွင်လေးမှာတဲ့မကြဘူးပဲထားပါတော့เนาะကင်ကြတယ်ဆိုရင်လည်းပဲကဲကြောက်ကြောက်လန့်လန့်နဲ့ပြေးကြည့်တယ်ဆိုရင်အနည်းဆုံးတော့15မိနစ်ကြာမှာပဲဒါတော့ကြည့်တော့နေတောင်ဆောင်းသွားပြီဆိုရင် तू အနည်းဆုံးနာရီချီချီကြာနိုင်တယ်ဆိုတော့ဒီအချိန်အတွင်းမှာ तू ပြောတာက အာနာပါနကို5 6 7 9ချစ်လောက်ရှုပြီးတော့တမာရီပို့လိုက်တယ်စိတ်ကိုပို့လိုက်တယ်ဆိုတာနဲ့တပြိုင်နက်တည်း तू ကဒီဥပ္ပစာရတမာရီချက်ချင်းရောက်သွားတာ naval concentration ဇာရဲ့အရှင်းသားလေးမှာကတ်ရဲ့ ဆိုတော့ပို့လိုက်တာနဲ့ဥပ္ပဇာရသမารိကိုရောက်ပြီးတော့မှနောက်ထပ်ဆက်ပြီးတော့ရွှေ့လိုက်တာနဲ့တပြိုင်နက်တခါတဲ့ဇန်ထဲကိုရောက်သွားတာပရမဇန်တန်းရောက်သွားတာရူပပရမဇန်ကိုဒါတော့ရူပပရမဇန်ဆိုတာကဟောဒီခန္ဓာကိုယ်ကိုဘာလောက်ထားနေတယ်လဲဆိုလို့ရှိရင် position လုံးဝမလုတ်မပြောင်းအောင်ငြိမ်ပြီးတော့ကြောက်ရွံ့ကြည့်လို့ဖြစ်အောင်ထိတ်နေတဲ့စွမ်းရည်ရှိတယ်အဲ့ဒီသမารိကဒါကြောင့်မလို့ဦးဇင်းတို့မဆီဆရာတော်ကြီးဟောတဲ့ထက်တယ်မှာဆိုလို့ရှိရင် သင်္ခါရုပ္ပကဉာဏ်ကိုရောက်တဲ့ယောဂီတွေမှာမတုံမလှုပ်ဖက်နဲ့တခါတည်းအကြာကြီးတနိုင်နေနိုင်သုံးနိုင်လေးနိုင်ထိုင်လို့ရတယ်ဆိုတာကဒါကရှိပြေးဉာဏ်ပဲရှိသေးတယ်တကယ်ဇန်တောင်မဟုတ်ဘူးဒါတော့ဇန်ကိုရောက်ပြီဆိုလို့ရှိရင်လူကိုတခါတည်းပုံစံကုတ်တဲထည့်ပြီးတော့မှဖျောင်းရုပ်ကိုဖျောင်းထုပြီးတော့မှတခါတည်းပုံထုတ်လိုက်တယ်လို့တန်းဖြစ်သွားတာနော်အဲ့ဒါမျိုးဒါအဲ့ဒီခါမှာထားပါတော့နော်သူတို့ရောက်လာတယ်ဆိုတော့ဇန်ကပြန်ထွက်လိုက်တယ်ဒါကအရေးကြီးတဲ့ point တခုဘုရားဘုရားရဲ့ဘဝမှာဖြစ်လာလိမ့်မယ်နောက်ပိုင်း နော်အဲ့တော့မြတ်စွာဘုရားကအဲ့ဒီလက်ထုံမင်္ဂလာမှာအဲ့ဒီလိုဖြစ်တော့ဘုရင်ညုကိုထူးခြားလို့သွားလျှောက်တယ်ဒါတော့စောစောလေးတုန်းကမွေးတုန်းကနည်းနည်းလေးကြော်ခဲ့တယ်ပေါ့နော်သူကဒီရေသေးကြီးကိုပင်ပြီးတော့မှအပြတဲ့ချိန်တုန်းကလည်းပဲခေါင်းပေါ်ကိုတက်ပြီးတော့မတ်တက်ရလို့ဆိုပြီးတော့တခါရှစ်ခိုးတယ်အခုတခါလည်းပဲတွေးလို့ဒုတိယချိန် ပြန်ပြီးတော့သောဒရဏမင်းကြီးကရှစ်ခိုးတယ်နော်သူ့သားတော်ကိုရှစ်ခိုးတာဒုတိယမြောက်အချိန်ဖြစ်လာပြီအဲဒီကနေပြီးတော့မှသူဒီသားတော်လေးကို ဖျားမဖြစ်ရေးလောကမှာပျော်ရည်အတွက်ကိုဒီကလေးလေကလေးလေကြိုက်မဲ့ဟာတွေအမျိုးစုံအမျိုးစုံနေထားတယ်အမျိုးစုံနေထားဒါတော့အိန္ဒိယထုံးစံအရဆိုတာငငယ်လေးနဲ့သူတို့ကမင်္ဂလာလက်ထပ်ပေးတာမဟုတ်လားသူတို့ရှေးတုန်းက tradition ငငယ်လေးနဲ့လက်ထပ်ပေးတယ်ဒါတော့ဆက်6နဲ့မြောက်တဲ့ခါမှာသူ့ရဲ့နံပါတ်1ခွဲဖြစ်တယ်ဟိုးကဒေဝရမှာရှိတဲ့သုဘဗုဒ္ဓဘယင်ပြီးတော့မှမိဖုရားကအမိတ်တာဆိုတာဒௌဒရဏမင်းကြီးရဲ့ညီမနော်သူတို့ကမွေးတဲ့ရတောတရာဆိုတာ သမီးတယောက်ရှိတယ်သူ့ရဲ့ရုပ်ရည်အဆင့်ကရွှေစင်ရုပ်ကိုထူထားသလိုကိုမှနာအချောလွန်းလှလွန်းလို့သူ့ကိုဗဒ္ဒကင်စနာဒေဝီလို့ခေါ်တယ်ဗဒ္ဒဆိုတာကောင်းတယ်ကင်စနာဆိုတာရွှေရွှေတောင်ရွှေစင်နော်ကျိုးတို့ကြောင့်တောင်ရွှေမျိုးမဟုတ်ဘူးရွှေစင်ရုပ်ကိုထူထားသလိုကိုလှလို့သူ့ဗဒ္ဒကင်စနာဒေဝီတဲ့သူ့ကိုသူ့နာမည်ကဗဒ္ဒကင်စနာဒေဝီဒါပေမဲ့တခါသူ့ရဲ့သတင်းကတခါတည်းဒီဒေသမှာနော် သူ့ရဲ့အချမ်းရံဂုံတရင်ကြော်စောခြင်းကလည်းဒီဒီဒေသဒီနယ်ကြီးတစ်ဝက်လုံးကအကုန်လုံးကထင်ရှားကြော်စောလို့ရသောတရာရသဆိုတာအချမ်းရံဂုံတရင်ကြော်စောမှုကတရဆိုတာဆောင်းထားတာတည်ရှိနေတာဒီနေ့ပြောမယ်ဆိုရင် तू ကအဲ့ဒီခေအဲ့ဒီခါတော့ငါဆိုတော့ war famous လို့ပြောရင် ပြောပေါ့ဗျာဒုက္ခနဲ့ဒုက္ခနာမည်သိကြီးနေတဲ့မင်းသမီးလို့ဆိုလိုတယ်ဘာဖြစ်လို့လဲချောလွန်လှလွန်တော့ အဲ့ဒီအချော့လှဖြစ်တဲ့သူတို့ဒီရသောတရာမင်းသမီးနဲ့အဲ့ဒီချိန်ကမှထိမ်းများလက်ထပ်ပြီးတော့ပြပါတယ်အလောင်းတော်ရဲ့အသက်ဒီ16နှစ်သူတို့နှစ်ယောက်ဒီဖွားပြီးတော့ဖြစ်တဲ့အတွက်16နှစ်ပဲဖြစ်မှာပေါ့ဟုတ်တော့မလားကောင်းပြီနောက်ပြီးတော့အဲ့ဒီမှာမောင်းမပေါင်း4000နဲ့ဒါကတော့စာအုပ်ထဲပါတဲ့အတိုင်းပြောတာဆိုတော့ နွေရာသီမှာစံမြင့်တဲ့ရမတုပတုဓမ္မဆိုပြီးတော့နွေရာသီစံစံမြင့်တဲ့ဗိမာန်ကြီးကတခုနန္တော်ကြီးတခုနော်မိုးရာသီစံမြင့်တာကတခုဆောင်းရာသီစံမြင့်တာကတခုဒါတော့သူရာသီအလိုက်စီးစဉ်အလိုက် ပြောင်းပြောင်းပြီးတော့သူအေးအေးအပူမျှအောင်လို့ဒီဗိမာန်ကြီးကိုဖန်တီးမဲ့ဟာကိုစဉ်းစားကြည့်အောင်ဆောင်းမှာအေးရင်နှွေးစေရမယ်နှွေးမှာပူတော့အေးစေရမယ်ဟုတ်တော့မဟုတ်လားကဲအဲ့ဒါခင်ဗျားတို့စိတ်ကူးနဲ့ဖန်စီကြည့်စမ်း ယ်ကိတ်ပဲလုပ်လို့ရမှာတင်တယ်ဟုတ်လားအဲ့ဒါစဉ်းစားကြည့်အဲ့ဒါလောက်ကောင်းတဲ့ဗိမာန်ကြီးဒီထက်မှာတင်ထည့်ထားမဲ့အယုတ်တွေဆေးရစ်ပကြီးတွေเนาะထည့်စဉ်းစားလိုက်အောင်ဒါတွေကဘာတွေဖြစ်မလဲဒါတွေကဘာဖြစ်မလဲကာမတုခံလိကဟုတ်တော့မလားကာမတုခံလိကခေါ်ရတာအာယုံ၅ပါးကာမဂုဏ်ပစ္စည်းတွေအသုံးဆောင်တဲ့သိရှိသိမဲ့အကုန်လုံးဟာဒီထက်ကိုနှဲ့ပြီးတော့မြုပ်တော့အောင်နှဲ့နေတာဟုတ် သူ့ရဲ့ပြိမှန်တဲ့ကကိုမှကြည့်လိုက်မယ်ဆိုရင်စေချဝရင်းမင်းလို့ဆိုတော့ तू ကနတ်သားတည်းမြခံစားနေတာကိုဟောဒီအချမ်းရံပတ်ဝန်းကျင်မှာရှိတဲ့တည်းမြဗိမှန်အစာတော့အနေထိုင်အကုန်လုံးအကုန်လုံးအဝယ်စားစားလို့နော်အကုန်လုံးအသက်ကြီးပဲဟောင်းနှွမ်းတယ်ဆိုတာမရှိစေရအောင်ညံ့တယ်ဆိုတာမရှိစေရအောင်နမ်းတယ်ဆိုတာမရှိစေရအောင်အိုတယ်ဆိုတာမရှိစေရအောင်ဟောင်းတယ်ဆိုတာမရှိစေရအောင်ဒါကာမတုခံလိကတယ်အဲ့ဒီတော့အဲ့ဒါလိုနည်းနဲ့ထားတဲ့ခါမှာအချမ်းရံလည်းကြည့်လိုက်အောင်၄000ဆိုတာမများဘူး ဘာဖြစ်လို့လဲဘုံဗိမာန်၃ခုမှာတစ်ခုကို1000ထားတာနှွေမှာ1000တာဝန်ကြမယ်မိုးမှာ1000ဆောင်းမှာ1000ဒါတော့လူကတယောက်တည်းပဲလှုပ်ကျွေးမွေးပြုစုနေမယ်ဆိုရင်ဒီနေ့ပြည့်နောက်နေ့ကျကြည့်ချင်မှကြည့်ချင်မှာဟုတ်တော့မလားကြည့်ချင်မယ်ဆိုတော့နောက်တနေ့အသက်ဖြစ်တော့ဘုံမကောင်းဘူးလားအသက်အသက်ကိုမှနော်လူတွေလဲပြီးတော့မှရှိသမျှ၄000ကြီးကဘလို့လို့ဝယ်နန်းတော်ဆန်းတော်မလဲလို့ ဒီတန်းကက်ကက်တဲ့သွားစဉ်းစားရင်လေလေးသောဆိုတာသူ့စီစဉ်တဲ့သူသူ့နဲ့နဲ့သူတွေလောက်တဲ့ဖြစ်နိုင်တယ်လို့ဒါစောက်ထက်မှမပေါ်ဘူးစဉ်းစားတာစဉ်းစားတာကြိုင်လည်းယူနော်ဒါတော့တသောကဘာလဲဆိုရင်တသောကရတောရတာအတွက် special ထားပေးတာရတောရတာရဲ့အတွက်နော်သူ့အတွက်လိုအပ်တာသုံးဖို့ဆိုပြီးတော့အခုနကတသောကအမြဲတမ်းသူ့နဲ့ထားတာဒါလည်းအလှည့်ကြဖြစ်မှာပေါ့ဒါတော့ဗိမာန်မှာတဗိမာန်ကို နန်းတော်တစ်ခုကို1000 1000ဒါလည်းပဲအလှည့်ပြောင်းခိုင်းမယ်ပေါ့သူစီစဉ်ပါလေဒါတော့လူကိုတောင်တရက်ပြည့်အောင်တောင်ခိုင်းမှမထင်တနားရီလောက်ခိုင်းပြီးတော့တော့တော်ပြီဆိုပြီးတော့ခိုင်းရင်ခိုင်းနေမှာဟုတ်တော့မလားဒါကိုစီမံတဲ့ဟာလေဘီရင်ကြီးကချမဲ့စောက်ထဲတော့မပါဘူးဒါပဲမှမှန်းကြည့်ရတာမှန်းကြည့်ရတာနော်ဟောအခုနလေးကဒါကိုယူသွားတယ်ပြန်ပေါ်လာတော့တယောက်ဖြစ်ဖြစ်နေမယ်ဆိုတော့သူအာယုံထဲမှာလူတွေကိုကြည့်လိုက်ရင်လည်းအသက်အသက်တွေဖြစ်နေရမယ်စနေရမယ် စမ်းအောင်လဲကာမတုခလေးကဖြစ်အောင်ကိုလုပ်ထားတာအဲ့ဒါတွေထဲမပြောဘူးဆိုရင်ဓမ္မစစ်ကြာကာမတုခလေးကဘယ်မှာလဲလို့မေးမှဆိုလို့စောစောတည်းဖြေရှင်းထားတာစကူကြီးနော်ဒါတော့ဘယင်ပစိုးပိုးကြီးပဲဆိုတဲ့အတိုင်းဘယင်သုံးသမျှအကောင်းနေကြီးပဲဖြစ်လိမ့်မယ်ဒါကဦးဇင်းတို့စာထဲမှာမပါရင်ဖြည့်စင်းစားရတဲ့အကွက်စာဆိုတာလုံးစီပဲစီအကုန်ရှိရင်ဂန္ဓာကုရုလို့ခေါ်တယ်ကျမ်းကြီးအရန်ထူသွားမယ်လေးသွားမယ်ဒါကြောင့်တို့ကတိလောက်တဲ့ဟာကျတော့ omelet လောက်ပလိုက်တယ်မြုပ်လိုက်တယ်ဒေါက်ဒေါက်ဒေါက်လို့လုံးလိုက်တာပေါ့ ကြံနာတော့ဖြည့်စင်းစာလို့ဆိုလိုတယ်ဒါကြောင့်ဘယင်တို့ရဲ့စီစဉ်ကိုပြောပြီးဆိုရဲတယ်လို့ဒါတွေကိုထည့်စင်းစားရမယ်ဒါဟာဘာလဲလို့ပြောရင်ဦးဇင်းတို့အဖြေက ကာမသုခံလိကဆိုတဲ့ကာမဂုဏ်အာယုန်ထဲမှာသူ့သားကိုမနဲ့ရင်မနဲ့မချင်းမနဲ့နဲ့အောင်နှက်ခိုင်းနေနှက်ပေးနေတာဒါကိုထည့်စင်းစားပဲလို့ဆရာပြောချင်တာဒါတော့ကောင်းပြီဒီတောက်မဲ့မိခဲ့တရရဲဆိုတဲ့အတိုင်းပဲ သူရဲ့နန်းတော်ထဲမှာရှိနေတဲ့ဘေးရင်စည်းစိမ်ကိုစစ်ကြဝရမင်းတမြနတ်တမြခံစားတာ73နှစ်ကြာလို့တစ်တော်29နှစ်ကိုပြည့်တဲ့အချိန်ခါကျတော့နော်သူတို့မင်းသားတွေဆိုတာကနော်လေးလာတစ်ပတ်လေးလာတစ်ပတ်သူတို့ရဲ့ဖတ်တဲ့ကိုထွက်တယ်ဗောဒီနေ့ခေတ်တော့ဥယျင်တော်ဗောနော်အဲရှိတဲ့ဥယျင်တော်ဒီနေ့ခေတ်တော့ဖောက်ဖြစ်မှာဗောဒါတော့ဒီဘယင်းတွေသွားမယ်မင်းသားတွေသွားမယ်ဥယျင်တော်ဆိုတာကိုလည်းတခါစဉ်းစားကြည့်အောင်သူထွက်မယ်ဟေးဆိုလို့ရှိရင်နော်အကုန်လုံးကဒီလမ်းဟာ ဘယင်လျှောက်မဲ့လမ်းဖြစ်ရတော့မယ်ဒီပြင်မပြောနဲ့နော်ဟိုးကအင်္ဂလန်ကဝီလျံတို့ခိတ်တို့မင်္ဂလာဆောင်တာတောင်ဦးစင် TV မှာကြည့်လိုက်တယ်ဟောဒီဘယင်မာကြီးရှေ့မှာပန်းချင်မှာရှိတဲ့ပန်းဟာအညိုးမရှိရဘူးတဲ့အယုတ်ကလေးတို့တူရချင်းလက်ကောက်ရတယ်စဉ်းစားကြည့်စမ်းသူတို့မင်္ဂလာဆောင်မှာဒါတောင်မှသူတို့ရဲ့စီစဉ်ပဲရှိသေးတယ်ပွင့်နေတဲ့ပန်းလေးတွေမှာ အယွက်ကလေးအိုလို့တော့လကောင်ပွန့်ပတ်ကလေးအိုလို့ညှိုးကြနေတာမရှိအကုန်လုံးကိုတမြင်ချင်းဇာကနာနဲ့လိုက်နှုတ်တယ်လို့နှုတ်နေတာတွေ့တယ်အဲ့လောက်ထိအသေးစိတ်တာဒါဆိုရင်ဦးဇင်းတို့စဉ်းစားကြည့်မျက်စိထဲမှာမြင်ကြည့်ဒီအလောင်းတော်သွားမယ်လားဘလို့ဖြစ်တော့မလဲဘယ်ပုံဘယ်နည်းဖြစ်နိုင်တယ်လဲဘလောက်ထိခန္ဓာလင်မလဲဒါတွေကိုလည်းထက်တွက်ကြည့်နော်အလောင်းတော်ကမြင်လိုက်တာနဲ့လှနေမယ်ပနေမယ်အရွတ်ကျွေတယ်ဆိုတာရှိမှာမဟုတ်ဘူးဟုတ်တော့မဟုတ်လား ဘာဖြစ်လဲလဲပိစိကဗုဒ္ဓတဲ့တိရုပ်ကလေးကြွေတာကြည်ပိစိကဗုဒ္ဓဖြစ်တာဒါကြောင့်အရွတ်တောင်မကြွေစင်းနဲ့တန်နဲ့အရွတ်ကိုမကြွေစင်းနဲ့ကြွေမဲ့ရွတ်ကိုစောစောကောက်ထားဒီလိုလဲပြောချင်ပြောမှာပဲမပါဘူးစာထဲမှာဒါတော့ပထမလေးလတစ်ပတ်သွားတယ်အိုးတဲ့သူလင်းတွေ့တယ်တွေ့မှာပေါ့နက်ကနက်ကနေပြီးတော့တားလို့မှမရပဲနက်ကဖန်ဆင်းပြလိုက်တယ်ဆိုတော့နော်အဲ့ဒီမှာသူကသူ့ရဲ့နန်းတော်ပတ်ဝန်းကျင်ပါအိုးတယ်ဆိုတာကြားလည်းမကြားဘူးဘူးနော် ဒီတက်ကတိုင်းကပိလုမြို့မှာရှိတဲ့အပိဓာနဲ့မှာအိုရဆိုတဲ့စကလုံးကို dictionary ထဲမှာတောင်ထည့်မှာမဟုတ်ဘူးတင်တယ်။ဘာဖြစ်လို့လဲစကလုံးတွေ့ရင်လည်းပဲဒါစဉ်းစားတော့မလေ။ဒါတော့အိုရဆိုတာကိုကြားတောင်မကြားဘူးတဲ့တိတ်တတ်တာဟာအခုအိုရာကြီးကိုတွေ့တဲ့ခါမှာအဲ့ဒီမှာ तू shock ဖြစ်သွားတာ။နော်။ဘာဖြစ်လို့လဲဆိုတော့သူ့ပတ်ဝန်းကျင်မှာလူတွေကဒီလိုလေးပဲနေပြီးတော့အသက်ရှင်နေတယ်လို့ထင်တဲ့အထင်သည် तू အခုမြင်လိုက်တာနဲ့သူတို့ယုံနေသူ့ပတ်ဝန်းကျင်မှာရှိတဲ့ယုံနေဒီလူယုံနေလုံးဝကွဲနေတာ။ အဲ့ဒီမှာသူကမေးတော့တာဒါဘာတူလဲယထာတဲ့ကလူအိုပါဟာလူအိုဆိုတာဘာလဲဟာအိုလားငါတို့လည်းဒီလိုအိုမှာပါအိုမှာပဲတဲ့ဒီသဘောတရားကဘယ်သူမှလွန်ဆန်လို့မရဘူးဆိုတော့အဲ့ဒီမှာသူကတန်ဝေကအထိတ်လန့်ကြီးထိတ်လန့်ပြီးတော့နန်းတော်ကိုသွားရင်လည်းစိတ်မရှိတော့ဘူးနော်အဲဟိုတဲ့ကိုဥယျာဉ်ကိုသွားရင်လည်းစိတ်မရှိတော့ဘူးဟောမပြောဖို့ပါဘူးနော်အဲ့ဒီမှာနေသူကတွေးစရာရလာတယ် တွေ့စရာရလာနန်းတော့ပြန်လာနောက်တစ်ခါလေးလပတ်သွားနားတဲ့လူနဲ့တွေ့နောက်တစ်ခါလေးလပြီလို့တစ်ခါသွားတေးတဲ့လူနဲ့တွေ့နော်နောက်တစ်ခါလေးလပြီလို့သွားတဲ့ခါကျတော့ရဟန်းတစ်ပါးနဲ့သွားတွေ့တယ်ဆိုတော့အိုနာသေးတွေ့တဲ့အချိန်တုန်းကတည်းလို့ဒါကို तू ကဒီအခုသူနန်းတော်ထဲမှာရှိတဲ့သူကိုနော်အိုတဲ့သူနဲ့ပုံတူကားချက် तू ကထပ်ပြီးကြည်ထားပြီးဖြစ်နေပြီထပ်ပြီးကြည်ထားပြီးဖြစ်နေပြီဘာဖြစ်လို့လဲဆိုတော့မင်းသမီးတွေကနော် ဒီခုနကကာခုံတီးမှုတ်ပြီးတော့မှဖြောပြနေတယ်ဆိုတော့မင်းသမီးတွေကလည်းပဲသူတို့ကသိချင်မှသိမှာနော်ဒီအလောင်းတော်မင်းသားအဲ့ဒီအချိန်တိအောင်ဖြောပြရေးအဖွဲ့တွေကနောက်ဆုံးကြတော့ညင်းနေတော့အဲ့ဒီဖြောပြတီးကြခုံကြတဲ့နေရာမှာပဲတခါတည်းမှောက်ရည်လဲအိတ်လိုက်တဲ့ခါကျအဲ့ဒီချမ်းကြတော့ဟောက်တဲ့လူကဟောက်လို့ပေါက်တဲ့လူကပေါက်လို့နေမှာပေါ့နော်အဲ့ဒီလူတွေဖြစ်တော့ဒီအခုနကနတ်သမီးတို့လိုလှတဲ့ပုံသဏ္ဍာန်မြင်ကွင်းဟာ သုတ်တန်တဇသင်္ချိုင်းဝမှာဖြစ်ထားတဲ့အလောင်းလိုလိုဖြစ်သွားပြီဒါကိုလည်းသူကမြင်နေတယ်လူတွေကိုအဲ့ဒါလိုပုံတူးကူးပြီးတော့မှသူကမြင်နေတာမြင်နေတော့အဲ့ဒီတန်ဝေကဟာသူ့စိတ်ကိုထောက်တခါတည်းတောမထွတ်ထွတ်အောင်နောက်ဆုံးတနေ့နောက်ဆုံးဆိုတာရဟန်းကိုတွေ့ပြီးတဲ့အနေကြတော့သူဆုံးဖြတ်လိုက်တယ်နော်တော့ထွက်မယ်အဲ့ဒီမှာပရိယေတနာတုတ်ဆိုတာလေးရှိသေးတယ် အဲ့ဒီဟာလေးကဘာလဲဆိုလို့ရှိရင်ဦးဇင်းတို့ပါတရာတိတုတ်လို့ခေါ်တယ်မူလပဏ္ဏတမှာနော်ဦးဇင်းတို့လောလောခေါ်တော့ပရိယတနာဆိုတာရှာမိတယ်တုတ်တနာမဲကတော့ပါတရာတိတဲ့အဲ့ဒီတုတ်တန်ထဲမှာပြောထားတဲ့စကားလုံးလေးကဒီကိုရဲနဲ့မှာမစစ်ဆက်ဘူးမဆီဆရိုကြီးအဲ့တော့ထည့်ပြောတယ်သိကောင်းတာပဲဒီတုတ်ရဲ့လိုရင်းကဘာလဲဆိုရင်ငါကိုနဲ့ကအိုတတ်တဲ့သဘောနာတတ်တဲ့သဘောတည်တတ်တဲ့သဘောရှိပါလျက်နဲ့ အိုရအောင်မယ်နာရအောင်မယ်သေရအောင်မယ်ဆိုတဲ့ဒီဟာတွေကိုရှာနေတာဒီဒါမှန်ကန်သောရှာခြင်းမဟုတ်ဘူးနော်မမြတ်မြတ်သောရှာခြင်းမဟုတ်တဲ့သူအနာရိယပရိယတနာလို့ခေါ်တယ်အရိယဆိုတာမြတ်တာအနာရိယဆိုတာမမြတ်တာအဲ့ဒီတော့သူကဒီသက်ရှိတွေဆိုအိုရာနာရာရှိမယ်ပေါ့နော်သက်မဲ့တွေဆိုရင်တော့အိုမယ်ပျက်စီးသွားမယ်ပေါ့ဆိုတော့အိုနာသေးတတ်တဲ့သဘောရှိပါကလေးနဲ့ငါကိုယ်တိုင်ကအိုနာသေးတတ်ကြီးရှိနေပါလေနဲ့အိုနာသေးတတ်တဲ့ဒီ တက်ရှိတွေတက်မဲ့တွေသားတွေများတွေဇနီးမယားပစ္စည်းဥစ္စာတွေဘာတွေညာတွေကိုရှာနေမဲ့ဆိုရင်ဒါငါမသိတော့ဘူးတဲ့မသိတော့ဘူးဥပမာအပြင်ထားပါတော့နည်းနည်းတော့ရိုင်းတော့ရိုင်းမထင်နဲ့အသက်80လောက်ရှိနေတဲ့အဖိုးကြီးတယောက်ကသူကိုယ်နဲ့ကလည်းတုံတုံမရှိတော့တယ်ဒါတော့ तू ကငငယ်တုန်းကမပေါင်းခဲ့ရတဲ့သူ့ရဲ့ girlfriend ကအဲ့ဒီကျမှသွားတွေ့တာတဲ့ ဒါတော့အဲ့ဒီချင်းကြတော့ girlfriend ကလည်းပြန်တွေ့ကြတော့တို့ချင်းအမလေးငယ်ငယ်တုန်းကလည်းချစ်ကြကြိုက်ကြပြီးတော့ငယ်စိတ်တွေပေါက်ပြီးတော့80ကျော်မှလက်ထပ်တယ်။ကဲအဲ့ဒီချင်းကြတော့ तू ကလည်းဝါကာနဲ့ကိုကလည်းဝါကာနဲ့ဟမ်ဒါတော့သူ့ကိုမကန်နိုင်သူ့ကိုကိုသူမကန်နိုင်ဖြစ်မနေဘူးလားဖြစ်နေတဲ့အခါကျတော့ကိုဒုက္ခတောင်ကိုကဝါကာနဲ့တွန်းတင်လျှောက်နေတဲ့အချိန်ကမှနောက်ထပ်တစ်ခါအိမ်တော်ပြုတ်လိုက်တယ်ဆိုတော့ဒုက္ခကနောက်ဒုက္ခယူသလိုဖြစ်မနေဘူးလား စဉ်းစားကြည့်လေကိုကိုနဲ့တောင်ဘလို့ထိုင်ရနေရစားရတော့ရမှမသိဘူးဆိုတော့အဲ့ဒီလိုပဲတဲ့ကိုကိုနဲ့တောင်မှဒီတည်တဲ့အိုးတဲ့နာတဲ့သေးတဲ့သဘောကိုဘလို့နီးနေတားရမလဲတားလို့စီလို့လည်းမရတော့အစာရှိရင်အဆုံးရှိမယ်မွေးတာရှိရင်သေးတာရှိမယ်ဆိုတော့သူရဲ့နေရမှာသဘောကအဆုံးကိုသွားနေတယ်အပြစ်ကိုသွားနေတော့ तू လည်းတားလို့မရဘူးမရပါကလေးနဲ့နောက်ထပ်မရတဲ့အရာတခုကိုရှာခြင်းနဲ့ဆိုတာမမြတ်ဘူး အဲ့ဒီအတွေးကသူ့မှာမဟုတ်တော့မထွက်ခင်ခေါင်းထဲမှာရှိနေတယ်ဒါကြောင့်ငါတောထွက်မယ်ဆိုပြီးတော့နောက်ဆုံးယဟန်ကို တွေ့လိုက်တဲ့အချိန်မှာဆုံးဖြတ်ခဲ့တာဆုံးဖြတ်ပြီးတဲ့အခါကျတော့အဲ့ဒီနေ့မှာပဲတိုက်ဆိုင်ခြင်းတော့တားတော်လေးကမွေးတယ်တဲ့တားတော်လေးမွေးတယ်ဆိုတဲ့သတင်းကိုသူခမဲတော်ကြီးကသတင်းရသတင်းရတဲ့အခါကျတော့ဘေးနားမှာရှိတဲ့မင်းစီတွေကိုသွားတားတော်ကိုလျှောက်စမ်းလျှောက်တင်စမ်းနော် ရတော်ရတာမင်းသမီးမှာသားတို့လည်းမွေးပြီဆိုတော့တရေလျှောက်စမ်းဆိုတဲ့ခါကျတော့သူကဥယျာဉ်တော်ကပြန်လာတော့စိတ်ထဲမှာကဒီညငါတောထွက်မယ်သကောင်ကြတောထွက်မယ်လို့စိတ်အားတင်းထားတဲ့အချိန်စိတ်အားတင်းထားတဲ့အချိန်ခါမှာမှတည်င်းကတည်င်းဆိုးဖြစ်နေတယ်နော်ဟာလာလျှောက်တဲ့လူတွေကတော့ဝန်သားအားရနေပေါ့နော်ထိမွေနမ်းပြီစစ်ခံမယ်စစ်ကြောရမင်းလောင်းတက်ရောက်ပေါ်ပြန်ပြီဆိုတဲ့သဘောမျိုးနဲ့လာလျှောက်တယ်ဟာရှင်မင်းသားရှင်မင်းသားရဲ့မိဖုရားကနေပြီးတော့မှ သားတော်လေးဖွားတော်မူပါပြီဆိုတော့ဝန်သားအာရလျှောက်တဲ့အခါမှာသူကအဲ့ဒါကိုဩငါသွားမယ်ငါလုံးမယ်တောထွက်ဖို့လုပ်ငန်းတော့အနောက်ရှစ်ဖြစ်ချပြီဆိုပြီးတော့အဲ့ဒီလိုပြောတာနော်ရာဟုအသူရကြီးကနတ်ကြီးကနေလာငပုတ်ကိုလလကိုဖမ်းလိုက်တယ်လို့မျိုးနော်တခါအကုန်လုံးအမောင်းကျသွားတာပြီးတော့မှဒီရာဟုဆိုတဲ့သဘောအနှောင့်အယှက်အတားအဆီးလည်းဖြစ်တယ်တယောက်ယောက်တခုခုလုပ်တော့မယ်ဆိုရင်မိမိလုပ်တဲ့လုပ်ငန်းပြည့်သွားအောင် စီမံကိန်းပြက်သွားအောင်လုပ်တဲ့သဘောမျိုးကိုလည်းဆိုလိုတယ်ဒါကြောင့်ဒါယာဟုလာဆိုတဲ့စကားလုံးလေးကိုထွက်လိုက်တာထွက်လိုက်တော့ तू ကညီးတာဒါပေမဲ့မင်းချင်းယောက်ျားတွေကြားလိုက်တာကတော့သူသားနာမည်ပေးလိုက်တယ်လို့ထင်ပြီးတော့မှဘယင်ကြီးရှိရောက်တဲ့အခါကျတော့ငါသားဗာပြောလဲဆိုရာဟုလာလို့ပြောတယ်တဲ့ဟာဒါဆိုရင်သူ့ရဲ့မြေးတော်လေးကိုရာဟုလာလို့ပဲမှက်လိုက်လို့ဆိုပြီးအဲ့ဒါနဲ့ရာဟုလာသားတော်ဆိုပြီးတော့ဖြစ်လာတာအတိဘယ်ကတော့သူ့ဖေအရင်ဖရာလောင်းက ငါတောထွက်မဲ့လုပ်ငန်းအတွက်အနှောက်အယှက်အတားအဆီးတစ်ခုဖြစ်သွားပြီလို့ပြောတာ။ကဲဟောဒီထဲပြိတ္တတွေပါတဲ့လူတွေမိဘဖြစ်ဘူးတဲ့လူတွေစဉ်းစားကြည့်တယ်ခမရတို့ပထမဆုံးသားရတော့ငါဘယ်လိုခံစားရလဲ။ပြောပါဝန်တာတာပေါ့ဖေ။ကျင်းတတ်တာပေါ့ဖေ။အာပြောမနေနဲ့ပျော်ကြီးပျော်တာပေါ့ဖေ။ဟာရှိမှလည်းပလန်နေကသားလေးကြည့်ရင်သမီးလေးကြည့်ရင်မဖြစ်ဘူးလားကဲ။ဖြစ်ကြည့်လိုက်လေခမရတို့ဖြစ်ခဲ့မှာပဲ။ကျုပ်တယောက်ပဲရှိမှမဖြစ်တာ။ ဆိုတော့ခင်ဗျားတို့ကအဲ့ဒါကြတော့မ share ရဘူးအဲ့ဒီ experience ကိုဟုတ်လားကိုချင်းစာလို့ရအောင်လို့ပြောတော့ဘုရားဟာပထမဆုံးရတဲ့သားနော်ဒါတော့ပထမဆုံးရတဲ့သားကိုသားဥပဲဘယ်လောက်ချစ်မလဲဝင်ကြီးစားမှာသူ့နေရာကိုရှူကြီးစားမှာသူရှူဖက်နေတဲ့ကိုဟုတ်တော့မလားဒီလိုအချိန်ခါမှာခင်ဗျားတို့ဒီပြင်းတဲ့နေရာကိုခီးထွက်ဆိုထွက်မလားဟာငါသားလေးမို့တဲ့ကဆယ်လေးလို့ရွှေ့လိုက်မယ်ရှိပါပဲခင်ဗျားတို့ ဒါတော့ကိုချင်းစာကြီးဒါတော့သူ့ကိုတော်ထွတ်တော်မယ်လို့အချင်းကလေးမှာအခိုင်မြဲဆုံးသောမမြင်ရတဲ့ကျိုးနဲ့ဖန်တုပ်လိုက်တာဘလောက်ခက်သွားလဲဘလောက်ခက်သွားလဲဘလောက်ထွက်ဖို့တွန်းတွန်းကြံသွားတယ်လဲဆိုတာဒါတော့နော်ဇနီးမယားကိုခွာပြီးတော့နန်းတော်ကြီးကိုဘရင်စည်းစိမ်ကြီးကိုခွာပြီးပြီးတိုင်းပြည်ကြီးကိုလည်းပြက်ပြီးပြီးအဲဆိုတာကသာတန်ရောစင်နော်သာတန်ရောစင်ဘလောက်ခက်တယ်လဲ ဇနီးမယားနော်တိုင်းပြည်မိဘစည်းစိမ်ယာရုအကုန်လုံးကိုမျက်လုံးမိတ်ပြီးတော့ဖြတ်လိုက်ပြီးကကြမှာလွတ်ပြီးရဲလို့သွားတော့မယ်ကြံတဲ့ချိန်ကြမှာတချို့တချို့လာချီတယ်အဆိုးဆုံးကြိုးဖြစ်နေတယ်သာတန်ရုပ်စင်အဲ့ဒါပါလေကာမတုခံလေးကသာသမီတန်ရုပ်စင်ဆိုတော့အဲ့ဒီအဲ့ဒီလောက်အကျဉ်းချက်ထဲမှာသူသားတွေ့ကြမှာပေါ့ဒါပေမဲ့သူ့ရဲ့ နော်မိဖုရားရတော်ရအိတ်နေတဲ့နေရာကိုသွားပြီးတော့တားကလေးကိုကိုင်းပြီးတော့ကြည့်လိုက်ခြင်းပဲမဲ့မအေနိုးမသွားမှာဆိုလို့သွားပြီးတော့မချီခဲ့ရအောင်ကိုင်းသားကြီးတို့သားဖာနှစ်ယောက်ဖုရားဖြစ်ကမှာပဲတွေ့ကြအောင် ဆိုပြီးတော့ဒါကလေးမှားတန်းထားခဲ့ပြီးတော့ထွက်ရတာဒီချိန်ခါမှာ तू ထွက်မဲ့လုပ်ငန်းဟာခင်ဗျားတို့မျက်စိထဲမှာမြင်ကြည့်သားခြေတော့ဘလို့ဖြစ်နေတယ်လဲ ထွတ်တော့မဲ့ခြေထောက်ကလေးကိုလှမ်းမဲ့အချိန်ခါမှာတန်ရုံးစင်ကပြန်ချီပြီးတော့ဆွဲလိုက်တာတော်သေးတယ်တော်ထွက်ဖြစ်လို့တော်မထွက်ဖြစ်ရင်ကျုပ်တို့ဘုရားနဲ့မတွေ့တော့ဟောတော့ဘုရားသာသနာတွေ့ချင်မှတွေ့တော့မှာနော်ဆိုတော့ဟောဒီချိန်ကမှာထွတ်တော်မယ်လို့ဆိုတဲ့ခြေထောက်တစ်ချောင်းကိုလှမ်းပြန်ချီတာအဲ့ဒါကာမတုခလိကအဲ့ဒီချိန်ကမှာဘယ်လောက်ကြက်မလဲစဉ်းစားကြည့်နော်ဒေါက်ထရမယ်ဆိုတဲ့အချိန်ခါမှာ तू က ထီမွေနမ်းမွေဘရင်စည်းစိမ်မိဖုရားမိဘတန်အောင်စဉ်ဆွေမျိုးအော်နောက်ထပ်9ရက်နေရင်စစ်ကြစစ်ကြစည်းစိမ်စစ်ကြခြေနှင်းမှာရောက်လာမှာစစ်ကြယရနာပါရောက်မှာစစ်ကြမင်းဖြစ်ဖို့ဒါလည်းသူသိတယ်ဒါကိုမျက်လုံးမှိတ်ပြီးစွန့်ပေမဲ့တားတန်ရုပ်စဉ်ဖြတ်ဖို့ခက်တယ်ဒါတော့အဲ့ဒါကိုမြတ်စွာဘုရားအလောင်းတော်ကနေပြီးတော့ဖြတ်ပြီးတော့မှငါဘုရားဖြစ်မှငါမှန်းထားခဲ့တဲ့အတိုင်း ဖြစ်မယ်ဆိုပြီးတော့မှအဲ့ဒီအဋိဌံကိုတခါတည်းအဓိပတိတက်ပြီးကပ်ပြီးတော့မှနော်သူရမြင်းမြင်းဆွဲမောင်ဆောင်ခေါ်ပြီးတော့အဲ့ဒီညတကောင်ညမှာထွက်ရတာဒါတော့အဲ့ဒီနန်းတော်ကြီးဟာကိုမျက်လုံးထဲမှာမြင်ကြည့်လိုက်စမ်းပါရွှေရောင်နဲ့တဲဝဲဝဲရတနာကိုကအတိပြီးထားတဲ့ပလင်တော်ကြီးပေါ်မှာနော်လိုချင်တာမှန်သမျှအကုန်ရတဲ့နဲ့ဘဝလှပတာမှန်သမျှအကုန်ခံစားနေရတာဒီလောက်ကြီးကာမဂုဏ်စည်းစိမ်ဘက်က အပြည့်အစုံပေးထားတဲ့အချိန်ခါမှာ သူစီဟောဒီလောကလူလောကမှာနတ်တမျှခံစားနေတဲ့အချိန်ကာလကြီးသည်ကာမဒုက္ခံလိကအကျင့်လို့ခေါ်တယ်။ဒါနောင်လာလိမ့်မယ်။ဒါသူ့ဘဝမှာဒီဟာကြီးကလူတွေကိုမြုပ်ပြီးရင်မြုပ်ရင်နေပြီးရင်နေရင်ဆွဲဆုံနေတဲ့အဆုတ်ပဲဒါဝဲအဆုတ်ပဲ။အဲ့ဒီတော့မြတ်စွာဘုရားအလောင်းတော်ဟာအဲ့ဒီကနေပြီးတော့မှနော်တောထွက်ရတာ နောက်ထွက်တဲ့အခါကျတော့ခုနပြောတဲ့သူ့ရဲ့ရည်မှန်းချက်အတိုင်းမြင့်မြတ်သောရှာမိခြင်းလောကထွတ်မြောက်ရာအိုနာတိရှိရင်မအိုမနာမတိဆိုတာရှိရမယ်သူ့ရဲ့ဆန့်ကျင်ဘက်ဆိုတာရှိတယ်ယုံနံဆိုတဲ့သဘောရှိရင်ဖြစ်နေတဲ့ယုံနံသဘောရှိရင်မဖြစ်တဲ့ယုံနံချုပ်ရာရှိကိုရှိရမယ်ဆိုတဲ့ဒီလိုအတွေးနဲ့ဒီလို philosophy နဲ့မြတ်စွာဘုရားတောထွက်တာအဲ့တော့အဲ့တော့တောထွက်တဲ့အချိန်ခါမှာမြတ်စွာဘုရားเนาะဒီကြတဲ့အတိုင်းအနော်မှာတောင်း အနော်မာမြက်ကန်းကိုဟောဘက်ကိုခုန်ကူးပါတယ်အနော်မာမြက်ကိုရောက်တဲ့ခါမှာနောက်ကပါလာတဲ့မြင်းမီးဆက်မောင်ဆောင်မိတယ်ဟေးအဲ့ဒါပါလဲဆိုတော့အနော်မာမြက်ပါဆိုတော့အနော်မာဆိုတာဟာမယုံညံ့ခြင်းလို့အဓိပ္ပာယ်ရှိတယ်ဗမာလူကနော်ဗါတယ်လေမယုံညံ့ခြင်းဆိုတော့ပြောင်းပြန်ပြန်ရင်မြတ်တယ်လို့ဆိုလိုတယ်ဒါတော့အလောင်းတော်ကလည်းပဲအဲ့ဒီမှာဦးဇင်းသွားပြီးတော့စိတ်ဝင်စားကြလေတခုတွေ့တယ်ဦးဇင်းတို့လောကမှာနမိတ်ဖတ်တယ်နမိတ်ဖတ်တယ်ဆိုတာဟာ ဒီအစင်လာကတော့တော်တော်ဖြောက်ဖို့ခက်လိမ့်မယ်လူတွေဟာတွေ့လိုက်တယ်ဆိုရင်မိမိဖြစ်မဲ့လုပ်ငန်းစဉ်လေးကိုတော့အမြဲတမ်းငါတော့ဘာဖြစ်မဲ့ထင်တယ်ဆိုတာလေးကအမြဲတမ်းတွေ့နေတာနဲ့နှိုင်းရှင်နှိုင်းရှင်ပြီးတော့ကိုကိုကိုမှန်းဆကြတယ်ငါစိတ်ထဲမှာတမျိုးတော့ဖြစ်သွားတယ်ဟောငါစိတ်ထဲမှာတော့တမျိုးကြည်သွားတယ်ဖြစ်လိမ့်မယ်မဖြစ်လိမ့်ဘူးစသည်မဖြစ်ခင်ကြိုပြီးတော့ဒီလိုလေးကိုယ့်ဘာသာကိုနမိတ်ဖတ်မှန်းတာလေမရှိတတ်ဘူးလားဘုရားအလောင်းတော်လည်းမှန်းတယ်အနောမှာမြက်ဟာ စကလုံးကအနောမှာဆိုရင်မယုံညံ့ဘူးမြင့်မြတ်တယ်ဆိုရင်ငါလှုပ်မဲ့တောထွက်လာတဲ့ယဟန်အလုတ်တွေလည်းပဲဒါမြင့်မြတ်တဲ့လုပ်ငန်းပဲဖြစ်မယ်ဆိုတော့မြတ်စွာဘုရားအဲ့ဒါလိုနမိတ်ဖတ်တာဒါမြတ်စွာဘုရားအလောင်းတွေနမိတ်ပဲဒါကြောင့်သူ့ကိုယ်သူတစ်ထက်ချက်ယုံကြည်ခြင်းနဲ့ငါလှုပ်တဲ့လုပ်ငန်းဒီယုံညံ့တဲ့လုပ်ငန်းမဖြစ်နိုင်ဘူးမြင့်မြတ်တဲ့အရိယာတို့ရဲ့လုပ်ငန်းပဲဖြစ်မယ်ဆိုတော့သူ့ကိုယ်သူခံယူချက်က confidence ကပိုရှိတာပေါ့ဒါအနော်မှာမြစ်ကိုကူးလက်တဲ့ချိန်ကမှရတဲ့စစ်ကူး ပြီးတော့မှဗြဟ္မာကြီးဂရိကတော့ဗြဟ္မာကြီးရဲ့လှူတဲ့ပြိခရာကိုသူကအဲ့ဒီမှာသူ့ရဲ့ပါလာတဲ့ဆန်တော်ကိုဖျက်ဝေလဲတော်ကိုလဲဝေလဲတော်ကိုလဲပြီးတဲ့အချိန်ကမှာဂရိကဗြဟ္မာကြီးလာကတဲ့ပြိခရာ၈ပါးကိုဝတ်တယ်ကောင်းပြီဦးဇင်းတို့သင်္ကန်းဝတ်တဲ့ခါဦးဇင်းတို့ဟိုဒီမှာမြို့သားတွေပါတယ်ပထမဆုံးသင်္ကန်းဝတ်တဲ့ခါကျရင်ကိုယ့်ဘာသာကိုဝတ်တတ်ရလားမဝတ်တတ်ဘူးဘသူဝတ်ပေးလဲဆိုတော့ကျောင်းဘုန်းကြီးတွေဝတ်ပေးမယ်ဖခင်အလောင်းနာမှာဒီပြင်ဘုန်းကြီးလည်းမရှိဘူးဘသူပဲဝတ်ပေးလဲ ဘယ်နှမ်းမှမရှိပဲနှမ်းလည်းမဝေဘူးဘယ်နှမ်းဝတ်တာမှနှက်ဖုံးကြီးမှမကြောက်ဘူးပဲဟာဒါစဉ်းစားနေရပြောတာလေဒီပုံကြီးကျုပ်တို့အခုဝတ်နေတာ तू तू ဒီဖះဒီချမှတ်ပေးခဲ့တာပကုံးတစ်ဖက်ပေါ်ကြီးနဲ့ကရုံးနဲ့ဒီဒီဇိုင်း तू ဘယ်တော့ငါရလဲဟိုးအတိတ်ဘဝနော်အတိတ်ဘဝတွေတော့ငါရသေးတယ် ယဟန်နေတောတွေထွက်ပြီးတော့မှကျင့်ခဲ့တဲ့အကျင့်က तू ဘာလွတ်ရမလဲဆိုတော့အလိုလိုပေါ်လာတယ်ဒါမှတ်တာနော်ဥစဉ်တော့ပရိစီယလို့ခေါ်တယ်ဒါကိုပဲပါရမီခေါ်တယ်မိမိတို့လောက်တော့မယ်ဆိုဟောဒီလောက်ခါနီးမှာဘာလောက်ရမယ်ဆိုတာအလိုလိုအာယုံနဲ့မှပေါ်ပေါ်လာတာအတီထဲမှာလာပြီးတော့သတိပေးတာဒါတော့ဒီသင်္ကန်းကြီးအပြန်ကြီးလူနဲ့မတူဘူးရှူစရာအပေါက်လည်းမရှိဘူးကြည်စည်းလည်းမပါဘူးကဲဒါတော့ဖခင်အလောင်းကသိတယ်ဒါဟာနော်အဲ့ဒီခေတ်အဲ့ဒီခါတော့ငါလည်းပဲဒီ ဗြဟ္မဏဒီပရပိုက်တွေဆိုတာရှိတဲ့အခါသူတို့လက်သူတို့အဝတ်သူတို့ဝတ်လို့ရှိရင်သူတို့နီးသူတို့ဟန်ရှိတယ်ဒါကြောင့်ဘုရားကဗုဒ္ဓဇင်မှာဝတ်တဲ့အဝတ်တွေသူတို့နဲ့တူလို့လည်းမဖြစ်ဘူးနော်တူလို့ရှိရင်သူတို့မှားကုန်မှာဘူးဦးဇင်းတို့သင်္ကန်းလေးတွေမှာ sport လေးတွေထိုးရတယ်အဲ့ဒါဘာဖြစ်လဲလဲဆိုရင်တချို့သင်္ကန်းကဒိဋ္ဌိတွေလည်းဒီလိုပုံစံအယောင်ဝတ်တဲ့အခါကျတော့ဦးဇင်းတို့ဗုဒ္ဓဘာသာဘုန်းကြီးတွေဓမြတိုက်ခံရတဲ့အခါကျတော့ဒိဋ္ဌိတွေရဲ့သင်္ကန်းတွေရောဘုန်းကြီးတွေရဲ့သင်္ကန်းတွေရောပြီးတော့ဓမြတိုက်သွားတော့အထွေလုံးကြီးလိုက်ပါသွားတာဘယင်းကလိုက်ပြီးတော့ဖမ်းတဲ့အခါကျတော့ သင်္ကန်းကဒိဋ္ဌိသင်္ကန်းလားဘုံကြီးတွေသင်္ကန်းလားမသိတာလေနောက်ပိုင်းကျတော့ဦးဇင်းတို့ကဒီ sport လေးတွေပဲလုံးစည်းလောက်ကြဘိုးလောက်ထိုးထားတယ်ဒီတောင်းနေမှာသူတို့လက်တချို့ဝတ်တယ်နော်သူတို့နဲ့မတူအောင်ဆိုတော့ဒါ sport ပိုင်းဘုရောဘာသာသင်္ကန်းပေါ့ဘုရောဘာသာဘုံကြီးသင်္ကန်းပေါ့ဆိုတော့အခါကျတော့သူ့ရဲ့အတိတ်ဘဝတုန်းကဝက်ခဲဘူးတဲ့ဒီသင်္ကန်းဝက်ခဲဘူးတဲ့ဟာတွေကဘလို့ဝက်ရမလဲဆိုတာသိတယ်အဲဒါကြောင့်မလို့ဦးဇင်းတို့သင်္ကန်းဝက်ပုံတင်းပိုင်ဝက်ပုံဧကတိဝက်ပုံဒုက္ကုသင်္ကန်းကိုခောက်တင်းပုံပခုံးပေါ်မှာညာဘက်ပခုံးပေါ်မှာဒီ ဒီဟိုတဲ့ပေါ့နော်တပိတ်ကြီးကိုတင်းပုံလွယ်ပုံဒါတွေအကုန်လုံးသူ့အာယုံထဲမှာပေါ်လာလို့ဒီတိုင်းဝက်တာတဲ့ဘယ်သူကမှလာပြပေးတာမဟုတ်နတ်လည်းမပြဘူးမောင်စာလည်းမပြဘူးနော်အဲ့ဒီတော့အခုမြတ်စွာဘုရားအလောင်းတော်ဒီအလောင်းတော်ပဲရှိပါသေးတယ်နော်တန်ခမ်းဝက်လိုက်ပြီးတဲ့ခါကျတော့အဲ့ဒီအနော်မှာမြင့်နဲ့မလမ်းမကမ်းမှာအနုပယဆိုတဲ့တရတော်ရှိတယ်တဲ့နော်တရတော်အဲ့တော့အဲ့ဒီတရတော်မှာသူက ရံပြူပြီးပြီးချင်းအာဇီဝဓမ္မကသီလကိုစောက်တည်တယ်လို့ဆိုတယ်နော်အဲ့ဒါကဘာလဲဆိုရင်ဒီအနုပယတေတော်မှာအဲပထမပေါ့လေဗုဒ္ဓဝင်နဲ့အထဇာထကတာနှစ်ခုအလိုကြတော့ဘာပြောတယ်လဲဆိုရင်ရံပြူပြီးရင်အဲ့ဒီအနုပယတေရတော်ထဲမှာဒီမြက်နဲ့မလန်မကန်တေရတော်ထဲမှာခုနှစ်ရက်ပတ်လုံးရမ်းချမ်းသာနေနေတယ်တဲ့ဆိုလိုတာကရံပြူချင်တာဒီအခွင့်အရေးကို तू ကြံစည်နေတာကြာပြီ ဒါတော့လွတ်လိုက်ရပြီယဟန်ချမ်းသာအော်ယဟန်ဆိုတာဒါပါလားဆိုတဲ့ချမ်းသာကိုပြောတာယဟန်ဘဝရဲ့အနေထားလူဘဝရဲ့အနေထားဒါတော့သူဒီယဟန်ဘဝကိုတတ်မဲ့လင်းလို့သားလေရင်လိုချင်လွန်းလို့သားလေရင်မပြည့်မစုံဒီဆွန့်ခံစားတဲ့ဘဝဒီပခုံးတစ်ဖက်ပေါ်ကြီးတဲ့ဘဝကို तू ကနှစ်နှစ်ချိုက်ချိုက်ဟောယဟန်ချမ်းသာကိုခံစားလို့ရတာလူတွေဘက်ကနေပြန်ကြည့်မယ်ဆိုရှိသမျှစည်းစိမ်နဲ့စွန့်ပြီးတော့ပြောရမယ်ဆိုရင်သူတို့ခေါ်ရတဲ့ရှေးတုန်းကတော့ဒါခွက်လက်ဆက်တောင်းစားတဲ့အနေထား gain ဘယင်ကနေဘာဖြစ်လဲ ရန်ရန်ပြောရင်သံတော်စားဖြစ်ရတာဒါကြောင့်ဦးဇင်းတို့ဘိက္ခုဆိုတာဘိက္ခနာတိလောယာသနာတိလောဘိက္ခုသူတို့ဘာအိမ်ရှိမှာခွက်ပြပြီးအဲဟိုတအိမ်တဆင်းပေါ့နော်တောင်းစားရလို့ယဟန်ဆိုပြီးတော့ definition လောက်ထားတာရှိတယ်ဆိုတော့ယဟန်အဲဖရာအလောင်းလဲယဟန်မယ်ဆိုတော့ယဟန်ဆိုတဲ့ကလေးကဒီလိုဘယင်းနန်းတော်မှာနေတော့ကသူတို့ဘာတွေအကုန်လုံးအစင်းနဲ့ချစ်ပြုတ်ပြီးစားတဲ့ဘဝမှသည်အိမ်ဘဝသွားတောင်းအလူခံ gain ဘဝချစ်ချင်းပြောင်းသွားပြီအဲ့ဒီနေရာကိုနေကြည်စမ်း ကိုနေကြည်သားမှာဘယ်လောက်ခက်တယ်လဲဒီဘဝနှစ်ခုဟာနော်0နဲ့ဘီလီယံနဲ့ကွာသလိုဖြစ်နေတယ်ကွာနှစ်ခုရဲ့အနေထားအကွာဝေးဟာဒါပေမဲ့ तू ကယဟန်ဘဝကိုဒီတတ္တဝါတွေကဲတင်ခြင်းလွန်းလို့ယဟန်ဝက်လိုက်တယ်ဆိုတဲ့အခါမှာ तू အကျဉ်းကြီးကျဉ်တတ်တာအဲ့ဒီကျဉ်တတ်ရင်ဝမ်းသာတယ်ဝမ်းသာရင်အစာမစားလဲနင်းနေတာပဲခင်ဗျားတို့ပြောလို့ရှိရင်မနေနိုင်ဘူးလားလို့နင်းနေတယ်တိတ်ပျော်ရင်အစာမစားလို့လည်းမရဘူး တိတ်ပျော်တဲ့လူအစာသွားဆွဲကြည့်ဘာမှအစရတာလည်းမသိတော့ဘူးဘာဖြစ်လို့လဲပီတိလေအရန်ပျော်နေတဲ့စိတ်ကအထက်မှာခံနေတဲ့အတွက်ဒီ taste ကရှာမှာရှိတဲ့ဘတ်တွေကနေပြီးတော့မှအရသာဘူးဘာမှတော့မသိတော့ဘူးရင်နှုတ်ဘူးတောက်လို့ကျွန်းတယ်လို့ဖြစ်နေတာမသိဘူးဒါတော့ဖြစ်နိုင်တယ် तू ဖြစ်ချင်တဲ့ရန်ပေါ်ဖြစ်ပြီဆိုတဲ့အတွက်ခုနှစ်လောက်က तू ပျော်ပျော်ကြီးရန်ချမ်းသာနေနေတယ်လို့ဒီမှာရန်ဆွန်ခံစာတိဖြစ်စေမစာတိဖြစ်စေနေလို့ရတယ်အဲ့ဒါတော့ အဲ့ဒီ9ရက်အဲ့ဒီအနုပယတေတော်မှာနေပြီးမှသူနေတဲ့အနုပယတေတော်နဲ့ဟိုးကရာဇကြိုးဆိုတာယူဇနာပေါင်း30ရှိတဲ့ယူဇနာ30ကိုတယူဇနာမှာ8မိုင်နဲ့ဆိုလို့ရှိရင်240တရက်ထဲနဲ့သွားတယ်တဲ့စာတိုင်းပြောတာတရက်ထဲနဲ့သွားတယ်စာတိုင်းမမှတ်တာဘာမှဆက်မတွင်းနေအောင်နော်ကောင်းပြီ မကျင့်နိုင်ဒုတိယပြန်တစ်ပိုက်ဖတ်ကြည့်ဒုတိယတစ်ပိုက်ကျတော့ဘာလာတယ်လဲဆိုရင်သုတ္တနိဗ္ဗာန်ထာဂရာလေးကပြောတာကဥစဉ်နည်းနည်းပို့ပြီးတော့အလုံးလေးကြာသွားတယ်မြတ်စွာဘုရားအလောင်းတော်ဇန်လည်းမပါသေးဘူး240 240ကြီးဆိုတော့တိတ်မများလုံးဘူးလားသုတ္တနိဗ္ဗာန်ထာဂရာမှာပြောတာကအလောင်းတော်ကရမ်းပြူပြီးနောက်အာဇီဝထမကသီလကိုစောက်တည်တယ်နော်စောက်တည်ပြီးတဲ့အခါကျတော့အနောမာမြက်ကန်းကနေယူဇနာ30ဝေးတဲ့ရာဇကြိုးကို तू က9ရက်ကြွတာအဲ့ဒါဖြစ်နိုင်တယ်ပိုးပြီးတော့မှ ဖြစ်နိုင်ခြေရှိတယ်မိုင်240ကိုနော်9ရက်မျှပြီးတော့ကြွသွားတာအဲ့ဒါကဆွမ်းခံစားရင်ခရီးသွားရင်ကြွသွားလို့ရတယ်ဒါကြောင့်တစ်ခါတလေမှာကြတော့နော်ဖွင့်ဆိုတဲ့အခါကတာတွေကဟောတပတ်တစ်ခုနဲ့တစ်ခုမတူတဲ့အခါမှာမိမိစိတ်ထဲမှာအဲကျန်းရှိတိုင်းမှတ်ထားကတနည်းကျင့်နဲ့အောင်မှတ်ထားကတနည်းဦးစင်းကတော့ဒုတိယနေ့ကိုပူကျင့်နဲ့တယ်နော်ရံပြူပြီးရင်ရာဇီကျိုကို မိုင်240လောက်ရှိမဲ့မိုင်240ကို 9ရက်မျှပြီးတော့မှဆွမ်းကန်စားရင်ခရီးသွားရင်အဲ့ဒီလိုနည်းနဲ့ကြွတယ်ဆိုတာလေးကိုဦးစင်းကတော့ပိုးပြီးတော့နှက်ချိုက်တယ်ဒါပေမဲ့စားအရှိတိုင်းတော့လည်းနှစ်နည်းကွဲနေတယ်လို့မှတ်ထားပေါ့ကောင်းပြီအဲ့ဒီကနေပြီးတော့မှရာဇဂျိုးကိုရောက်ရာဇဂျိုးကိုရောက်တော့ရာဇဂျိုးအရှိတကားကဒီပန္ဒဝတောင်ကြီးအရှိဘက်မှာရှိတယ်နော်ပန္ဒဝတောင်အရှိဘက်ကတောင်ကနေတောင်ငါးလုံးပိတ်တယ်ဆိုတော့ရှိဘက်ကပန္ဒဝတောင်ကြီးဘက်ကဂိတ်ပေါက်ကနေဝင်လာတယ်ဝင်လာတော့ရာဇဂျိုးမှာအဲ့ဒီ ဘုရားလောင်းတော်ရောက်တဲ့နေ့ကဘာလဲဘာလဲဆိုလို့ရှိရင်သူတို့ရဲ့နက်ခတ်ပွဲကြီးပြီးသွားလို့နောက်တဲ့နေ့မှာအလောက်ဝင်ရမယ့်နေ့ပေါ့နော်ခင်ဗျားတို့ပြောစရာရှင်စရာတွေပြီးလို့ရှိရင်နောက်တဲ့နေ့အလောက်ဝင်တယ်လို့မျိုးအလောက်ဝင်တဲ့နေ့ဖြစ်နေတာဒါတော့အဲ့ဒီမှာဗိမေသရမင်းကြီးကလည်းပဲနန်းရင်ဖြင့်နော်မတိုင်းသူပြည်သားတွေကိုဒီနေ့ဘာတွေလောက်ကြမလဲဆိုတဲ့အလုပ်တွေကိုဘုရင်ကြီးကိုယ်တိုင်စီမံခန့်ခွဲနေတာ စီမံခန့်ခွဲနေတော့ဘီရင်ကြီးဆိုတော့သူကနန်းတော်ဘုံကြီးကထက်ကနေမှာဘုံအောက်မှာရှိနေတဲ့တိုင်းသူပြည်သားတွေအလုပ်သမားတွေကိုစီမံခန့်ခွဲတော့အဲ့ဒီမှာနန်းရင်ပြင်ရှိကနေဖြတ်သွားတဲ့အလောင်းတော်ကိုစွန့်ကန်သွားတာကိုလှမ်းမြင်တာစွန့်ကန်သွားတာကိုလှမ်းမြင်တဲ့အခါကျတော့ဟာဒါဟာနော်လူလားနတ်လားနဂါလားဘလူလားဒီလိုဖြစ်သွားတာမြတ်စွာဘုရားရဲ့အလောင်းတော်ရဲ့จิตတည်တော်ဟာလူလားနတ်လားနဂါလားဂလုံးလားကိုမကွဲဘူးအဲ့ဒါနဲ့မင်းကြီးယောက်ျား နော်မင်းကြီးယောက်ျားတွေကိုလိုက်ခိုင်းတယ်အဲ့ဒီလူအဲ့ဒီပုဂ္ဂိုလ်နောက်ကိုလိုက်ဆန်းနော်အဲ့ဒီပုဂ္ဂိုလ်ဟာဘလူဆိုလို့ရှိရင် မြို့ထွက်ကြရင်ပျောက်သွားလိမ့်မယ်နတ်ဆိုလို့ရှိရင်တော့ကောင်းကင်တက်သွားလိမ့်မယ်နဂါဆိုလို့ရှိရင်တော့မြေထဲရှိုးသွားလိမ့်မယ်လူဆိုလို့ရှိရင်တော့တင့်တော်တဲ့ညမှာသွားစားလိမ့်မယ်ဆိုပြီးတော့အဲ့ဒီလိုနည်းနဲ့လွတ်လိုက်တာဆိုတော့အနောက်ကနေလိုက်ပြီးတော့ကြည်တယ်သူ့ရဲ့မင်းချင်းယောက်ျားတွေကလိုက်ကြည့်တဲ့အခါကျတော့ဆွန့်ခံပြီးလို့နော် အဲ့ဒီမှာဘုရားအလောင်းတော်ကမြို့ထဲမှာဆွန့်ခံဒီမြို့မှာဆွန့်ခံကြတဲ့ဒီယဟန်နေပေါ့ဒီပြင်သာသနာမှာလည်းယဟန်နေရှိတော့ယသိတွေယဟန်နေပြပိုက်တွေဆိုတာဘယ်မှာဆွန့်ခံပြီးတော့စားကြတယ်လဲဆိုတော့မြို့သူမြို့သားတွေကပန္တဝတောင်မှာဂူတခုရှိတယ်မြို့ရှိဘက်ကဗန္ဓဝတောင်မှာဂူကူကြီးအဲ့ဒီဂူကအရှိဘက်ကိုမျက်နှာလှဲပြီးတော့ဂူပေါက်ကြီးရှိတယ်တဲ့အဲ့ဒီဂူမှာသွားစားကြတယ်ဆိုတော့သူကအဲ့ဒီကိုသွားတာသွားတဲ့အခါကျတော့အဲ့ဒီမှာမြို့အထွက်ကနေပြီးတော့မှ မြို့ထုတ်ကိုလိုက်ကြည့်တော့ခုနပြောသလိုမျိုးအထက်ကိုတက်သွားတာလည်းမရှိဘူးအောက်ရှိုးသွားတာလည်းမရှိဘူးပြောင်းလည်းမသွားဘူးမြို့ကိုထွက်ပြီးတော့ဗန္ဓဝတောင်ချီကိုသွားတယ်လို့ဘင်းကြီးကိုပြန်ပြီးတော့ရှောက်တဲ့အခါမှာဟာဒါဆိုရင်ကောင်းပြီဆိုတော့သူကိုယ်တိုင်လိုက်သွားတယ်လိုက်သွားပြီးတော့ရသော်ဘုရားလောင်းတော်ကအဲ့ဒီဂူဘောက်ဝမှာစွန်းစားနေတဲ့အချိန်ကမှ तू ကမီးလာမီးလာတဲ့ခါကျတော့သူ့ရဲ့ရုပ်ရည်အစင်းပုံပန်းတရံနော်လက္ခဏာကြည့်ငယ်ကိုကြည့်ပြီးတော့ဒါဟာ local color မဖြစ်နိုင် ဇာနေငါလာတော့မဖြစ်နိုင်ဒါဇာမြင့်ဖြစ်ရမယ် तू ကအဲ့တော့ तू ကပြောတယ် तू ပုံပန်းတရံကလည်းတာမညာလူမဖြစ်နိုင်ဘူး तू မှန်တာနော်ဘိမေသာရမင်းကလည်းပညာရှိပုံကြည့်သိတယ်ဟာခင်ဗျားတို့ဘိမေသာရမင်းလောက်ပညာရှိတာမပြောနဲ့ခင်ဗျားတို့ဗမာပြည်ပြန်ရွှေကုံတက်ရင်ဖနှက်ချွတ်ပြီးတော့တက်ကြည့်ပါလားလို့သူတို့ဘယ်ကြည့်လဲ6တော့ကြည့်ပေး5ချက်5ဒေါ်လာခင်ဗျားတို့နိုင်ငံခြားလာတာကြုတ်သိတယ် ဟုတ်တယ်ရွှေကုံဆောင်းတန်းတင်ခင်ဗျားတို့သတိထားဖက်နှက်6လောက်ရှူနေလို့ရှိရင်ခင်ဗျားတို့ဗမာပြည်သားမဟုတ်ဘူးဗမာပြည်သားဖက်နှက်ဆစ်လက်ပါဝက်တဲ့အတွက်မဲနေတာ6လောက်ကဒါတော့ခင်ဗျားတို့6လောက်ဖွေးဖွေးတာတွေးလို့တော့ငါးချက်တာပြင်ထားဟုတ်လားအဲ့လိုပဲနော်အဲ့လိုပဲလူကြည့်ရင်ကြံရင်လက္ခဏာကြည့်ပြီးတော့ဒါဘယ်ကပုံဘယ်လိုလဲကနေဘယ်အနွယ်အမျိုးကနေလာတယ်လဲဆိုတာသိတယ်လူလက္ခဏာကြည့်ရင်အဲ့ဒီတော့ သူ့ရဲ့ပုံပန်းတရာလက္ခဏာကြည့်ပြီးတော့ဟာအရှင်ရဲ့ပုံပန်းတရာဟာနော်ဒီအမတန်ဟိုလည်းဖြစ်ပါတယ်ပေါ့အမတန်နုညံ့တယ်တိမ်မွေတဲ့အင်္ဂါလက္ခဏာလေးပြည့်စုံတယ်ဒါတော့အရှင်ဟာရိုးရိုးအမျိုးအနွယ်တန်တာအတန်းစားတယ်တော့မဖြစ်နိုင်ဘူးအစစ်မြင့်နဲ့အမျိုးဆက်ကလာတာဖြစ်မယ်အဲ့ဒီဗိမေသာရမင်းကြီးပြောတဲ့ဆက်မှာစကလုံးထဲမှာအစစ်မြင့်သောအမျိုးဆက်ဒီစကားဟာဥစဉ်တမိုင်းကိုကြည့်ရင်အိန္ဒိယဟာ set system class class system မှာဘယ်လောက်ပြင်းထန်တယ်လဲဆိုတာနော်ဒီနေ့ကိတ်ဒီ untouchable ဆိုတာရှိနေတာကြည့်သူတို့ရေပြောရဲဆိုတဲ့နေရာတွေမှာအများကြီးပဲဒါတော့လူတွေကို class တွေခွဲ ပြီးတော့မှသူတို့ကဒါဘယ် class ကလာတယ်ဆိုတာကိုသူတို့ကတခါတန်းပြောတာသူတို့သိတယ်ဒါတော့ဇက်မြင့်ကလာတာဖြစ်မယ်ပညာရှိဟိုတဲ့အမျိုးအနွယ်ကလာတာဖြစ်မယ်ချမ်းသာတဲ့အမျိုးကလာတာဖြစ်မယ်ဒါချင်းချင်းလဲငါကြည့်ပြီးပြောတယ်ပြီးတော့အရှင်သာတဲ့ ရှင်ဘုရားပေါ့ရှင်ဘုရားအရွယ်လည်းနုနုနယ်နယ်လေးရှိပါသေးတယ်ပညာရဲ့ကျန်ရင်လက္ခဏာတွေနဲ့ပြည့်စုံတယ်ယောက်ျားကောင်းတို့အင်္ဂါတွေနဲ့ပြည့်စုံတယ်ဆိုတော့တိုင်းပြည်တစ်ခုမှာဘယင်လှုပ်လို့ရတဲ့အင်္ဂါဖြစ်နေတာဘယင်လက္ခဏာပါနေတယ်ဒါကြောင့်အကျွန်ုပ်ပိုင်တဲ့ဟောဒီအင်္ဂါတိုင်းမဂရတိုင်းစတိတ်နှစ်ခုရှိတယ်အင်္ဂါတိုင်းမဂရတိုင်းနှစ်ခုကိုပိုင်တာသူကဦးဇင်းတော်အမှန်ရာဇကျိုးပြည်ဆိုတာမဟုတ်ရာဇကျိုးပြည်ရာဇကျိုးကပ်ပစ်တယ်ပဲအမှန်ပြည်မဟုတ်ဘူးရှင်းတော့ကတော့ပုရလို့ပြန်တာပုရက ပြည်လို့လည်းပြန်လို့ဗမာလို့အ내ပဲအဓိပ္ပာယ်ပြန်လို့ရတယ်လို့မြို့လို့လည်းပြန်လို့ရတယ်ဒါကြောင့်မလို့ကလာအိန္ဒိယတော့လို့ရှိရင်ပူရပူရဆိုတဲ့စကားလုံးနဲ့မကြားဘူးလားပူရဆိုတာပူရကိုပြောတာပူရဆိုတာမြို့မြို့ကိုသူကပါဠိလိုပူရပူရဆိုတာကဦးဇင်းတို့မြို့လဲရတယ်ပြည်လဲရတယ်ဗမာပြည်မှာတော့ရှေးတုန်းကဟိုးကမြို့ဘဝမှာတိုင်ကြီးတွေမှာဘာပူရညာပူရလို့ရေးတာမတွေ့ဘူးလားလို့အဲ့ဒါပူရဆိုတာမြို့ပြောတာဒါကြောင့်ပူရဆိုတာကဒီနေရာမှာအမှန်မြို့ကိုပြောတာ ရာဇဂိုမြို့တော်နော်သူရဲ့တိုင်းနိုင်ငံကနှစ်ခုအင်္ဂါတိုင်းမကရာတိုင်း province နှစ်ခုရှိတယ်အဲ့ဒီ province နှစ်ခုလုံးတကြွတဝက်တမဟုတ်ဘူးလိုချင်တဲ့လောက်ယူဟောဒီနှစ်ခုလုံးကိုဘယင်ဖြစ်နေနေစမ်းမှာအုပ်ချုပ်စမ်းမှာကဲတိုင်းပြည်ကိုထိုးအပ်တာကဲခင်ဗျားတို့ဘယ်လိုနေမလဲတိုင်းပြည်ကြီးကိုအလကားပေးတာကဲစဉ်းစားကြည့်စမ်းမှာသူ့နေရာဝင်ထိုးကြည့်နော်ကျုပ်ဆိုတော့အမမခံဘူး လဲထွက်ကောင်းထွက်လိမ့်မယ်တင်တယ် temptation လေ attachment လေဆိုတော့ဘုရားလောင်းဟာနော်တိုင်းပြည်ကြီးထိုးအပ်တာတဝက်မဟုတ်ဘူးလိုချင်တဲ့လောက်တည်း as much as you want ကြိုက်တဲ့လောက်တည်း gain တဝက်မဟုတ်ဘူးဗျဟောဒီတိုင်းကို तू ကအကုန်လိုချင်လည်းပြီးမှာပဲဘာဖြစ်လို့လဲသူ့ရဲ့ပုံကြံလက္ခဏာဟာဘယင်ဖြစ်မဲ့လူရဲ့လက္ခဏာဖြစ်နေလို့တိုင်းပြည်တပြည်ကိုဘယင်အနေနဲ့အုပ်ချုပ်လို့ရတယ်လို့ तू သိတယ် အဲ့ဒါကြောင့်ထိုးရတဲ့ခါမှာစဉ်းစားတယ်နော်ငါကခုနှစ်ရက်နေပြီးရင်တော့စစ်ကြရတနာရောက်တော့မယ်ဆိုတော့ तू မသိလို့ဒါတွေလာအံ့နေတာငါဘုရား तू မသိရှာဘူးပေါ့လေဆိုလို့ဒါက तू စိတ်ထဲကဒါတော့ तू ပြောပါတယ်ဒါတွေကငါမလို့ချင်လို့ရမ်းဖြစ်ပြီးတော့တောထွက်လာတာနော်ရမ်းဖြစ်ပြီးတော့တောထွက်လာတာငါကဘုရားဖြစ်အောင်ကြင့်မလို့တောထွက်လာတာဒါကြောင့်အသင်မဲအပ်တဲ့ဒီတိုင်းပြည်ကလည်းမလို့ချင်ပါဘူးဆိုပြီးတော့မှ तू ကပြောတယ်နော်အဲ့တော့ sorry အရှင်ဘုရားဘုရားဖြစ်အောင်ကျင့်မယ်ဆိုရင်လည်းကျင့်ပါတဲ့ဒါပေမဲ့ तू ကဘာပြောသေးလဲဆိုရင်စောစောလေးတုန်းက question ထဲမှာ तू သိကျင်တဲ့အထက်မှာအရှင်ဘုရားရဲ့အနွယ်ကိုလည်းပြောပါအရှင်ဘုရားရဲ့အနွယ်ပြောပါဆိုတော့ဘုရားကသူ့အနွယ်ကနေမျိုးနွယ်တဲ့ကဲနေမျိုးတဲ့နော်ဒါတော့ तू ကသူတို့ရဲ့ဒီ orange ပေါ့နော်အမျိုးမျိုးက တာကိယဒါပေမဲ့သူကနေမျိုးအနွယ်ကနေဆင့်တက်လာတယ်ဆိုတော့သူကပြောတာဆိုတော့နေမျိုးဆိုတာနေဆိုတာလူတိုင်းကမော့ကြည့်နေတာဟုတ်တော့မလားတချင်တော့ကလူသားတွေကဘာပေါ်မရောက်ခင်ကနေကနေလာတယ်နေမင်းသားအစဖြစ်တယ်ဆိုပြီးတော့ဦးဇေတခါပြောခဲ့ဘူးတယ်လေဆိုတော့နေကိုယုံကြည်တဲ့အဲကြောင့်မလို့ဘုရားကအာဒိစ္စဗန္ဓုနေနဲ့အနွယ်တော်တယ်ဆိုပြီးတော့ဒီလိုဘုရားကအာဒိစ္စဗန္ဓုလို့သုံးထားတာရှိတယ်ဒါကြောင့်သူကနေမျိုးအနွယ်ပဲသုံးတယ်ဘုရားဘာကိယမင်းသားဇက်ကနေလာတဲ့ဇက်ကဇက်အနေနဲ့ပြောရင်ဘာကိယဇက် ကျွန်းပင်တော်မှာမွေးလာတဲ့ဇက်နော်ဘယ်မှာရှိသလဲဟေမွန်တာတောင်နံဘားမှာရှိတဲ့ခုနိဘောကိုပြောတာအဲ့ဒီကနေငါလာတာတဲ့နော်ဒါတော့ तू ကအခုနကဗေမေသာရမင်းကြီးကအရှင်ဘုရားဖျားဖြစ်ရင်တော့ဒီလိုတိုင်းပြည်အရင်ဆုံးကြွပါဆိုတော့ကြွပါမယ်ဆိုတော့ promise ကအဲ့ဒီမှာပေးခဲ့တာနော်အဲ့ဒီပန္တဝတောင်းဂူးမှာဒါတော့မြတ်စွာဘုရားနောက်တစ်ခုခက်တာရှိသေးတယ်အခုနကမြို့ရဲကနေဆွန့်ခံပြီးလို့ဆွန့်စားတော့မယ်ဆိုတော့တပည့်ကိုဖွင့်တဲ့အချိန် ဟောဒီမြင်ခွင့်ကိုဦးဇင်းမြင်ကြည့်တယ်။ဘာဖြစ်လဲလဲဆိုရင်အခုနကနန်းတော်ထဲမှာနေခဲ့တဲ့အချိန်တုန်းကဟာကသူတို့မင်းကြီးမင်းသားတွေကိုစားဖို့တလေးဆန်ဆိုတာဟာတကယ့်ကိုမှ very very special တီးသန့်လေခွက်နဲ့တီးသန့်မြေဩဇာတီးသန့်ရေနဲ့ဆက်ရတဲ့တလေးဆန်ဘလောက်ကောင်းတယ်လဲဆိုတော့ကျုပ်လည်းမစားဘူးတော့မပြောတတ်တော့ကောင်းတယ်တော့ပြောတာပဲเนาะကောင်းတကအကောင်း အကောင့်ထဲမှာမှအကောင့်တက်ကအကောင့်ကိုမှစားပြီးတော့လာခဲ့တာအဝယ်အစားအနေထိုင်ပတ်ဝန်းကျင်ကြီးတစ်ခုလုံးကနေသူ့ရဲ့ image ကအကုန်လုံးပြောင်းသွားတာထိုင်းစရာကူရှင်တောင်မရှိဘူးဖြာတောင်မရှိဘူးကဲထိုင်လိုက်ရင်ခါလောက်မြုပ်တယ်ဆိုတော့တလုံးပေါ်ထိုင်းတဲ့အလောင်းတော်သည် သူ့ရဲ့တင်ပါအခုကြောက်ဖြာပေါ်ကြောက်ပြားပေါ်မှာထိုင်းနေရတယ်ခမရလို့ဆိုဘလို့နေမလဲကဲ ဘယ်လိုနေမလဲခန်းစားကြည့်ထိုင်တဲ့အချိန်ပဲကျုပ်တပည့်မဖွင့်သေးဘူးနောက်မှဖွင့်မလားစဉ်းစားခိုင်းနေတော့တပည့်ကိုပိတ်ထားအောင်ထိုင်ုံပဲရှိသေးတယ်ကြောက်ဖြားကြီးပဲရှိတယ်ခိုင်နော်ဤစင်ညညောပြီးရတောင်အစင်းနဲ့ခင်းဖို့အစင်းနဲ့အကုန်လုံးနှုတ်ကြံချောမွေ့နေတဲ့ပလင်းပေါ်တလွန်ပေါ်နေရကော့ချ်ပေါ်မှာထိုင်တဲ့ဘဝမှဒီကြောက်ဖြားကြီးပေါ်ထိုင်ရတယ်ဘယ်သူမှလည်းတမီစီလဲပြီးသားမရှိဘူးနေပေါင်းဖြည်းဖြည်းလို့တွဲမယ်လို့လည်းမရှိဘူးခိုင်ခင်ဗျားတို့ကျုပ်တို့တွဲသူများအတွက်မဟုတ်ဘူး အဲ့ဒီကနေပြီးတော့မှခိုင်စားကြပါစို့နော်ညတော့ကြာညင်းနေသွားလိမ့်မယ်ဒီတစ်ပိတ်ဖွင့်လိုက်စားမယ်လို့ကြီးလိုက်တဲ့ခါကျတော့လည်းပဲနော်အမတမွေးကြိုင်နုညံ့ဤပြီးတော့မှကောင်းတဲ့အရာသာရှိတဲ့တလေးဆံကနေလှုပ်တဲ့ထမင်းကိုဆုံးကိုစားရင်ကနေလူဒန်းပေါင်းစုံအလွာပေါင်းစုံဆင်းရဲသူရောချမ်းသာသူရောမင်းဆိုရသာတတိသူကျော်ရောပညာတတ်သူမတတ်သူရောအကုန်လုံးကလမ်းပေါ်မှာတောက်လျှောက်အိမ်ဘောက်စီပိန်တစ်ပတ်ဆုံးခံလာတာဖြစ်တဲ့အတွက် စွန့်တယ်ကအယောင်ဆုံးအနှံ့ဆုံးဆိုတော့ဒီအနှံ့ဟာသူ့အတွက်ကအမတန်မှကိုမှအော်ဂလီဆန်စရာရှိလို့စာထဲမှာတော့ဥရီတောင်ပြောင်းပြန်တရာလမ်းမလောက်လဲထွက်သွားတယ်တဲ့ကဲစားဖို့နေနေတာလားဘလောက်ခက်သွားတယ်လဲဆိုတာအနှံ့နော်ကြည့်လိုက်တော့လားရဲဘရောင်းခန့်နေမှာဒါတော့အဲ့ဒီနေရာမှာဥစဉ်စောက်ကလေးပိတ်ပြီးတော့တခါပြန်စဉ်းစားတယ်ဘာဖြစ်လို့လဲဆိုတော့ကြောင်းထက်လို့မကောင်းဘူးဟုတ်လားတော့ကြာ ဥစဉ်ရန်ကုန်ကနေဒီပြင်ဘကိုးဘက်ကိုပြောင်းတဲ့ခါကျတော့အဲ့ဒီမှာကျောင်းကချစ်တဲ့ဆွန်းကဘုန်းကြီးကျောင်းဆန်ဆိုတာအလုံးသိတဲ့အတိုင်းလာသမျှဆန်တွေကိုမာတာရောပြော့တာရောပွားတဲ့ဆန်ရောမာတဲ့ဆန်အကုန်လုံးရောချစ်တာပြီးတော့မှကျောင်းမှာရှိနေတဲ့စဘာတွေကိုကြိတ်တော့စဘာစဘာကျန်းတယ်ဘုန်းကြီးကျောင်းလာတယ်ဆိုတာကနော်စဘာရောင်းလို့မကောင်းလို့ဈေးနဲ့တဲ့စဘာဘုန်းကြီးကျောင်းလှူတာဟုတ်ဟုတ်တော့မလားဈေးအ ਨੇ ဆုံးစဘာဆိုတော့ဥစဉ်မှန်းကြည့်တယ်အကျန်းဆုံးစဘာပဲဖြစ်မှာပဲဒါတော့ ဦးဇင်းတို့ဒီမှာ brown rice ဆိုတာဦးဇင်းရီတာပေါ့ငါတို့က brown rice စားလာကြာလာပြီရဲ brown ခါပြီးတော့အလုံးနဲ့တခါတဲ့ဆန်းနဲ့ရောနေတဲ့ဆန်းကိုစားတော့ပြုတ်ပြုတ်စားလာတဲ့ခါဦးဇင်းပိုက်မှာစမြင်းခံပြီးတော့ညနေ၄နာရီလောက်ရောက်တော့တောင်းပြီးတော့အန်လို့မရကတော့ပါရဲ့ဝန်းသွားလို့လည်းမရဘူးရေတောက်လို့မရရေစားရလို့မရတောင်းပြီးဒီမှာအတောင်ကြီးဖြစ်နေတာအတောင်ကြီးဖြစ်တော့လေရတောင်းတော့ဟာအထက်ကိုလည်းလေရတက်အောက်ကလည်းဘက်ကထိုးခံလဲရတာပြောမနေနဲ့နော် ဒါတောင်ဘုရားအလောင်းလို့တလေးဆန်စားမသိဘူးမာနာကြီးသွားတာကျုပ်ပိုက်ရန်ကုန်ကနေဘကိုးပြောင်းလို့အဲ့တော့စဉ်းစားကြည့်တယ်ဟာအဲ့ဒီမှာကျုပ်တော်တော်ကြီးကိုဘုရားအလောင်းကိုကြည်လဲကြည်ညိုတယ်တနာလဲတနာတယ်ကိုချင်းလဲစားတာငါမှဒီလောက်ကလေးခံရတာတော့ဘရင်ပေါ်ကနေဘာမှမဆိုင်တာတော့ဒီလောက်ခံရရင်အလောင်းတော်ဥတောင်လန်လောက်တယ်ဆိုတာဖြစ်နိုင်တယ်ဖြစ်နိုင်တယ်ဒါလည်းစဉ်းစားကြည့်သူ့အတွက်လားမဟုတ်ဘူး ခင်ဗျားတို့ကျုပ်တို့တွေ့ခင်ဗျားတို့ကျုပ်တို့တွေ့သူ့အတွက်ဆိုဟိုးဆိုကြီးကဒီပင်္ဂရာဘုရားရှင်ရင်ကရဟန္တာဖြစ်ပြီလေဆိုတော့ဒါတွေဟာဒီလိုတာမသိခင်ဘုရားလည်းကြည်ညိုဖို့ကုံကတော်တော်ရှားတယ်ရှားတာနော်အလောင်းတော်ဘုရားနဲ့တောင်ဘလောက်ကြည်ညိုစရာကောင်းလဲဒါမှမဟုတ်တောင်းမြတ်ဆရာတို့ကြီးကအလောင်းတော်ဘုရားမှာတောင်းအမြဲတမ်းအလောင်းတော်အကြောင်းပြောအမြဲတမ်းဆရာတို့ကြီးလက်ဥချီချီပြောတယ်အလောင်းတော်ဘုရားတောင်ကြည်ညိုစရာကောင်းနေပြီလေဘုရားဘုရားမပြောနဲ့အောင်အလောင်းတော်ဘုရားမှာတောင်သူ့ရဲ့ sacrifice လုပ်တာတွေကဘလောက်ထူးခဲ့တယ်လဲမြတ်တယ်လဲဘလောက် နော်ကြီးမားတယ်လဲဆိုတာကိုအလောင်းတော်ဘုရားနဲ့တောင်ကြီးညိုစရာကောင်းနေပြီတဲ့ဒါတော့ဗုဒ္ဓဝင်ကိုဖတ်လို့ရှိရင်စာသိုံမဖတ်ပါနဲ့ဦးစင်းတိုက်တွန်းနေတာကိုနဲ့စာအုပ်ကလေးပိတ်ပိတ်ပြီးစဉ်းစားကြည့်ငါဟာအဲ့ဒီနေရာမှာဆိုရင်သူလိုဖြစ်နိုင်မလားဒီဘုရင်စီစဉ်သားတဲ့သမီးတွေကိုအခုမွေးပြီကစားသားလေးကိုပြစ်လို့တောထွက်နိုင်မလားဒီလောက်ကျမ်းတဲ့ဆွန်ကြီးကိုလည်းစားနိုင်မလားဘိမေသာရမင်းလိုတိုင်းပြည်ကြီးကိုလာပြီးတော့အပ်တဲ့အမတန်မှ အပြည့်အစုံရှိနေတယ်နော်စစ်အင်အားစီးပွားအင်အားအကုန်အပြည့်အစုံရှိတဲ့တိုင်းပြည်ကြီးတစ်ခုကလာအပ်တယ်လက်မခံမဲ့နေနေမလားလောဘမတက်ပဲဖြစ်နေမလားနော်ဒါတော့ဘုရားလောင်းတော်ဟာအဲ့ဒီတော့ကတောင်းမှအမတန်ကြီးညိုမိတယ်ဒါကြောင့်အဲ့ဒီမှာမြတ်စွာဘုရားအလောင်းတော်ကနေပြီးတော့မှသူ့ကိုယ်ကိုယ်သူဒီစွန်ချမ်းကြီးကိုအနံ့ပေါင်းစုံထွက်နေတဲ့နော် ဟောပြောရမယ်ဆိုရင်တော့နံမှာပဲဟုတ်တော့မလားသူနှာခေါင်းအတွက်ကြည်ရင်ဒါအနံပေါင်းစုံတယ်ဆိုတော့ဒါနံမှာပဲဦးစင်းတို့က cheese မကြိုက်တော့နံတယ်ဘိုးတွေကငပိရမကြိုက်တော့နံတယ်အဲ့လိုနေမှာပဲကိုမကြိုက်တာစားရတော့မယ်လေအဲ့ဒီတော့ကိုမကြိုက်တဲ့အစာကြီးကိုစားရတော့မယ်ဆိုတော့သူ့စိတ်ကိုဘယ်လိုပြောင်းမလဲအဲ့ဒီစွန်းချမ်းကအကဲဆန်းဆိုတဲ့ဦးစင်းဖရာအလောင်းတော့သူ့ကိုယ်ကိုသူဆုံးပါတယ်လေဦးစင်းတို့ပြိတ္တာဖတ်ကြည့်စမ်းပါအမောင်သိတတ်တာ ဇင်းတို့ဘဝဆိုတာအနှိမ့်မြမညီမျှတာဘူးဒါကြောင့်ဦးဇင်းတို့ပြိဿဒါလေးတွေကိုစာဖတ်တဲ့အခါမှာဘဝတွေကို apply လုပ်ပေးပါ နော်ဘဝဆိုတာတစ်ခါတလေမှာတားနေတဲ့အချိန်ခါလေးမှာနေရတဲ့ very smooth line ပေါ့နော် easy life smooth line ကိုရောက်တဲ့အချိန်ခါမှာအဲ့ဒီနေရအနေအထားနဲ့ရုပ်တည်ကြီးပြောင်းလဲသွားပြီလောလောဆယ်ဥပမာပေးမယ်စန်တီမုန်တိုင်းတက်လို့အိမ်ပြောက်သွားတဲ့လူတွေကိုကိုယ်ဝန်စားကြည့်လိုက်မနေ့ကအိမ်ထဲမှာနေတယ်ဒီနေ့အိမ်မရှိဘူးတဲပြင်းကြီးဖြစ်သွားပြီ အဲ့ဒီလူဒီအဲ့ဒီအင်ရှင်ဒီငါဖြစ်ခဲ့တော့ဘလို့နေမလဲဘလို့စိတ်နဲ့မနေ့ဖြန်ငါမိုးလဲငါမျက်နှာကိုငါဘလို့နင်းနေနေမလဲငါစိတ်ငါဘလို့ထားမလဲမနေ့ဖြန်ငါဘလို့ဆက်မလဲဒါစဉ်းစားလေ preparation ဆိုတာ is never too early စောလုံးနဲ့ဆိုတာမရှိဘူးဒါတော့မိမိတို့ဒီပြုံးကနဲ့ဒိုင်းကနဲ့အငိုက်ကို ambush လောက်ခံလဲရတယ်လို့ခံလဲရပြီဆိုရင်တော့မိမိတို့ဒီပြင်ဆင်ထားတာမရှိတဲ့အတွက်အဲ့လိုပုံကိုပြုတ်ဒီနံပါတ်1မခံနိုင်လို့သေတော်လဲတွေ့တတ်တယ်နံပါတ်2ဒီဟာကိုမိမိရှိသမျှယာရုစိစိန်အချံရံကြီးတွေလုံးဝမနှက်ဖြစ်တဲ့ဒီနေ့မတူတဲ့အချိန်ခါမှာဘဝတစ်ခု totally different ဖြစ်တဲ့ဆိုရင်မိမိစိတ်ကိုမိမိဟိုဘက်ဒီဘက် balance ပြောင်းမထိနေရင်ယူတော်လဲယူတတ်တယ်နှစ်ခုပဲရှိတယ်တည်တတ်တယ် ယူတတ်တယ်ဒါတော့မိမိတို့ဒီဒီတည်ခြင်းနဲ့ယူခြင်းဆိုတဲ့အရာတွေဒီဒီပြင်လူမလို့ဘူးအခုခမရတို့မှာပိုင်တဲ့ဘဝခမရတို့မှာပိုင်တဲ့ယာဒူးဇနီးမယားသမီးသားအဲ့ဒါခမရတို့ကိုယူအောင်လုပ်မယ့်အရာတွေမှတ်တာဘယ်သူလုပ်လဲကိုပိုင်တဲ့ပစ္စည်းကကိုယ်လုပ်တာဘယ်သူမှမလုပ်ဘူးဦးဇင်းတခါပြောဦးတယ်ဝတ်တော့ကားတယ်ဗမာပြည်မှာ ဖောခြင်းတောခြင်းဝယ်တော့သူများကသူတို့ခေါ်တော့ဘာလို့တော့မသိဘူးဘိုက်နာလို့ရောင်းလိုက်တာတဲ့နော်အမရန်ကောင်းတဲ့ဘတ်ဂျက်တို့ဟောတော့ငါသိန်းထောင်ကျော်ပေးရတဲ့ကာကြီးကိုတဲ့ဦးစင်းတစ်ပါးကနေပြီးတော့900လောက်နဲ့ချိုချရလို့ဝယ်လိုက်တယ်တဲ့တပတ်9ရက်လောက်နေပြီးတော့ကားရသိမ့်နေဆိုတော့အဲ့ဒီဦးစင်းယူသွားတယ်။ကဲဘုံကြီးဘုံကြီးအဲ့တော့သင်္ကန်းဝတ်ပေမဲ့ဦးစင်းတို့ဒီ သင်္ကန်းကိုကိုယ်ပေါ်မှာတင်္ကာမြနဲ့အကုန်လုံး automatic စားတဲ့အတိုင်းအတွင်းရောက်သွားတယ်လို့မထင်နဲ့ဝိဇ္ဇာနဲ့လည်း preparation မရှိရင်ကြောင်းမီးလောင်လို့ယူတဲ့ဖုံကြီးဆွေမျိုးသေးလို့ယူတဲ့ဖုံကြီးကားသူများနောက်ပါလို့ယူတဲ့ဖုံကြီးတွေတပုံကြီးရှိပါတယ်ဒါကြောင့်ဦးဇင်းတို့ဒီလူဝတ်ကြောင်ဖြစ်စေဖုံကြီးဖြစ်စေဒီတရားဒီဒန်းတူညီမြဦးဇင်းတို့ရှိကိုလာနေတာဒန်းတူညီမြတိုက်ခိုက်နေ တော့ခင်ဗျားတို့ကျုပ်တို့ကပြင်မထားဘူးဆိုရင် unpreparation ဖြစ်နေပြီဆိုရင်ဒါအငိုက်ခါရတဲ့အဲ့ဒီခါကြီးမှာလောကဓာတ်ဝင်ဆောင်းလိုက်ပြီဆိုလို့ရှိရင်အဲ့ဒီခါမှာမတတ်နိုင်လို့နှလုံးတီးကြည်ပွက်ပွက်ဆူပြီးတော့ heart attack လို့ဖြစ်တည်တော်လဲတည်တတ်တယ်နော်ဒို့ဒီမဟုတ်အခုနပြောသလိုရုပ်တရည်ကြီးပိုင်နာနဲ့မပိုင်တဲ့ဘဝရောက်တဲ့အတွက်နော်ရှိတဲ့မျက်စိမြင်နာနေလုံးဝပြင်းကြီးကြံနေခဲ့တဲ့အတွက်ယူတော်လဲယူနိုင်တယ် ဒါကြောင့်ခင်ဗျားတို့ဘဝနှစ်ခုအနှိမ့်အမြင့်လုံးဝကွဲတဲ့အချိန်ခါမျိုးမှာငါဆိုရင်ဘလို့ရင်ဆိုင်မလဲဆိုတာလေးကိုကြိုစဉ်းစားပါမစောပါဘူးစောပါသေးတယ်ငယ်ပါသေးတယ်လို့မရှိပါဘူးဒီပြဿနာသည် အရွယ်ရွေးပြီးတော့လာတာမဟုတ်ပါဘူးလူမျိုးရွေးလာတာမဟုတ်ပါဘူးအယောင်ဝတ်တဲ့သင်္ကန်းနဲ့အဝတ်ကြောင်ကိုကြည်လာတာလည်းမဟုတ်ပါဘူး မပြင်သေးတဲ့သူတွေအတွက်တိုက်ဖို့အဆင်သင့်ဖြစ်ပါတယ်အဲဦးဇင်းတို့သင်္นานသားတွေကဒီနေရာမှာဘုရားလောင်းလို့တပိတ်ဖွင့်တဲ့အခန်းလေးနဲ့သင်္ကန်းစာယူပါဘုရားလောင်းကစစ်ကိုတင်ထားတာနဲတဲ့ပါရမီမဟုတ်ဘူးလက်သိချင်းတဲ့ကဘာတသိန်းဇနီးမယားသမီးသားတိုင်းပြည်စစ်ကြိုးရမင်းစည်းစိမ်နိုင်ငံကြီးလာအပ်တာတွေအကုန်စွန့်ပြီးတော့ဘုရားဖြစ်အောင်လို့နန်းတော်လေးပေါ်ကြီးပြီးတော့မှရဟန်းတစ်ပါးငါလဲဒီလိုရဟန်းမျိုးဘယ်တော့နေရမလဲ ဒီလောကစည်းစိမ်ကာမဂုဏ်စည်းစိမ်တွေငါစိတ်ညစ်ပြီဒါကြီးတို့ခွာခြင်းပြီအဲ့ဒီလိုမျိုးအိမ်ပေါက်စီလေးသင်္ကန်းဝဲပြီးတော့မှရဟန်းချမ်းသာလေးနေဘယ်တော့နေရမလဲတနေ့တော့ဖြစ်မှာပါလေဆိုပြီးတော့အဲ့ဒီလိုစိတ်ကိုဒုံဒုံချပြီးတော့စွန့်ခွာလာတဲ့အလောင်းတော်သည်တပိတ်ဖွင့်တဲ့အခါမှာသူဘာဖြစ်သွားလဲစိတ်ကနော်လောကရန်ကသူ့ရဲ့စိတ်ဓာတ်နဲ့နော်ပြင်ဆင်မှု အကဲဆန်းတာဒါကြောင့်မလို့ဦးဇင်းက ခေါင်းစဉ်ပေးထားတာဗါတယ်လေဆွမ်းချမ်းကသူ့ရဲ့စိတ်ဓာတ်ကိုအကဲဆမ်းပြီဗျနော်ဒါကြောင့်ခင်ဗျားတို့လောကဓာတ်တစ်ခုနဲ့တွေ့ပြီဆိုရင်တော့အဲငါလေ့လာထားတဲ့တရားငါနာယူထားတဲ့သင်္นานကအတိငါကျင့်ထားတဲ့ဝိပဿနာအကျင့်တွေဟာတခုခုတွေ့ရင်တော့ခင်ဗျားတို့ဘယ်လိုပြောမလဲလောကဓာတ်ကတော့ငါရဲ့တော့ရင်ကိုတမာရီကိုအကဲဆမ်းပြီလို့ဒီလိုတွေးပြီးတော့ခင်ဗျားတို့ဘာသာခင်ဗျားတို့ ကိုယ့်ဘာသာကိုပြန်မြင့်ယူပါစိတ်ဓာတ်ကိုပြန်ပြီးတော့ morality ပြန်မြင့်ယူပါစိတ်ဓာတ်တွေပြန်ကြန့်ခိုင်အောင်လုပ်ပါနော်အဲ့ဒါဘုရားလောင်းရဲ့နေပဲဒါတော့ဘုရားလောင်းဆုံးမတယ်လို့ကိုယ့်ကိုယ်ဆုံးပါပါလောကရန်ဆိုတာဟောဒီ anybody under the blue sky cannot escape cannot avoid the ups and downs of our life ဟုတ်တော့မလားလောကရန်ရှိပါဘာလို့လက်လဲဘုရားတော်မှာမလွတ်ရဘူးဆိုတော့ပြီးရောပေါ့ ဒါတော့ခမရတို့ကျုပ်တို့မလွတ်ဘူးဆိုရင်ဘာလွတ်ဖို့ပဲရှိတော့တယ်လဲပြင်ဆင်ဖို့ပဲရှိတယ်ဒါဦးဇင်းတို့စာကပေးတဲ့အသည့်ပဲစာလေးကိုဒီတိုင်းဖတ်သွားလို့ရတာဘာမှမရှိဘူးဒါကြောင့်အမောင်သိတ္တထသင်ဟာနုညံ့မွေ့ကြင်လာတဲ့အရာသာကောင်းများကိုစားတော့ပြီးထိနှံအုပ်ချုပ်မင်းလုံတဲ့တုန်းကရန်တပါးကိုမြင်သဖြင့်ငါလက်ဒီရန်လို့ဆွမ်းကန်စားပြီးဘယ်တော့များနေရပါမလဲဒါသူဟိုတုန်းကပြင်ထားတာအဲ့ဒီလိုစိတ်ဓာတ်နဲ့နန်းကြီးကိုခွာထွက်လာပြီးကြံစီပြီးမှ တောထုတ်ခဲ့သည်မဟုတ်ပါလောတဲ့အကြံအောင်မြောက်လို့အခုချိန်ရောက်မှာဘာကြောင့်စိတ်ဖောက်ပြန်သွားတာလဲမင်းစိတ်ဓာတ်တွေပြောကုန်ပြီလားမင်းဖျားဖြစ်ဖို့တောထွက်လာတာဒါကလေးတောင်မရင်ဆိုင်နိုင်ဘူးလားရှင့်မာကအများကြီးရှိသေးတယ်အများကြီးရှိသေးတယ်ဖျားဖြစ်ဖို့ဆွန်းလေးတနက်အတွက်တောင်မှမင်းဒီလောက်မခံနိုင်ဘူးလားလို့စိတ်ဓာတ်ကိုမြင်တာဒါမြင်နေတာစာရဲ့နောက်ွယ်မှာဒါတွေရှိနေတယ် နော်စာရဲ့နောက်ကိုအဲ့ဒါတွေကိုပြောနေတာဒါတော့ကောင်းပြီဖခင်သူ့ကိုယ်သူပြောတယ်ဒါတော့အမြဲတမ်းဇာလန်တစ်ခုသည် ပုံစံတူဇာလန်တူရှိတဲ့ပုံကိုချင်းကို အမြဲတမ်း lecture ပေးတယ်တဲ့သင်ခန်းစာပေးတယ်ဆိုရင်ဒါဟာဦးဇင်းတို့ပြောတာဖြစ်မနေဘူးလားဦးဇင်းတို့ပြောနေတာနော်မင်းတို့လည်းပြင်ဆင်ထားလောကရန်ကြီးကမမျောလင်ဘဲနဲ့နော်အငိုက်မှာ ตายาနေတဲ့အချိန်လေးလို့ငါတို့တော့ဒီတိုင်းပဲသွားကြမှာပါလို့ထင်ပြီးပေါ်ပေါ်ကလေးနေလက်တဲ့အချိန်ခါမှာမင်းတို့ခံခဲ့လို့ရှိရင်မင်းတို့ဘာနဲ့ပြင်ဆိုင်မလဲမင်းတို့စိတ်ဓာတ်တွေကိုကြိုတင်ပြီးတော့ပြင်ဆင်ပြီးပြီလားနော်ဒါတော့ unprepare ဖြစ်နေပြီဆိုရင်တော့အဲ့ဒါမိမိတို့လောကရန်အဆောင်ခံရရင် either one man you တော်လကောင်း you တော်လဲ you နိုင်တယ်သေတော်လဲသေနိုင်တယ်ဒါတော့မိမိတို့စောစောရတယ်လို့ငါတို့မှာရှိနေတဲ့အရာတွေဟာ ငါတို့ ਨੇ အမြဲတမ်းကြီးထတ်တူအသက်ရှင်သရွေ့နေမှာမဟုတ်ဘူးနော်နော်ကျမ်းမာရေးအခြေမွေးပစ္စည်းနေတယ်စီးပွားဥစ္စာအခြေမွေးပြောင်းလဲနိုင်တယ်နော်မိလောင်သွားတယ်ဆိုမရှိဘူးရည်ကြီးတော့မရှိဘူးနော်ပြီးတော့သားသမီးစင်းနေများတွေဆိုတာလည်းပဲလေယောက်ျားတွေဆိုတာလည်းပဲအကြောင်းတစ်ခုခုကြောင့်မလို့ခွဲခွာပြီးတော့ရှင်ခွဲတော်လကောင်တည်ခွဲတော်လကောင်နေရတတ်တယ်ဆိုတော့ငါမှရှိနေတဲ့ဟာတွေဟာဒီအကြောင်းလေးပြည့်စုံသေးလို့နည်းနည်းပြောရရင် ကုသိုလ်လေး အခုအကြောင်းရှိနေသေးလို့ငါအတူတကွနေခွင့်ရတာဒါပေမဲ့ဘယ်တော့ငါဒါတွေနဲ့ခွဲရမလဲဆိုတာကြိုတင်ပြီးတော့ပစ္စည်းတွေမှာတက်ရှိရတာတွေမှာဒီပစ္စည်းဒီနည်းနည်းဘယ်လောက်နေမယ်ဒီပစ္စည်းဒီမင်းတို့နဲ့ဘယ်လောက်ကြာအောင်နေမယ်လို့ရေးထားတာရှိလားမရှိဘူးကိုလည်းမရှိဘူးသူလည်းမရှိဘူးဆိုရင် anytime ဖြစ်နိုင်တယ်လို့ပြောတာဆိုတော့အဲ့ဒီလိုဆိုလို့ရှိရင်တော့ဦးဇင်းတို့က မိမိတို့အဲ့ဒီလိုမျိုးစိတ်ကကြိုတင်စဉ်းစားပြီးရင်တော့ဖြစ်တဲ့အချိန်ကျတော့တက်တာတယ်တဲ့။နော်ဒါကြောင့်အဲ့ဒါကိုရှင်တော်ကုန်းဆော်တော်ကြီးကဘာပြောတယ်လဲဆိုတော့ဝိပဿနာတရားနော်ပြဝအောင်ကျင့်အောင် အထောက်ထားပြီးတဲ့ပုဂ္ဂိုလ်သည်ပြစ်တိုင်းတောင်နဲ့တူပါတယ်တဲ့။နော်အရာဝတ္ထုတွေကို object တွေကိုပြစ်လိုက်တဲ့အခါမှာပြစ်လိုက်တဲ့အခါမှာ तू ကကြတဲ့နေရာကြချင်တယ်လို့ကြတာပဲ။ဘယ်လိုကြမလဲဆိုမသိဘူး။ဘယ်လိုကြမယ်လို့ကြိုပြီးတော့မှန်းဆလို့မရဘူး ဒါပေမဲ့ပြစ်တန်းထောင်ကတော့နော်ပြစ်လိုက်တယ်ဆိုလို့ရှိရင်ဘယ်အပြစ်ပင်ခံရတော့လဲရောက်တဲ့နေရာက ပြင်းဆိုပါတော့ရောက်တဲ့နေရာမှာ तू ပြန်ထောင်တယ်အပြစ်တော့ခံရမယ်ဒါပေမဲ့ကြတဲ့နေရာမှာ तू ဘာဖြစ်မလဲပြန်ထောင်နိုင်တယ်ဒါတော့ဦးဇင်းတို့ပြိဿတ်တွေလဲမိမိလေလာအားထုတ်စည်းဝေးထားတဲ့အသိဉာဏ်သည်လောကထဲမှာနေတဲ့လောကလူသားဖြစ်တဲ့အတွက်လောကရန်ကတော့မလွတ်ဘူးအပြစ်ခံရမှာပဲ။ တောင်ဘက်ဆရာတော်ကြီးပြောထားတာရှင်မောလာဦးစင်းတခါတော့ကလောကရန်ကြုံစင်မြဲမို့အမျိုးမျိုးတွေ့ရမယ်စိတ်အနေမတုံလောက်အောင် ထိန်ချုပ်ပါကွယ်သူတယောက်ပဲရတယ်လောကရန်တွေ့ရုံမို့အမျိုးမျိုးတွေ့ရမယ်စိတ်အနေမတုံလောက်အောင်ထိန်ချုပ်ပါကွယ်ထိန်ချုပ်ဖို့ပဲကိုတောင်းဖြစ်နေတယ်ဆိုတော့မိမိတို့ဒီတရားအသည့်တရားလုံးမှလွဲ၍ကြံတဲ့အရာဝတ္ထုဘယ်ပစ္စည်းမဆိုမိမိကို ထိမ့်ချုပ်နိုင်စွမ်းရည်တတ္တိပေးလို့မရဘူးဒါတော့တရားအသည့်တရားအချက်အသည့်မှတပါဘယ်အရာမှပေးလို့မရဘူးတော့တရားသိရှိတယ်လို့ဘာဖြစ်တယ်လဲလောကထဲမှာနေတဲ့အတွက်လောကရန်ခံလို့လွတ်တော့လွန်လိမ့်မယ်သို့တော့ရောက်တဲ့နေရာကြတဲ့နေရာပြန်ပြီးထောင်နိုင်စွမ်းရှိတယ်ဒါတရားကပေးတဲ့စွမ်းရည်ပဲဆိုလိုတာကလဲမသွားဘူးရိုက်မသွားဘူးသေမသွားဘူးယူမသွားဘူးလို့ဆိုလိုတယ် ဒါကြောင့်မိမိတို့အလောင်းတော်ရဲ့လောကဓာတ်ကိုရင်ဆိုင်နည်းနဲ့မိမိတို့လည်းပြင်ဆင်အောင်လို့ဦးစင်းကဒီနေရာလေးမှာအကျယ်ချက်ပြီးပြောခြင်းဖြစ်ပါတယ်ဗုဒ္ဓဝင်ဆိုတာဖတ်ရင်ဘယ်စားမဆိုမျက်လုံးလေးနဲ့ကြည့်ပြီးတော့ဇလန်တိအယုံလေးဖတ်လို့ရတော့စာကစိတ်ထဲမှာအရသာဆွဲပြီးတော့မကြံ့နေဘူးဒါအဲ့ဒါလိုလေးစဉ်းစားမှပို့ပြီးတော့ကောင်းပါတယ်နောက်တစ်ခုဒီမြတ်စွာဘုရားလောင်းတော်ဟာအခုနကပြောတဲ့အတိုင်းဘုရင်ကြီးက သူလျှောက်ဆရာလေးရှိပြီးတော့လျှောက်ပြီးတော့မြို့ထဲကိုရာဇေကျူမြို့ထဲကိုပြန်သွားတဲ့အခါမှာသူကပြောတယ်လေငါအခုပဲဒုက္ခရစရိယာကျင့်ဖို့ကျင့်တော့မယ်တောက်ကိုသွားတော့မယ်ဆိုပြီးတော့မှသူကပြောလိုက်တယ်ပြောလိုက်တဲ့အတွက်ကြောင့်ဒီဘုရားလောင်းကဒါသူစပြီးတော့ဘုရားဘုရားဖြစ်ဖို့အကျင့်ကျင့်ပြီပေါ့ဒါတော့အဲ့ဒီချိန်ခါမှာဦးဇင်းတို့ရာဇီလိုမျိုးတွေရဲ့အနေအထားကိုပြန်ပြီးတော့ကြည့်လိုက်တော့ ဒီရာဇဂျိုးဆိုတာဟာအိန္ဒိယမှာဖျားပွင့်တဲ့ပြည်နယ်နော်ဒီဟာပြည်နယ်ဒါတော့ဖျားပွင့်တာဟာအိန္ဒိယဗီယာပြည်နယ်ထဲမှာပွင့်တာအခုမဟာဗောဓိစာဗီယာပြည်နယ်ထဲမှာနော်ဥရဝလာတော်ဗီယာပြည်နယ်ထဲမှာဆိုအမတန်အရေးပါတဲ့ပြည်နယ်အဲ့ဒီရာဇဂျိုးဟာဒီပြင်ဒီပြင်ပြည်နယ်တွေထက်တိုင်းပြည်ထက်အဲ့ဒီခက်ကရှိနေတဲ့ပြည်နယ်တွေထက်ပို့ပြီးတော့ဘာသာရေးမှာ ရှုပ်ထွေးတဲ့ပြည်နယ်ရာဇဂိုဟာမြို့ဟာပြောမယ်ဆိုရင်ပူရဏကတ္တဘတော်မေဂလိကောတာလာတော်တင်ဆက်ဗေလတဗုဒ္ဓတော်ဘုဂုရာကိစ္ဆာယနာတို့ဆိုဒိဋ္ဌိဆရာကြီးတွေကဒိဋ္ဌိကျက်နာမည်ကြီးနေတဲ့အချိန်သူတို့ခက်သူတို့ခါလို့ပြောရင် philosophy ဂိုင်းဆရာကြီးတွေဒီနေ့ခက်လို့ပြောရင် philosophy ဆရာကြီးတွေပေါ့ဒါတော့ရာဇဂိုမြို့တော်မှာအဲ့ဒီလောက်နာမည်ကြီးတဲ့ဒီဒိဋ္ဌိဂိုင်းဆရာကြီးတွေကိုမသွားဘဲနဲ့ဘာကြောင့်မလို့မြတ်စွာဘုရားအလောင်းတော်ဟာအာလာရယတိကြီးတို့ဘက်ကိုသွားတယ်လဲ ဒါဒီညမှာလည်းစဉ်းစားစီရဘာဖြစ်လို့လဲဆိုရင်ဒီလွယ်လွယ်ကူကူနင်းနင်းနာနာမြို့ပြင်ဘက်ထွက်မြို့ထဲပြန်ဝင်လိုက်သူတို့ကြောင်းနေသူတို့ပြောမှဆိုရင်သူတို့ institute တွေအကုန်ရှိတယ်အဲ့ဒီကိုမသွားဘူးဆိုတော့ဘာဖြစ်လို့လဲဆိုရင်ဘုရားလောင်းတော်ကဒီညမှာလည်းပဲဒါမှတ်သားစီရဘုရားလောင်းတော်လက်တင်ချင်းနဲ့ကဘာတသိန်းဖြတ်တန်းစဉ်ကာလာတော့ကအခုသူတို့ဒီနေ့ခေတ်ကျင့်နေတဲ့အကျင့်တွေဒီနေ့ခေတ်တရှိသေးတဲ့ဂျင်းကျင့်နေအာဆယ်လကဆိုတဲ့အဝတ်မွေထားတွေရေခုပ်ရေထဲမှာသွားစိန်တာတွေ နော် squatting လုပ်နေတာလေဆောင်းကြောက်ထိုင်ပြီးတော့မလုပ်ဘဲနေနေတာလက်တွေမြှောက်နေတာဒီအကျင့်တွေကဟောလုံးကလည်းရှိခဲ့ဘူးတယ်ဘုရားလောင်းလည်းအဲ့ဒါတွေကိုမှန်တယ်ထင်ပြီးကျင့်ခဲ့ဘူးတယ်နောက်ကြမှာတနည်းမှာထပ်ပြောမယ်ဆိုတော့တို့အကျင့်တွေကိုဘုရားလောင်းကသူကျင့်ပြီးသားဖြစ်တဲ့အတွက်ဒီလမ်းစဉ်ကြီးကမှားမှန်းလဲသူအာယုန်ထဲမှာသိနေတယ်တဲ့ဒါကြောင့်မလို့သူတို့မသွားတာဒါတော့ဘယ်လိုသွားတယ်လဲအာလာရယတိကြီးကိုပထမစသွားတယ်ဘာကြောင့်အာလာရယတိကြီးကိုသွားလဲဆိုရင်အာလာရယတိကြီးက အဲသူ့ရဲ့နာမည်အပြည့်စုံကအာလာရကာလာမနော်ကာလာမဆိုတော့သူတို့ရဲ့အနွယ်အာလာရကသူ့ရဲ့နာမည်ကာလာမအနွယ်ကနေဆင်းသက်လာတဲ့အာလာရယတိယတိတော့မဟုတ်ဘူးဂိုင်းဆရာကြီးဆိုကြစို့ဒီဂိုင်းဆရာကြီးကအဲ့ဒီချိန်တုန်းကဒီဒီမစ္စည်းမဒေတာမှာအမြဲတမ်းနာမည်ကြီးတဲ့ဆရာကြီးတယောက်ပဲဆိုတော့သူကလောကီဆရာတမန်ပတ်တီပြနေတယ်တပြီပေါင်းကလည်း၃00ရှိတယ်တဲ့ဒါတော့အဲ့ဒီနေရာမှာဦးဇင်းတို့ ထေရဝါဒဗုဒ္ဓဘာသာထေရဝါဒဗုဒ္ဓဝယ်မှာ အာလာရယတိကြီးရှိကိုသွားပြီးတော့နိခန့်နဲ့ဇန်တမာဘတ်ကိုကျင့်တယ်ဟာဒီဟာကဒါအိုနာတိလွတ်လွတ်နိဗ္ဗာန်ကိုရောက်တဲ့တရားမဟုတ်လို့မြတ်စွာဘုရားအဲ့ဒီကနေခွာခဲ့တယ်ဒါပဲပါတယ်ဒါပေမဲ့အာလာရယတိကြီးဘယ်မှာရှိတယ်လဲအာလာရယတိကြီးတို့အာလာရဂိုင်းဆရာကြီးကဘယ်မှာတပည့်ဘယ်လောက်ရှိတယ်လဲဆိုတော့ဦးဇင်းတို့ထေရဝါဒဗုဒ္ဓမှာမရှိဘူးအဲ့ဒါကိုမာစီဆရာတော်ကြီးကမြောက်ပိုင်းဗုဒ္ဓဝင်လို့ခေါ်တာလာလိတ ဝိဋ္ဌာရဗုဒ္ဓဝင်ကနေယူပြီးတော့ပြောတယ်ဒါတော့ဆရာတော်ကြီးဆုံးဖြတ်တာတော့ကောင်းပါတယ်ဘယ်မှာနေမှမသိတာနဲ့ဆိုင်ရင်သူတို့ပြောတဲ့ဟာလေးနေရာကိုပြောနေတာကောင်းတယ်တဲ့သူတပည့်နာမည်ကြီးတယ်လို့ပြောပြီးတပည့်ဘယ်လောက်ရှိတယ်လဲမသိဘူးနဲ့ဆိုင်ရင်ကနန်းလေးတွေတက်ပြောနေတာကောင်းတယ်ဆိုတော့ဆရာတော်ကြီးကသူ့ရဲ့ဓမ္မစကြာတရားတော်မှာထည့်ပြောထားလို့ဦးဇင်းကယူထားတာအာလာရယတိဒီထိုဆရာကြီးတည်တယ်ဝေသာလီပြည်တွင် နေထိုင်ပြီးအိန္ဒိယကိုရောက်ဖူးတဲ့လူတွေတည်တယ်ဝေသာလီနဲ့ရာဇီကျိုးဘယ်လောက်ဝေးလဲ ကားစီးလာတာလေဝေသာလီဘက်ကနေပြီးတော့မှအရာစကြိုရောက်တယ်လေဘလောက်စီးရလဲခင်ဗျားတို့လည်းမမှတ်မိဘူးကျုပ်လည်းမမှတ်မိတော့ဝေးသေးတယ်ရာစကြိုမျိုးကနေဆိုရင်တော့နော်တော်တော်ဝေးသေးတယ်ဒါတော့ရာစကြိုကိုရောက်ပြီးကကျမှအခုနော်ဝေသာလီကိုပြန်သွားရပြန်ပြီဝေးကြီးခြေချင်းသွားရမှာဒါလည်းခင်ဗျားတို့ဖះလောက်သနာဖို့ကောင်းတယ်ဝေးသွားနေတာသူ့မှာကျင့်ဖို့တွေ့နော်အဝေးကြီးဝေသာလီကိုထပ်သွားရတယ် အဲ့တော့ဝေသာလင်မှာသူကတပည့်ပေါင်း300နဲ့နာမည်ကြီးလို့ဒါတော့ဒီအလားရရဲ့ဒီရှင်မှာဒီဆရာကြီးရှင်မှာသွားပြီးတော့နီးခံတဲ့အခါကျတော့ तू အဲ့ဒီနီးတွေကိုစာအုပ်ထဲကကြည်ပြောသလိုမဟုတ်ပဲ तू ယာထားယာထားတဲ့အတိုင်းပြောပြတော့ဒါဟာ तू ကိုယ်တိုင်ယာပြီးသားပေါက်ရောက်ပြီးသားဖြစ်မယ်လို့ယုံကြည်ပြီးတော့ဒီဇာမျိုးကို तू မှရနိုင်တာလား तू လို့တတ္ထဝိရိယတတိတမာတိပညာတရားတွေငါမှဟောမရှိဘူးလားရှိတာပဲငါလည်းရှိရင်ငါလည်းရရမယ်ဆိုတဲ့စိတ်ဓာတ်နဲ့အားတင်းပြီးတော့ကြည့်လိုက်တာ အခုနပြောသလိုပြီးခဲ့တဲ့ဘဝတွေကကျင့်ခဲ့ပြီးသားဆိုတော့နှစ်ရက်သုံးရက်နဲ့အဲ့ဒါဇံကတမဘခုနှစ်ပါလုံးပေါက်သွားရတယ်တမဘခုနှစ်ပါလုံးပေါက်တဲ့ခါကျတော့ကုံမီလားဆိုတော့သူလည်းဒါပဲသိတယ်ဆိုတော့ဆိုတော့အဲ့ဒါနဲ့ဟာတဲ့ဝင်သားလိုက်တာဒီလိုသူနဲ့ level 2ဆရာတပည့်ပေါ်လို့ဆိုပြီးတော့အဲ့ဒါနဲ့တပည့်150ခွဲပြီးတော့ gain ဆရာလောက်ကြအောင်ပါဆိုသူ့ကိုတခါတည်းနောက်ထပ်တပည့်150နဲ့ခွဲပြီးတော့တွဲပြီးចောင်းဆရာ level 2တန်းခံတာ ဒီဒီဆရာကြီးလည်းတိတ်ကြည်ညိုဖို့ကောင်းတယ်စဉ်းစားကြည့်လူဆိုတာနောက်မှရောက်ရင်တော့ဂျူနီယာကွာမင်းဘယ်လောက်ပဲတက်တယ်ငါအောက်ကပဲထားချင်တာခင်ဗျားတို့ရုံးနေမှာထားလာလို့ဒါလည်းခင်ဗျားတို့ position ရရင်စဉ်းစားစရာကိုကမြင့်ခဲ့လို့ရှင်ဩနော်တကယ်တော်လို့ရှင်အာလာရိုက်သေကြီးကိုသတိရလိုက်ပါနော်သူတစ်တော်တာတွေ့တဲ့ခါကျတော့ level 2တခါတန်းခံတာလုံးဝ jealousy မရှိတဲ့ပြင်မှာနော်သူရှိလာတဲ့လက်လာပါတွေပါဟာဟိုမှာအလောင်းတို့တော့လူအောင်သူ့အရေးလို့သူ အဲ့ဒီလိုကိုဥဥဖြာဖြာလှူတာတော်လွန်းလို့တယ်ဒါလည်းပဲခင်ဗျားတို့စဉ်းစားကြည့်ကျုပ်တို့လည်းစဉ်းစားကြည့်ကျုပ်လည်းပါပါတယ်နော်နေရာပေးမှုနဲ့ပတ်သက်လို့လုံးဝကြည့်လို့မရှိဘူးဒါပေမဲ့သူရခြင်းနဲ့ဒီဓမ္မဘက်ခုနှစ်ပါးမှာအာကစင်ညာယရဏဇံဆိုတာမြမဘုံမှာအကြာကြီးနေရတာလွဲရင်အချိန်စီသေးမှာပဲဟိုနာတယ်မလွတ်ဘူးဆိုပြီးတော့အဲဒီကထွက်လာအဲဒီကနေပြီးတော့မှဥဒကရာမဗုဒ္ဓနာမည်အပြည့်စုံကဥဒကရာမဗုဒ္ဓဆိုတဲ့ယသိရှိ အာဆရာကြီးရှင်လာတယ်ဆိုတော့ရာမပုဒ္ဒဆိုတဲ့စကားလုံးကဘုဇနုတိရတိုင်တာရိပုဒ္ဒဆိုသလိုပဲရာမရဲ့သားလို့လည်းအဓိပ္ပာယ်ပြန်လို့ရတယ်တနည်းရာမရဲ့သားတပိသူတို့နှစ်ခုမတူဘူးเนาะသားဆိုတာ ਨੇ သားတပိဆိုတာတပိပြောတာဆိုတော့မာစီဆိုလိုကြီးကတော့သားတပိပူကြိုက်ပုံပေါက်တယ်တစ်ခုလုံးတော့အဓိပ္ပာယ်ပြန်တယ်ရာမဗုဒ္ဓလို့စကားလုံးရှိတဲ့အတွက်ရာမရဲ့ရာမဆရာကြီးရဲ့သား တနည်းရမဆရာကြီးဒီဆရာကြီးဖြစ်တဲ့အတွက်သူ့ရဲ့ gain ထဲမှာတော်တဲ့တပည့်ကိုပြန်ချီးမြှောက်တဲ့ဒါလည်းဖြစ်နိုင်လို့ရမဆရာကြီးရဲ့သားတပည့်ဒီလိုလဲဘာသာပြန်တယ်ဒါနှစ်ခုလုံးဖြစ်နေတာပဲလေဒါကြောင့်ရမ gain ဆရာကြီးရဲ့သားလို့ပြောပြောသူ့ရဲ့သားတပည့်လို့ပြောပြောအဲ့ဒီဆရာကြီးကိုသွားပြီးတော့တခါနိခံတယ်ဟောလဲကြည်ကျင်နဲ့နဲ့ပဲအာကျင့်ပါကျင့်ပါနော်ပညာရှိတကယ်ဇွဲနေနေပဲနဲ့အထုံးမပညာ အားကြီးတဲ့ပုံကိုယ်တွေဆိုလို့ရှိရင်မကြခင်မှာပဲဆရာနည်းကိုလက်ဆုပ်လက်ကင်ပိုင်ပိုင်နိုင်နေရပြီးတော့ကိုယ်တိုင်ပဲဒီတရားချမ်းသာကိုခံစားရပါလိမ့်မယ်ဆိုအားလည်းပေးတယ်အခုနအတိုင်းပဲသူနည်းကိုသင်ပြပေးတဲ့ခါကျတော့အဲဒါပေမဲ့သူ့မှာပြဿနာတစ်ခုရှိတာကဒီဥဒကယသိကြီးကတမဘတ်၈ပါးမှာနောက်ဆုံးတမဘတ်နေဝတ္တညာနာတညာယရဏတမဘတ်ကိုသင်ပေးနိုင်တယ်ဒါပေမဲ့ तू မရသေးဘူး तू မရသေးဘူး မရသေးတဲ့အတွက်ကြောင့်ဘုရားလောင်းကလည်းပြန်မေးတယ်ကောင်းပြီဆိုလိုတာကသူရဲ့တုံးတဲ့စကားလုံးတွေမှာအတိတ်ကိုပြန်သုံးတယ်ဆရာကြီးရဲ့ဆရာကဘယ်လိုပြောခဲ့တယ်လဲသူဘယ်လိုသင်ပေးတယ်လဲဆိုတော့သူဆရာကြီးပြောတဲ့ဟာကိုပဲပြန်ပြန်မေးတယ် refer ပြန်ပြန်လုပ်ရတာပေါ့လေဆိုတော့ဥဒဂါရဲ့သေးကြီးကသူဆရာကြီးကဒီလိုပြောတယ်ဒီလိုပြောတယ်ဒီလိုပြောတယ်ဆိုပြီးတော့ तू က तू ကသင်တော့မှရှိတယ်လေဟို तू ကကျင့်တော့မှရှိတာ哦ဆိုတော့အဲ့တော့ तू ကသူ့ဆရာကြီးကိုပဲ तू refer လုပ်တယ်သူ့ကိုယ်ကို तू ပြန်မပြောဘူး ဆရာကြီးကဒီလိုပြောတယ်ဒီလိုပြောခဲ့ပါတယ်ဒီလိုမှာတယ်ဆိုသူပြောတဲ့နည်းကိုလိုက်ကျင့်ရင်ကျင့်နဲ့မှတ်ရင်းနဲ့ကျင့်တော့ဘုရားလောင်းကတမဘတ်၈ပါးလုံးရတယ်အခုနောက်ဥဒ္ဒဂိုက်သေးမရသေးဘူးအဲ့လိုဖြစ်နေအဲ့တော့ဟာကံကောင်းလိုက်တာဗောဒီလိုထူးချွန်တဲ့တပည့်ဟိုထူးချွန်တဲ့ဟောတယ်မော်နော်တပည့်ပဲဆိုပါတော့သူတပည့်တော့မဟုတ်ဟိုဆရာကြီးသူဆရာတပည့်ပဲဆိုပါတော့ပေါ်တော့ဒါကိုသူကအကျဉ်းကြီးကျဉ်းနေပြီးတော့ gain ဟောဒီတပည့်900ရှိတဲ့ဒီ gain ကြီးဒီကျောင်းကြီးဒီ college ကြီးဒီ institute ကြီးကို ရောင်းအုပ်ဆရာအဖြစ်နဲ့အုပ်ချုပ်ပါကျုပ်ကခမရတို့ရှိကနီးခံပြီးကြင့်မရစီဟောသူကြောင့်ဆရာကိုတင်းတော်တာ level တူမဟုတ်ဘူးနော်ဒီเจ้าမှာကျုပ်တို့တမဘတ်ရှစ်ပါးကိုဆရာကြီးရှေ့ကနီးရလို့ကျုပ်ကတော့တစ်ဆက်သင်ပေးနေတာကျုပ်ကိုယ်တိုင်ကလည်းကျင့်တော့မယ်ဘယ်သူမှပေါက်ပေါက်ရောက်ရောက်မရောက်သေးဘူးဒါတော့ခမရရောက်လာတာဟာအရှင်ရောက်လာတာဟာဒီ extent ဖြစ်တော့မဲ့နီးပေါ့နော်ပျောက်တော့မဲ့နီးကိုပြန်ဖော်ထုတ်ပေးသလိုဖြစ်လို့ပျောက်တော့မဲ့စီးနီးကို ပြန်ဖော်ထုတ်ပေးတယ်လို့ဖြစ်လို့ကျုပ်တို့ဝမ်းသာလာပါတယ်ဒါကြောင့်ဒီ college ကြီးဒီကျောင်းကြီးမှာဒီ institute မှာဆရာလောက်ပါကျုပ်တို့ခမရရှိရနီးခံပြီးကျင့်မရစေလို့ကြောက်အပ်တာကဲဒါလည်းစဉ်းစားလိုက်အောင်စဉ်းစားလိုက်အောင်ယာရုတွေအကုန်ပြီးကျောင်းတွေအကုန်ပြီးကျုပ်ဆိုတော့ဝန်မခံရဘူးမိမ့်မိန်ကြီးဆရာကြီးလှုပ်ချင်လှုပ်နေပါနော်ဒါလည်းပဲဖခင်လောင်းကတေအိုနာတင်မလွတ်ဘူးတဲ့အိုနာတင်လွတ်တဲ့အသေးလွတ်ရနိဗ္ဗာန်ငါရှာနေတာဆိုပြီးတော့မှအနုတ္တရ နတ္တိဘုရားရှာနေတယ်ဆိုပြီးတော့ဘုရားလောင်းကအဲ့ဒီမှာလဲဒီပြန်ပြီးတော့ထွက်လာခဲ့ပါတယ်ဒီဇန်တွေကိုလည်းစွန့်ပစ်လိုက်တယ်နော်အဲ့လိုလိုစွန့်ပြီးတော့ဘုရားလောင်းကတေခြင်းကဲနဲ့နိဗ္ဗာန်တရားကိုဆိုရင်တော့ငါဒီပြင်းနည်းနဲ့ရှာမရတော့မယ်ပုရဏကတ္တဘတို့မိက္ခလိကောသလာလို့နီးတယ်လေအမှားတွေအလာရနဲ့ဥရကားတို့ရေသေးကြီးတို့ဆရာကြီးတွေရဲ့နီးကလည်းပဲအိုနာသေး30ဘုံကမလွတ်သေးဘူးတမဘတ် ရတဲ့အတွက်မြမကြီးဖြစ်ပြီးတော့အသက်တော်ရှင်းမယ်ဒါတော့ငါအိုနာသေးကလွတ်ဖို့အတွက်ဒီဘာခေါ်မလဲ exit to the deathlessness လို့ခေါ်မှာပေါ့နော် the way leading to the deathlessness ကဒီပြင်းကြီးပဲဖြစ်ရတော့မယ်တေခြင်းကင်းတဲ့နေရာကိုရောက်ဖို့လမ်းကဒီလမ်းတော့မဖြစ်နေတော့ဘူးအညောမေကောတိယနုခောဒီပြင်းလမ်းမဖြစ်လိမ့်မယ် ဆိုပြီးတော့သူ့ကိုယ်သူစဉ်းစားတာစဉ်းစားတော့ဒီသူဆရာကြီးတွေကိုလည်းစွန့်ခဲ့ပြီအဲ့ဒီကနေပြီးတော့မှအကျင့်လည်းပဲဥရဝေလာဘက်ကိုသွားပြီးတော့သူကျင့်တော့မှာစောစောလေးတုန်းကဥဒကရတိကြီးကတော့ခုနပြောတဲ့ရာဇဂျိုမှာရှိတဲ့အတွက်သူရာဇဂျိုဘက်ကိုပြန်လာရတယ်ဆိုတော့ရာဇဂျိုထဲမှာဘယ်နေရာဆိုတော့မသိဘူးသို့တော့အခုလက်ရှိရောက်နေတဲ့ဥဒကရတိကြီးရဲ့နေကနေနေရာကနေပြီးတော့အခုသူနောက်ထပ်တနေရာသွားတော့မယ် အဲ့ဒါကတော့အခုဦးဇင်းတို့ဘုရားဝင်သူတဲ့ဥရုဝေလာကိုသွားမယ်ဒါတော့ဥရုဝေလာကိုမသွားခင်မှာဟောဒီအိန္ဒိယမစ္စည်းမှာနေတိုက်နယ်ကြီးတစ်ခုလုံးမှာဘာအကျင့်ကအရန်ထင်ပေါ်တယ်လဲဆိုရင်အတ္တကီလိုမီတာအကျင့်အဲ့ဒီအကျင့်ကအရန်ပြင်းထန်တာအရန်ပေါ်ပြူလာဖြစ်တာဒါကိုပဲအမြတ်ဆုံးဒါတိပဲဘဝထွက်ရထွက်ရလမ်းကျင့်စဉ်ကြီးအဖြစ်နဲ့အထင်ကြီးတဲ့တို့ဘုရားလောင်းကအဲ့ဒီလမ်းပဲကိုသူကယိုင်သွားပြီကိုယိုင်တော့မဲ့အခါမှာ သူ့ကိုယ်ကိုသူဘာလုပ်မလဲဆုံးဖြတ်ချက်ချတဲ့အခါမှာဦးဇင်းတို့ဇာမျက်နှာ9မှာဥပမာ3မျိုးထင်လားဆိုတာလေးကိုတစ်နဲ့3ကလေးပြအောင်ဖတ်လိုက်ပါအောင်ဒါလေးဒီညပြအောင်သွားကြစို့ဥပမာ3မျိုးထင်လားထို့ဟုတ်ပြီနံပါတ်1ရေးစင်း မထင်လာတဲ့သူဥပမာကဘာလဲဆိုရင် तू အကျင့်ဒီအတ္တကိလေသာထားအကျင့်ပေါ့နော် self modification ပေါ့ကိုကိုကိုညှဉ်းပန်းနှိပ်စက်အစင်ရဲ့အပင်ပန်းခံကျင့်တဲ့အကျင့်ကိုကျင့်တော့မဲ့အခါမှာပရမဥပမာသူ့စိတ်ထဲပေါ်လာတယ်အဲ့ဒါဘာလဲဆိုတော့ရေစိန်ထားတဲ့ရေတဖန်သားဆိုတာသူ့ရဲ့မူရင်း original ကအဆိုတတ်တယ်နေဒီလိုဖြတ်ပြီးတော့ထောင်ထားရင်ရေတွေတောင်ဒီလိုပေါက်ပေါက်ပေါက်ပေါက်ကျနေတာ အဲ့ဒီဆိုပါတယ်ဆိုတော့ရေသပန်းသားအဆိုကြီးသူမဟုတ်ထင်းဆိုကြီးကိုတခါရေထဲဥပပြန်စိမ့်တယ်အဲ့ဒါကိုမိရှုရင်ဘယ်လိုဖြစ်ပါမလဲအာမိ sorry ဒီတက်သားချောင်းကြီးကိုမိပွက်ရင်တောက်ပါမလားဘယ်တောက်နိုင်မလဲမတောက်နိုင်ဒါတော့ तू အဲ့ဒါဘာလဲဆိုရင်ကိုကိုရန်ကလည်းအတွင်းထဲမှာကိလေသာအဆိုတွေကရွှဲလို့ရှိနေတဲ့နော်ပုဂ္ဂိုလ် တခါနေတာကလည်းပတ်ဝန်းကျင်မှာကာမဂုဏ်ဝတ္ထုပစ္စည်းတွေကိုတုံဆွဲပြီးတော့မှနေခဲ့မယ်ဆိုလို့ရှိရင်တဲ့ဒီတမနာဗျမနာဆိုတဲ့ပုံကိုတရားထုရအောင်ကျင့်တယ်ဆိုတာဘက်ကလောက်ကြီးပဲအပင်မခံကျင့်ပါစေတဲ့အသိဉာဏ်ဆိုတာမပေါ်နိုင်ဘူးတဲ့။ဘာဖြစ်လို့လဲ။ကာမတုခံလိကနိယောဂနဲ့တွဲပြီးတော့တောထွက်နေလို့ဒါကိုပြောတာ။တော့ပေါ့လား။ဒါကြောင့်ဥပမာအဖြစ်နဲ့တပုဒ္ဒဆိုတာပရိယဆိုတာတာယောမယာယောတောထွက်တဲ့တဲပါသွားမှာတော့ဘယ်လိုလုပ်ပြီးတော့ညံရတော့မှာလဲ။ဟုတ်တော့မလား။ဘယ်လိုမှမရနိုင်တော့ဘူး။ အလောက်တကာရှုပ်နေအာယုန်တွေကသားသမီးအာယုန်ဖြစ်နေဒါပေမဲ့အဲ့ဒီခေတ်တုန်းကရစ်သိဆိုတာရှိတယ်သဗုဒ္ဓရာဒီသားမယားနဲ့တကွာတောထွက်ချင်းပေါ့နော်ဒါကြောင့်မလို့ရှေ့တုန်းကရစ်သိတွေမှာသားရောမယားရောရှိတာဒါတော့အဲ့ဒီနီးနဲ့တောထွက်မယ်ဆိုလို့ရှိရင်ကိုယ်ကိုယ်တိုင်ကလည်းကိလေသာအစိုးရနဲ့ပဝန်းကျင်ကလည်းသုံးနေတဲ့ပစ္စည်းတွေကိလေသာကမှဝတ္ထုပစ္စည်းတွေကိုသုံးနေတယ်ဆိုလို့ရှိရင်ဘလောက်ပဲပင်မခံကျင်စားပါစေတဲ့အသိဉာဏ်တူမရနိုင်ဘူးတဲ့ဒါကတဏီသူဥပမာတစ်ခုနောက်တစ်ခုသွားကြစို့နံပါတ်1 Ahem. င်းမိတာဒုတိယဒုတိယမျိုးကတော့ရေနဲ့ဝေးတဲ့ကုန်းပေါ်မှာပေါ့လေဟောဒီ10အဆိုပေါ့နော်ရေထဲတော့မစိမ့်ဘူးဒါပေမဲ့သူကို၌ကအဆိုဓာတ်ရှိနေတယ်ဆိုတော့ဒီရေထဲကိုပဲမစိမ့်တော့လည်းပဲသူကို၌ကအဆိုဓာတ်ရှိနေလို့ရှိရင်အဲ့ဒီစိုးနေတဲ့အသားကြီးကိုမိပွင့်ရင် ဘလောက်ပဲပုတ်ပုတ်မိပုတ်တဲ့ယောက်ျားပင်မယုံမရှိမယ်တဲ့မိထွက်မှာမဟုတ်ဘူးတဲ့အဲ့ဒီလိုပဲကိုကိုနိုင်ကကိလေသာကာမကာမဂုဏ်ဝတ္ထုပစ္စည်းတွေနဲ့အတူတူမနေဘူးပဲထားမသုံးဆောင်ဘူးပဲထားစိတ်ရောကိုယ်ရောဝေးရမှာနေတယ်ပဲထားအောင်ကိုယ်တိုင်ကကိလေသာအတွင်းတက်မှာရှိနေရင်တဲ့နော်အတွင်းတက်ကကိလေသာအခန်းကရှိပြီဆိုကမှတော့ဘလောက်ပဲပင်ပင်ပန်းပန်းအာထုတ်အာထုတ်တယ်မေဖို့ညံတူးတွေကိုမရနိုင်ဘူးတဲ့ ဒါတော့အဲ့ဒီမှာအဲ့ဒီခေတ်တုန်းကဗျမနဓမ္မိကပပိစာလို့ခေါ်တဲ့ဒီ orange ပေါ့နော်သူတို့ပပိစာတစ်မျိုးရှိတယ်ဆိုပါတော့ရသေ provide တယ်သူတို့ကဘယ်လိုလဲဆိုရင်ငငယ်လေးကတည်းပြီးတော့ဟောရသေရဟန်းဝတ်ကြတယ်ဆိုပါတော့ဒါတော့ငငယ်လေးကတည်းဝတ်ပြီးတော့အသက်48နှစ်လောက်ရောက်တဲ့ခါကျတော့တဲ့သူတို့ရဲ့အမျိုးအနွယ်ကိုစောင့်ပြီးစောင့်ဖို့ဆိုပြီးတော့လူထွက်ပြီးတော့တခါအိမ်တော်ပြုကြပြန်ဒါတော့48နှစ်ကသူတို့တော်တော်မြန်မြန်ရောက်ချင်ကြမယ်သဘောရှိတယ် ဆိုတော့48နှစ်မရောက်ခင်မှာသူတို့စိတ်ထဲဘာဖြစ်နေမလဲရောက်ချင်လာပြီမဖြစ်တော့ဘူးဒီ48နှစ်ကိုချုံလို့ရနှစ်တချုံမှာအဲ့ဒါကြောင့်မလို့အဲ့ဒါအစိုးရကအစိုးကြီးကဒစီစီထားကြွနေပြီဆိုကမှတော့ဒီအားထုတ်နေတဲ့အကြစ်ကြအားထုတ်မှုကြဘလို့လုံးပြီးတော့ပြင်းပြောက်ပါမလဲဘလို့လုံးညံရောက်ပါမလဲဒါကိုပြောတာဒါတော့တစ်ဖက်ကတော့ရေထဲတော့စိတ်မထားပါဘူးလောလောဆယ်တော်ထဲမှာနေတယ်ဒါကရင်းနေဝေးတဲ့နေရာမှာထားတာဒါပေမဲ့ပြဿနာက48နှစ်မြန်မြန်ပြည့်ကျင်တာခက်တယ် အဲဒါကြောင့်မလို့အဲ့ဒီလိုမျိုးနော်အပြင်ဘက်မှာကိလေသာအာယုန်နဲ့ဖြတ်ထားပေမဲ့အတွင်းဘက်ကကိလေသာကမျောလင်းခြင်းနဲ့တကနေကြတာအောင်မဲ့ဆိုတော့အခါကျတော့သူတို့ရဲ့အကျင့်ကမဖို့မဖို့ညံတူမရနိုင်ဘူးတဲ့သူတို့ကဒါကြောင့်ဘလောက်ပဲကျင့်ကျင့်သူတို့အကျင့်ညံတူအတိညံတူမပေါက်နိုင်ဘူးတဲ့ဒါကဒုတိယအမျိုးအစားနောက်တတိယဖတ်ကြည့်ပါဦး ဘုရားလောင်းတော့တတိယဥပမာခေါင်းနဲ့ပေါ်လာတယ်ညာနဲ့ပေါ်လာတယ်အဲ့တော့ဆင်ញင်ကြည့်တော့ညာနဲ့ပေါ်လာတာတတိယနီးကအသားကလည်းခြောက်နေတယ်ရေနေလည်းဝေးနေတယ်ပေါ့ရေမဆိုးဘူးဆိုတော့အဲ့ဒီအသားကြောက်နှချောင်းကိုမိပွရင်မိပွယောက်ျားမိပွရင်ပင်ပင်ပန်းပန်းအားထုတ်လို့ရှင်တော့ဒါမိရနိုင်တယ်ဒီတိုင်းပဲတဲ့တမဏဗျမဏလို့အမိခံတဲ့တရားဓုရကိုတရားကျင့်ကြတဲ့ဒီတမဏဗျမဏအမြဲတဲ့ပုဂ္ဂိုလ်တွေဒီမိမိကိုယ်၌ကကိလေသာတွေ ကိုလည်းပဲ6တွေ့အောင်ကြင်ကြံထားရမယ်ပြီးတော့မိမိပတ်ဝန်းကျင်မှာရှိနေတဲ့ဒီကာမဂုဏ်ဝတ္ထုပစ္စည်းတွေကိုလည်းပဲမသုံးဆောင်ရဘူးလို့ဆိုလိုတယ်နော်ဦးဇင်းတို့အတ္တကိလမထာနဲ့ကာမတုခာလိကနှစ်နေရာကျရင်ထက်လာလဲအောင်မယ်ဦးဇင်းတို့ဘဝဟာအစွန်းမထွက်အောင်သုံးရတယ်ဆိုတဲ့အကြောင်းကိုလေသူတို့နှစ်ခုကဒီဘက်လွတ်တာနဲ့ဒီဘက်ဝင်သွားတယ်ဒီဘက်ကလွတ်တာနဲ့ဒီဘက်ဝင်သွားတယ်ဒါတော့ဦးဇင်းတို့မေဇိမပฏิပဒါဆိုတဲ့ဒီနှစ်ခုကြားမှာဖြစ်အောင်သုံးရမှာဆိုတော့ကောင်းပြီ ဒီဝိတုကမကုံပစ္စည်းတွေကိုပစ္စည်းအနေနဲ့လည်းဟောမသုံးဘူးဆိုပါတော့မိမိပတ်ဝန်းကျင်မှာမသုံးဘူးစိတ်ကလည်းပဲအဲ့ဒါတွေကိုကိုရောစိတ်ရောခွာထားတယ်ဒီလိုဆိုလို့ရှိရင်မမြင်ရရာကိလေသာသူ့ဘာသူငြိမ့်တတ်တဲ့အတွက်ကြောင့်ကိလေသာထားကြမှုမရှိဘူးလို့ဆိုလိုတယ်နော်ကာမဂုဏ်ပစ္စည်းဝိတ္ထုတွေမိမိနာမှာမရှိဘူးလေပြီးတော့မိမိကိုယ်နဲ့ကလည်းဒီကိလေသာတွေကို6သွေ့ရေးအတွက်အားထုတ်နေတာဖြစ်တဲ့အတွက်ဒီဘက်ကလည်းကိလေသာ6နေတယ် ဟောဘက်ကလည်းကိလေသာမရှိတဲ့ဝတ္ထုပစ္စည်းကိုသုံးတာဖြစ်တဲ့အတွက်ကာမဂုဏ်ပစ္စည်းကိုသုံးတာဖြစ်တဲ့အတွက်ပစ္စည်းရိုးရိုးပေါ့နော်အဲ့ဒီလိုပုံကိုမျိုးဒီစင်စင်ရဲရဲပင်ပင်ပန်းပန်းအာထုတ်သည် ဖြစ်စေဒိုတိမုတ်ပုံမှန်အာထုတ်သည်ဖြစ်စေအသိဉာဏ်တုကိုရနိုင်တယ်တဲ့ဓမ္မဒါနော်ကိုယ့်ဘက်ကလည်းကိလေသာ6နေမယ်ကိလေသာဝတ္ထုပစ္စည်းတွေကိုလည်းမသုံးဘူးဆိုရင်တဲ့ထိုပုဂ္ဂိုလ်သည်ပင်ပင်ပန်းပန်းစင်စင်ရဲရဲအာထုတ်သည်ဖြစ်စေ ဒို့ဒီမို့ပုံမှန်ဆိုကြပါစို့နော်အာထုတ်သည်ဖြစ်စေအသိဉာဏ်တူရနိုင်တယ်တဲ့ဒါတော့မြတ်စွာဘုရားအလောင်းတော်တို့ဆိုတာကသူကသူရဂါထေတစ်ကို ပိုးပြီးတော့မှဇွဲကြီးတယ်ရည်ရွယ်ချက်ကြီးတယ်ရည်မှန်းချက်ကြီးတယ်ဒါကြောင့်မြတ်စွာဘုရားအလောင်းတော်ကတတ္တရဥပမာတဲ့ကပထမအချက်ကိုရွေးတယ်နော်ကိုယ်တိုင်ကိလေသာ6သိမ်းအောင်ကျင့်မယ်ပတ်ဝန်းကျင်တစ်ခုမှလည်းပတ်ဝန်းကျင်မှာရှိသမျှဝတ္ထုပစ္စည်းကိုလည်းကိလေသာ ကာမဂုဏ်ဝတ္ထုပစ္စည်းတွေကိုရှောင်မယ်ပြီးတော့ပြင်းပြင်းထန်ထန်ပင်ပင်ပန်းပန်းကျင့်မယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီပင်ပန်းကြီးစွာကျင့်တဲ့အကျင့်ကိုရွေးတာဘာဖြစ်လို့လဲအဲ့ဒီချိန်တုန်းကအတ္တကိလမထအကျင့်ကိုအမြင့်ဆုံးကျင့်နေရင်ထိုပုဂ္ဂိုလ်သည်ထွက်ရပေါက်လိမ့်မယ်သူတို့မျှော်မှန်းတဲ့ပန်းတိုင်သူတို့မျှော်မှန်းတဲ့ဘဝပန်းတိုင်ကျင့်စဉ်ပန်းတိုင်ကိုရောက်လိမ့်မယ်ဆိုပြီးတော့မှယုံကြည်ချက်ရှိတာဒါကြောင့် တတ္တဝါတွေအတွက်မြန်မြန်အတရားအသိရရင်မြန်မြန်ဟောလို့ရတယ်ဆိုတဲ့ရည်ရွယ်ချက်ဆန္ဒနဲ့အပြင်းထန်ကျင့်တာဆိုလိုတာကတတ်နေသမျှ intensive practice ချော့ကနဲ့ကျင့်တာဘာဖြစ်လို့လဲပုံမှန်ကျင့်ရင်ရက်ကပိုဆွဲမယ်လေဒါကြောင့်ဘုရားကပထမတတိယဥပမာတွေကပထမနီးကိုရွေးပြီးကျင့်ခဲ့တာအဲ့ဒီလိုမျိုးနော်ဒီမြတ်စွာဘုရားအဲ့ဒီမှာဥယျာလတော်ကိုသွားပြီးရောက်ပြီဆိုတဲ့အခါကျတော့ခုနက ပင်စားဝိကေ၅ဦးတို့ကအဲ့ချက်မှသူတို့လည်းလိုက်လာကြတယ်ဘယ်ရောက်နေပြီလဲတရင်မေးရင်နဲ့မြို့စင်းရွာစင်းထိုးမေးလာတဲ့ခါကျတော့ဒီဖះလောင်းတို့ဒီဥရဝေလာတော့မှအခုရောက်နေပြီဆိုတာသိတော့အဲ့ဒီချိန်ကစားပြီးတော့ပင်စားဝိကေ၅ဦးတို့ကဖះအလောင်းတော်နာမှာပြင်းပြထန်ထန်ကျင့်တာကိုကြည့်ပြီးတော့သူတို့ရေဘူးရန်ကန်းလို့နော်သူကပြင်းပြထန်ထန်ကျင့်လေဖះဖြစ်တော့မှာဖះဖြစ်တော့မှာဆိုတဲ့စိတ်ကသူတို့ကတခါအဲ့မျိုးလင်းကျင့်နဲ့ဝိုင်းပြီးတော့ပြုစုပေးနေကြတာဒါတော့ စကြရဲကတည်းလို့ဒီအကျင့်စဉ်ကိုမကျင့်ခင်ဒီအကျင့်စဉ်ရဲ့ဝင်တော့မယ်ဆိုရင်ဒီကျင့်စဉ်တော့ကိုဝင်တော့မယ်ဆိုရင်ဒုက္ခစရိယာကျင့်ရတော့မယ်ခုကျင့်စဉ်ကိုဝင်တော့မယ်ဆိုရင်ဘယ်လိုကျင့်ရမှာလဲဆိုတော့အင်္ဂါလေးချက်ဘုသူဒ္ဓဖြစ်အောင်ဖတ်လိုက်ကြည့်စမ်းပါဦးဗရဏအလုတ်တရားအလုတ်ကိုဗဒနာလို့ခေါ်တယ်ဦးဇင်းတို့ကဗဒနာဆိုတာ main အလုတ်ခေါ်တာဗဒနာဆိုတာတရားထုတ်တာဒါတော့ဗရဏအလုတ်ဒီပြင်လျင်အမတန်ခက်ခဲလို့ဒုက္ခရစရိယာတဲ့သူတို့နှစ်ခုလုံးအတူတူပဲဗရဏအလုတ်ဆိုတာတရားအလုတ် ဒုက္ခရာစရိယာဆိုတာကျင့်နိုင်ခဲ့တဲ့အလုပ်ဒါကြောင့်အဲ့ဒါလေးကိုဖတ်ကြည့်ပါအောင်နံပါတ်1 နော်ဒါတော့ဘုရားလောင်းတို့ဟာဒီကျင့်စဉ်ကြီးကိုဖြတ်တန်းတော့မယ်ဆိုတဲ့အခါကျတော့သူ့ကိုယ်ကိုသူ prepare လုပ်တာကနော်အင်္ဂါလေးကြီးကိုတခါတည်းအဋ္ဌာဆောက်တည်ရတာနော်အရေးတွေအရေးပဲကျွတ်ပါစေတည်တဲ့တိုင်းဦးဇင်းတို့ဒီဒုက္ခရစီရကျင့်တဲ့ပုံလူတိုင်းမြင်ဘူးတယ်နော်အော်အခုဥရဝေလာတော်ထဲမှာဂူထဲမှာရှိသေးတယ်လေအော်ကန္တာတော်ထဲတိုင်းကနေပြီးတော့လှုပ်ထားတယ်ကန္တာတိုင်းကနေလှုပ်ထားတယ်ဦးဇင်းတို့ ဆရာတော်ဦးတီလာနန္ဒနဲ့တောင်ကိုရီးယားကိုသွားတော့ကဇင်စင်တာတခုမှာသူတို့ရဲ့ meditation center တခုမှာရောက်တော့ဘာပုံကြီးအကြီးကြီးဒီလိုသူတို့ကဇင်နေဆိုတာမျက်နှာတွေကနေရံဘက်ကိုပေးပြီးတော့ဒီလိုထိုင်တာဒီလိုတန်းစီပြီးတော့ဒီဘက်ကိုကြည့်ရတယ်တောင်းလိုက်တောင်းမကြည့်ရအောင်နေရံဘက်ကိုကြည့်ရတယ်ဆိုတော့ဒီထိတ်မှာဘာရှိတယ်လဲဆိုတော့အဲ့ဒီဒုက္ခရစီရကျင့်တဲ့အယိုးနဲ့ကာကာမျိုးလုံးနဲ့ချိုင်းပြီးတော့နေတဲ့ဒီနံယိုးနဲ့ပြန်ပြန်ကားနေတဲ့ပုံကြီးရှိတယ်သူတို့လည်းအဲ့ဒါလိုကျင့်ရမယ်လို့ပုံကနေအားပေးတာပေါ့ နော်ငါတို့လည်းဒီလိုကျင့်ရမယ်ဆိုတဲ့အမျိုးဆိုတော့ဒုက္ခစီရိယဆိုတာကျင့်တော့မယ်ဆိုရင်မကျင့်ခင်ကတည်းလို့နော်တရားမရောက်ရအောင်မပေါက်ပေါက်ကျင့်မယ်ဆိုတဲ့ဝိရိယမျိုးဒါကြောင့်ဒီနေရာမှာဘုရားမဖြစ်ဖြစ်အောင်ကျင့်မယ်ဆိုတော့အဲ့ဒီလိုအရေးကလေးပဲအယိုးပေါ်မှာအရေးကိုပြောတာအရေးပဲကျွတ်မစေအရေးပဲကြံပေးစေအရေးနဲ့အယိုးချမှာကြောပဲကြံပေးစေအယိုးပဲကြံပေးစေဆိုလိုတာအရေးအယိုးအကြောဒါပဲကြံပေးစေဒါကပထမအချက်နောက်ပြီးတော့အသွေးသားတွေကြတော့ဘာဖြစ်လဲတဖြည်းဖြည်းနဲ့ dry out ဖြစ်သွားတာ ဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းနဲ့ခန်းချောက်ပြီးတော့ဒီအယိုးပေါ်မှာအကျော်ရှိမယ်အကျော်အဲ့အပေါ်ကအဖုံးနဲ့အရေးရှိမယ်ဒီသုံးခုပဲကြံခဲ့တာကျန်တာတွေခြောက်သွားတာဒါကြောင့်မလို့ဘုရားရဲ့ခန္ဓာကိုယ်အဲ့လိုဖြစ်တာဒါတော့အဲ့ဒါလောက်ဖြစ်ရင်ဘုရားဖြစ်မလားဆိုတော့ဖြစ်မယ်ဆိုရင်ကြင့်မယ်တဲ့အဲ့ဒါကိုပြောတာအဲ့ဒါလောက်ဖြစ်မှာဘုရားဖြစ်မှာလားဆိုရင်ဟုတ်တယ်ဆိုရင်တဲ့ဘုရားကြင့်မယ်လို့ပြောတာအတိပ္ပယ်ဒါကြောင့်ဘုရားက ဒီကျင့်စဉ်ကြီးရဲ့ဒုက္ခရစီရိယကျင့်စဉ်ကြီးမှာမေဇိမာတိုင်းမှာဘယ်သူမှမကျင့်စဉ်နိုင်သေးတဲ့အကျင့်ကိုရောက်အောင် သွားမလို့ဒါပြင်ဆင်နေတာဒါတော့ဘုရားဘယ်လိုလုပ်စပြီးတော့ကျင့်တယ်လဲဆိုတာတော့နောက်တစ်ပတ်မှာပေါ့နော်ဟုတ်လားအခုတော့ဒီလောက်ပဲထားကြအောင်ဆိုဟွန်း အဲ့ဒီဝိပဿနာကိုပြနိုင်တယ်လို့မရှိသေးဘူးဒါတော့ဝိပဿနာဆိုတာကဘုရားပုံမှာပြလို့ရတာဒါကြောင့်မလို့သူတို့အမြင့်ဆုံးကလောကီဇန်တမာဘတ်ပဲရှိတယ်ဟုတ်တယ်သူ့ကိုစွန့်ပြီးမှဒါကြောင့်သူ့ကိုစွန့်ပစ်ခဲ့တယ်ဘာဖြစ်လို့လဲဆိုတော့ဒီမှာသူ့ရဲ့ဒီဇန်ပေါ်မှာတဏှာဖြစ်နေရင် तू ကနောက်ကျင့်စဉ်ကိုဖြောင်းမှာမဟုတ်ဘူးလေဒါကြောင့်ဒါကအိုနာတိလွတ်တဲ့လမ်းစဉ်မဟုတ်သေးဘူးဆိုတော့စွန့်ပြီးတော့နောက်ထပ်ကျင့်စဉ်ပြောင်းတာ ဆိုတော့အဲ့ဒီကျင့်စဉ်ပြောင်းနေရကြမှာဦးဇင်းတို့အခုဒုက္ခရစရိယာဆိုတာသွားရမှာရှိသေးလား question ဟွန်းကိုင်းဒါဆိုရင်နောက်လာမယ့်ပတ်ကြမှာဒုက္ခရစရိယာခံသွားမှာနော်အားလုံးမျှဝေကြစို့တို့ပြုမြတ်ဘုံချမ်းမြေ့အေးကြီး ဘေးမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝခြင်းလေရလေဒုက္ခပေဒံယမအပေါင်းမကောင်းဟုသမျှမတွေ့ရပဲတပ္ပအိဆာမင်္ဂလာကိုရွယ်ကားတာတိုင်းရစေတော်ယနေ့ယခု ပြုပြုသည်များ မြတ်ဘာကကိုမိဘဆရာမျိုးသားဟာနဲ့ကိုမာဆောင်ချက်ကိုဆောင်နှက်ကအရင်ဆိုင်လုံးစုံဘုံ31ဖြစ်ဖြစ်သမျှဝိနည်းရတို့ရကြပါစေပင်ကဝေသည်မြာထွေသာဓုခေါ်စေတော်အမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု